ဒီနေ့မြန်မာသက္ကရာ1384ခုနေုံလစုပ်6ရက်ခရစ်သက္ကရာ2012ခုနှစ်ဇွန်လ10ရက်တနင်္ဂနွေနေ့မာသမယသုတ်တန်းကြီးလေးလာစီးပူလာခဲ့တာဒီနေ့ နောက်ဆုံးတနင်္ဂနွေပဲဖြစ်ပါတယ်အမှန်ကတော့ကျန်တဲ့ဘိုင်းကိုတရင်နှစ်ပတ်ခွဲပြီးတော့သင်ဖို့ပဲသို့တော်လည်းဦးစင်းဘက်ကရက်ကအကျဉ်းကျပ်ဖြစ်နေတဲ့အတွက်တရင်နှစ်ပတ်စာကိုဒီတစ်ပတ်ချက်နဲ့အပြီး သွားရမယ်ဆိုတော့နည်းနည်းလေးတော့မြန်ပါပေါ့နော်နည်းနည်းလေးတချို့လိုအပ်တဲ့မလိုအပ်တဲ့နေရာကိုအရင်ရှင်းပြခဲ့ပြီးသားတွေဆိုရင်တော့ဦးဇင်းကမရှင်းတော့ပါဘူးအသက်အသက်ဖြစ်တဲ့ဟာလေးတွေပဲဦးဇင်းတို့စီးပူးလေ့လာကြရအောင်ဒါကြောင့်နံပါတ်3ပုရာဗေဒနံပါတ်3ဂါထာပုရာဗေဒတုတ်ရဲ့နံပါတ်3ဂါထာကိုဒီနေ့စတင်ရမှာဖြစ်ပါတယ် ဒါကြောင့်နံပါတ်3ကာထာရဲ့ပါဠိကိုအားလုံးဦးဇင်းတို့ပရိသတ်များညီတူညီညာရွတ်ဆိုပြီးတော့မြန်မာပြန်ရောအားလုံးရွတ်ဖတ်ပူဇော်ကြရအောင်ဧကောဒနောအတန္တာတိအာဝိတေကိအဂုကုသောမန္တဗာနီ အနုဒတောသာဝေဝါစာယတောမုနိအကျဉ်းရန်သည်အမြင့်ထွက်လေမရှိ သူရမယာကြီးသောသူရဝဉ္ဇဉ်ရှိတိလစာရှိသောဂုံဖြင့်မိမိကိုယ်ကိုချီးကျူးဂုံဖော်ဝါကြွားလေမရှိဆက်စုပ်ရင်ရှားပွေရာ မကောင်းသော ကိုယ်နှုတ်စိတ်မူအရာလည်းမရှိပညာဖြင့်စင်ကြင်၍စကားပြောဆိုတတ်၏ဒုံလှုပ်ပြန်လွင့်သော စိတ်လည်းမရှိထိုယဟန်သည်စင်စစ်အားဖြင့် နှုတ်စကားကိုစောင့်စည်းချုပ်တီးတတ်၏ထိုကဲ့သို့သောယဟန်ကိုကိလေသာပူပေမှငြိမ်းအေးပြီးသောယဟန်ဟူ၍အာဖျားဟောတော်မူ၏ဒီပုရဗေဒသုတ်ရဲ့အဓိကမေကုံကပထမဆုံးကာထာမှာကထံတတ္တိကထံတိလောဥပသံတောတိဟုတ်စတိဘလို့ဘလို့ဉာဏ်ပညာဘလို့အကျင့်တိလာနဲ့ပြည့်စုံရင် ဥပဒန္တဆိုတာငြိမ်းအေးတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်လေဆိုတဲ့မေကုန်းကိုမြတ်စွာဘုရားကဂါထာပေါင်း73ဂါထာနဲ့ဖြည့်တာပထမဂါထာတော့တဏှာကင်းတဲ့ပုဂ္ဂိုလ်ကြီးဥပဒန္တလို့ခေါ်တဲ့ငြိမ်းအေးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးတော့ဘုရားမြတ်စွာဖြည့်ကြတာကိုဦးဇုံတို့ပြီးခဲ့တဲ့သတင်းပတ်ကလေ့လာလို့ပြီးပါပြီဒီဘက်ဒီတစ်ပတ်မှာတော့မြတ်စွာဘုရားက နေပြီးတော့မှဒီဥပဒန္တလို့ခေါ်တဲ့ကိလေသာအပူပဲငြိမ်းအေးပြီးတဲ့ပုဂ္ဂိုလ်ရဲ့တဏိယန္တာပုဂ္ဂိုလ်ရဲ့ဂုံဘုတ်တွေကို ဆက်လက်ပြီးတော့ဖော်ကျူးဟောပြခြင်းဖြစ်ပါတယ်အဲဒီထက်မှတချို့ချို့သောဂုံပုတ်တွေဒီရှေ့မှာလည်းပါခဲ့ပြီးသားဖြစ်တဲ့အတွက်တူတာတွေလည်းရှိပါတယ်အဲဒီတူတာတွေတော့ဦးဇင်းကအကျယ်ချက်ပြီးတော့မပြောတော့ပါဘူးတော့ဒီနေရာမှာနံပါတ်1 egodono egodono ဆိုတာဒေါသမထွက်ဘူးဆိုတာဒေါသမထွက်တော့ဘူးဆိုကြတဲ့လို့ဒါအနိုင်ဆုံးကအနာဂံဖြစ်နေပြီပြောချင်တာကတော့ယဟန်တာပါပဲเนาะဒါတော့ဒီဟာကကိုနဲ့ချိန်ထိုးကြည့်မှပိုးပြီးတော့ကြည်ညိုရတာ ဝိရုဏတို့တွေမှာတခုခုလည်းမဖြစ်လိုက်နဲ့ဖြစ်လိုက်တယ်ဆိုရင်ချင်းကြိုက်တာတော့မှမခံနိုင်ဘူးဘာခနဲ့ရဲလဲရမယ်စိတ်ကကျင်တာနော်ချင်းတောင်တီးမခံနိုင်ဘူးဆိုတော့ကိုဒေါသဘလောက်ပောက်ကွဲလို့လွယ်တယ်လဲဆိုတာနော်ဒါတော့သူတို့မှာဒေါသမရှိတော့ဘူးဆိုရင်ဒီဒေါသဖြစ်စရာအာယုန်နဲ့ထိခိုက်တဲ့အခါမှာဒေါသအပူဓာန်ကြောင့်ဖြစ်မဲ့ကိုကိုယ်တွေစိတ်တွေတုံလှုပ်ခြင်းခြောက်ခြားခြင်းပူပန်ခြင်းဒါတွေမရှိတော့ဘူးဆိုရင်ဘယ်လောက်များတက်တာမလဲဒါကိုချိန်ထိုးကြည့်ရတယ်ဒါကြောင့်နံပါတ်1 ergonomy ဒေါသအမြင့်ဒေါသမထွက်တော့ဘူးတဲ့သူ့ရဲ့ဂုံပုတ်နမနဲ့လူရာမရချင်းကြောင့်စိုးရင်ပူပန်ခြင်းလည်းမရှိဒါလည်းကိုနဲ့တာချိန်ထိုးကြည့်ကိုမှလူရာမရရင်ဘလောက်တော့ကတွေဖြစ်ရတယ်လဲနံပါတ်3တိလရှာအစရှိသောဂုံဖြင့်မိမိကိုယ်ကိုချီးကျူးဂုံဖော်ဝါကြွားလည်းမရှိအဲ့ဒါကတော့ဒီလိုရှိတယ်အမှန်ကတော့ तू ကသူ့မှာတကယ်ရှိတာတကယ်တိလဆောင်လို့တကယ်ကိုမှစာတတ်လို့တကယ်ကိုဇံရလို့တကယ်ကိုမှ ပိဋကကိုတပုံနှစ်ပုံသုံးပုံစသည်ဆောင်းနိုင်လို့ဆောင်းနိုင်တဲ့အကြောင်းပေါ့ဗျာအမျိုးမြိုင်လည်းမြတ်လို့သို့တော်လည်းပဲဒါတွေကဘယ်အချိန်မှပြောတယ်လဲဆိုရင်မပြည်သေးတဲ့သူများပြောတဲ့ဟာဖြစ်နေတာဒါတော့အရိယာကိုအရိယာဖြစ်ကိုရောက်ပြီဆိုရင်တကယ်ရှိတာတောင်မပြောတော့တကယ်ရှိနေတဲ့အမျိုးမြတ်တဲ့ဂုံတီလာဆောင်တဲ့ဂုံဒုတင်ဆောင်တဲ့ဂုံဟိုဂုံဒီဂုံတွေအမျိုးမျိုးရှိတယ်ဒါတော့အဲ့ဒီဂုံတွေကိုသူတို့ကထုတ်ဖော်ပြီးတော့မပြောတော့ဘူးเนาะမပြောတော့တဲ့အတွက်ကြောင့်မလို့သူတို့မှာဒီ တီလာဆိုင်သောဂုံဖြင့်မိမိကိုယ်ကိုဆိုတာဂုံတွေကိုထုတ်ပေါ်ပြီးတော့ဝါကြွပြောဆိုခြင်းမရှိတော့ဘူးတဲ့တကယ်ရှိတာနော်မရှိတာမဟုတ်ဘူးပြီးတော့စစ်ဆုပ်ရွင်ရှားပွဲရာမကောင်းသောကိုနှုတ်ဆက်အမှုရာလည်းမရှိဒီနေရာမှာစစ်ဆုပ်ရွင်ရှားပွဲရာဆိုတာကတော့အရာဝတ္ထုတခုကိုဆက်ဆုပ်သလိုမျိုးမဟုတ်ဘူးကြည့်လိုက်လို့ရှင်စိတ်ထဲမှာအထင်သေးစရာဖြစ်တာကိုပြောတာနော်အထင်သေးစရာဖြစ်တာမျိုးကိုကြည့်လိုက်လို့ရှင်ကနာမငြိမ်ဘူးလုံနေတဲ့ဟာတွေကလူကြီးလူကောင်းသူတော်ကောင်းတွေရဲ့အမှုရာမဆန်ဘူးဆိုရင် အဲ့ဒါကိုစစ်ဆုပ်ယွင်ရှာစရာကောင်းတယ်တဲ့နော်သူတော်ကောင်းတွေမှာမရှိလို့အောက်မှာပြီးမှအကျယ်ရှင်းပြပါမယ်ပြီးတော့ပညာဖြင့်စင်ကြီးရဲ့စကားပြောဆိုတတ်ဤပညာနဲ့မစင်ကြယ်မှုဆိုတာဦးဇင်းတို့ကြတော့သတိကနည်းတဲ့ခါကျတော့ပညာအမြဲတမ်းနောက်ကျတယ်စဉ်းစားဖို့စင်ကြင်ဖို့ချင်းချိန်ဖို့ဆိုတော့အရိယာဖြစ်တဲ့ပုဂ္ဂိုလ်တွေကတတိအမြဲတမ်းကောင်းတဲ့ခါကျတော့သူတို့လောက်တော့မဲ့ကြံရင်တတိအမြဲတမ်းရှိတဲ့အတွက်စကားပြောမဲ့ကြံချင်းချိန်ပြီးမှတက်မတဲ့အကျိုးရှိမရှိကောင်းမကောင်းစဉ်းစားဆင်ခြင်ပြီးမှပြောဆိုတတ်တယ် တုံလှုပ်ပြန့်လွင့်သောစိတ်လည်းမရှိတုံလှုပ်တတ်တဲ့စိတ်ပြန့်လွင့်တဲ့စိတ်ဆိုတာနိဝရဏပြောတာအရိယာဖြစ်ပြီးတော့နိဝရဏတွေကတဖြည်းဖြည်းချင်းပဲလာတာကြံခဲ့ရင်တောင်နည်းနည်းပဲကြံမယ်ဒါတော့အခုအရိယာပုဂ္ဂိုလ်ဆိုတာအနာဂံတောင်ဒါရန်တာလောက်ပြောထားတယ်ဆိုတော့သူတို့မှာတုံလှုပ်ပြန့်လွင့်တတ်တဲ့စိတ်တွေမရှိတော့ဘူးတဲ့ထိုယဟန်ဒီစင်စင်အဖြစ်နှုတ်စကားကိုစောင့်စည်းချုပ်တီးတတ်၏ကိုနှုတ်စိတ်သုံးပါးလုံးကိုစောင့်စည်းချုပ်တီးတယ်ဆိုတာဟာ အဲမဆောင်စည်းနိုင်တာကတော့ပုရိသေနေပဲနော်အရိယာတွေလည်းပဲဒါသူ့အစင်းနဲ့သူတော့တဖြည်းဖြည်းနဲ့ဆောင်စည်းတော့ရန်အနာဂံရန်တာဖြစ်ပြီဆိုရင် ကိုရောနှုတ်ရောစိတ်ရောသုံးပါလုံးကဆောင်စည်းမှုအပြည့်ရှိတယ်ထိုကဲ့သို့သောယဟန်မျိုးကိုကိလေသာအပူမှငြင်းအေးပြီးသောယဟန်ဟူ၍ငါဘုရားခေါ်တော်မူ၏အဲ့ဒီလိုမျိုးဂုဏ်နေနဲ့ပြည့်စုံရင်တော့ဒါယဟန်တာလို့ခေါ်တယ်ကိလေသာအပူပဲငြင်းအေးပြီးပြီလို့ခေါ်တယ်လို့ဒါဂါထာရဲ့အတိတ်ပဲဒီနေရာမှာတော့ ဒီနေရာမှာဦးဇင်းတို့ရှယ်လေးပေးလိုက်ရှယ်လေးဒီမှာလာတယ်ဦးဇင်းတို့အေဂေါဒနောဆိုတာလေးနဲ့ပတ်သက်လို့နည်းနည်းကလေးပြောစရာလေးဟောမကျင့်မကျက်ပြောပြပေးပါမယ်လူတွေမှာဒေါသဖြစ်တာလက်ရှိပစ္စုပန်အကြောင်းကြောင့်လည်းမဟုတ်ဘူးဒေါသဖြစ်ဖို့အကြောင်း၉မျိုးရှိတယ်အဲ့ဒါကဒီဒေါသမဖြစ်ဘူးဆိုတာမှာဒေါသဖြစ်ဖို့အကြောင်း၉မျိုးနဲ့မဖြစ်တဲ့နေရာမှာဘာမှ မစီမဆိုင်ဒေါသဖြစ်တာအလုံးပေါင်း10မျိုးရှိတယ်အဲ့ဒီအကြောင်း10မျိုးကြောင့်သူ့မှာဒေါသမဖြစ်ဘူးတဲ့ဒါကြောင့်ဒီဒေါသဖြစ်စရာအကြောင်းကဘာလဲဆိုရင်ဒီလူဟာငါအကျိုးစီးပွားဖြစ်အောင်ဟောတော့ငါလည်းလုပ်ခဲ့ပြီးပြီအခုလည်းလုပ်နေစေနောင်လည်းဒီကောင်လုပ်အောင်ပါပဲဆိုရင်အကြောင်းကဘယ်နှဘယ်နှခုဖြစ်သွားလဲ၃ခုเนาะကိုနဲ့ပတ်သက်တာဒီလူဟာငါ့ကိုငါကတော့လည်းလုပ်ခဲ့တယ်အခုလည်းလုပ်တော့မယ်နောင်လည်းဒီကောင်ငါဒီတိုင်းဆိုရင်လုပ်အောင်ပါပဲဆိုတော့ ဒါဟာစဉ်းစားလိုက်ရင်ပိဿုပါတိနာကသုံးမျိုးလုံးမှာသူ့မှာဒေါသဖြစ်เสียဖြစ်နေတယ်။နောက်ပြီးတော့ကိုနဲ့ချစ်တဲ့ခင်တဲ့သူဆိုရင်လည်းပဲဒီကောင်ကငါနဲ့ဆွေမျိုးတော်မှန်းသိလို့ငါနဲ့ချစ်ခင်မှန်းသိလို့ငါမိတ်ဆွေမှန်းသိလို့ဒီကောင်လောက်တာပဲ။ဟောတော့ငါလည်းလောက်ခဲ့ပြီးပြီ။အခုလည်းလောက်စဲနောက်လည်းဒီကောင်လောက်အောင်ပါပဲ။ဆိုတော့ဒေါသဖြစ်เสียမှာဖြစ်ပြန်ဘူးလား။ဖြစ်ပြန်တယ်။ဒါကိုနဲ့ချစ်ခင်ရင်းနှီးတဲ့ပုံကိုယ်တွေနဲ့ပတ်သက်ပြီးဒေါသဖြစ်တာ။ ပြီးတော့နောက်တစ်ခုကတော့ဘာလဲဆိုလို့ရှိရင်သူကြတော့သူကကိုမုန်းတဲ့သူကိုသွားပြီးတော့အားပေးတာနော်ကိုနဲ့မတည့်ဘူးအဲ့မတည့်တဲ့သူကိုသွားပြီးတော့မှအကျိုးစီးပွားဖြစ်အောင်အာတခါတည်းသွားပြီးတော့အားပေးအားမြောက်လုပ်တယ်ဆိုတော့ဒီကောင်ငါနဲ့မတည့်မှန်းသိလို့ဟောကောင်ဟာငါနဲ့မတည့်မှန်းသိလို့သူ့သွားအားပေးတာဆိုတော့ဒေါသမဖြစ်ပြန်ဘူးလားဟောတော့ငါလည်းငါနဲ့မတည့်တယ်လို့ကူခဲ့တယ်အခုလည်းကူနေတယ်နောင်လည်းကူအောင်ပါပဲဆိုတော့ဒေါသအဲ့လိုဖြစ်တာအဲ့တော့အားလုံးပေါင်းလိုက်ရင် तू ကဘယ်နှမျိုးဖြစ်သွားလဲ 6မျိုးနောက်ဆုံးတစ်ခုကျတော့မစီမဆိုင်အထာဏကောပခေါ်တယ်မိုးကရွာတာနဲ့ဒေါသဖြစ်ပြန်ပြီလမ်းသွားရင်ကိုယ်ကစဉ်းစားသွားတယ်ခလုတ်တိုက်တယ်ဒေါသဖြစ်ပြန်ပြီနော်အခုအခုခေတ်ပုံဆိုးတယ်လူရဖုန်းလေးကပါတယ်ဆိုတော့လမ်းသွားရင်မလုပ်နေကြလဲခု tax လုပ်တယ်ပြီးတော့ဘာဖြစ်ကုန်อืมရေကန်နဲ့တောင်ပြုတ်ကြတာရှိသေးတယ်ကဲအဲ့ဒါမျိုးတွေဖြစ်တတ်တယ် ဦးသိရှိပဲပြီးခဲ့တဲ့တော့တနေ့ကတော့ကလေးလေးကင်လာပြီးတော့လက်ကတော့တစ်ဖက်ကတော့ကလေးလေးဆွဲပါရဲ့နော်သူကတစ်ဖက်ကတက်လှုပ်နေတာလှုပ်နေတော့ဟိုအထက်ကလေးကိုသူနှိမ့်တာကို तू မသိဘူးပြီးတဲ့ခါကျမှခြေထောက်တစ်ဖက်ကမကြသေးဘူးမလို့ချတဲ့ကအောက်ကိုရှစ်ဟာထိုးယူတခါတည်းလဲတော့မလို့နဖူးနဲ့မြေကြီးပြင်းနဲ့ထိတော့မလို့အဲ့ကြမှာတခါတည်းကလေးပါလဲတော့မလို့နော်ဒါကြောင့်အဲ့ဒါမျိုးဖြစ်တဲ့ခါကျရင်သူကဘသူစိတ်ဆုံးမလဲဆိုရင်ပြောချင်းပြောလို့မယ်ဒီလူတွေကဒါအနိုင်မှန်းတည်တာနဲ့ရှော့ရှော့လေးလုံမပေးဘူးပြောချင်းပြောအောင်ပါဟုတ်တယ်မဟုတ်လားလို့ ဒါအဲ့ဒါအာထာနာကိုပါခေါ်တယ်ကိုဖြစ်တာတော့သတိမထားဘူးနော်အဲ့တော့မိုးရွာရွာပြန်ပြီးလက်တိုက်တိုက်ပြန်ပြီးခလုတ်တိုက်တိုက်ပြန်ပြီးဆိုပြီးတော့ဘာမဟုတ်တာလေးကိုစိတ်ဆိုးတာကိုအာထာနာကောပခေါ်တယ်စိတ်ဆိုးစရာမဟုတ်တာကိုစိတ်ဆိုးတာဒါလည်းဒေါသတစ်မျိုးဒါကြောင့်ရန်ညိုးဖွဲ့တယ်ဒေါသဖြစ်တယ်ဆိုတာအခုပြောခဲ့တဲ့အကြောင်း၁၀ပါးကြောင့်လူတွေမှာဒေါသဖြစ်တာဒါတော့အဲ့ဒီရန်တာဖြစ်သွားတဲ့ပုဂ္ဂိုလ်အနာဂံရန်တာဖြစ်တဲ့ပုဂ္ဂိုလ်တွေကြတော့အဲ့ဒီအကြောင်း၁၀မျိုးပေါ်လာတော့လဲ သူ့မှာဒေါသမရှိတော့ဘူးတဲ့ဆိုဆိုလိုတာကသူ့လိုကိုလိုဒေါသဖြစ်เสียအကြောင်းနေမှာသူ့မှာမဖြစ်တော့ဘူးနော်ဒါဒေါသရဲ့အပူပဲကိန်းငြိမ့်အေးသွားပြီဒါကြောင့်ဒေါသဆိုတဲ့အမျိုးကဖြစ်လိုက်ပြီးရင်အမြဲတမ်းတခါတည်းရှေ့ကိုကြီးကြီးသွားလို့ဦးဇင်းတို့ဝမ်မိကတုတ်တန်လေ့လာတော့ကဒေါသကိုဖားပွားနေတူတယ်လို့မပြောဘူးလားအဲထိလိုက်တိုင်းတိုတိုင်းကြီးတာလေအဲဒါကြောင့်ဒေါသနဲ့ဖားပွားနေတူတယ်လို့ဦးဇင်းတို့ဥပမာပေးပြီးတော့ပြောခဲ့ပြီးပြီနောက်ဒေါသဆိုတဲ့အမျိုးကမြင်ယုံနဲ့ မြင်တာနဲ့ကြားတာဆိုရင်မြင်တာကတော်သေးတယ်ကြားပြီဆိုရင်ပိုဆိုးတယ်မြင်ုံနဲ့ဆိုတော့ကိုယ်စိတ်ထဲတင်ဒါလေးမြုပ်ထားလို့ရသေးတယ်ပေါ့နော်ကိုကိုတခုခုများပြောပြီဆိုငါချက်ချင်းကိုတခါတည်းထပေါက်ခွဲတော့တာပဲဒါကြောင့်လူမပြောနဲ့နော်ကြက်တဲ့တောင်မှ तू ကသူတို့မှလည်းထားထော်တွေရှိတယ် तू အပိုင်နဲ့ तू နေတာ तू သူတို့ရဲ့ခေါင်းစကားနဲ့သူတို့ကြက်ဖတကောင်ကဒီပြင်နယ်ပယ်တဲ့ကိုရောက်ပြီဆိုရင်သူတို့ကတိတယ်တခါတည်းဟော သူတို့ရဲ့အမူအရာတွေမကြိုက်တဲ့အမူအရာတွေပြတော့တာတခါတည်းမြေကြီးပြင်းနေခြေောက်တနေရစ်ဟိုလှုပ်ဒီလိုလှုပ်ပြတယ်ဒါတော့အဲ့ဒီခါမှာဟိုးက invader ခေါ်မှာပေါ့နော်ကိုယ်နယ်တဲ့ကိုဝင်ကျူးကျော်လာတဲ့သူကတွန်လိုက်ပြီဆိုရင်အဲ့ဒီနယ်ခံချက်ကချက်ချင်းကိုဝင်ပြီးတော့ပြစ်ခတ်ပလိုက်တာတခါတည်းပြစ်ခုတ်ပလိုက်တာဆိုတော့မတွန်သေးရင်တော့မခွတ်သေးဘူးသူတို့ချင်းလဲစောင်းနေတာတွန်လိုက်တွန်လိုက်ရောနိုင်နိုင်မနိုင်နိုင်ပြေးပြီးတော့ခွတ်ပလိုက်တာဒါတော့ကြက်နော်ဆိုတော့လူတွေလည်းဒီတိုင်းပဲအတန်ကြားရင်ပို့ပြီးတော့ခံရခဲ့တယ် ဒါကြောင့်ဒေါသဆိုတာမြင်လို့ဖြစ်ဖြစ်ကြားလို့ဖြစ်ဖြစ်နော်အမြဲတမ်းကြီးစေပွားစေတတ်တဲ့အတွက်ကြောင့်မိမိတို့ကိုအမြဲတမ်းဒုက္ခပေးတဲ့တရားဒါလည်းပဲနော်ဒေါသကလည်းတန်ရုပ်စဉ်တစ်မျိုးဆိုတော့တချို့ဒေါသကြီးတဲ့လူကဒေါသကြီးတာကိုပဲဂုံယူနေသေးတယ်ငါစိတ်မစမ်းနဲ့နော်နော်လူတွေအဲ့ဒေါသကြီးတဲ့ကြီးကိုဂုံယူနေတာကဲဒါတော့အဲ့ဒေါသမှာမွေ့လျော်တယ်ဆိုတာအဲ့ဒါကိုပြောတာလူတွေထင်ရှားကြီးတဲ့ဒေါသကြီးတဲ့ဘာမွေ့လျော်စရာကြီးလဲရှိတယ် အဲ့ဒေါသကြီးနေရတာကြီးကိုသူ့ကိုယ်သူဒေါသကြီးတဲ့ပုံကိုတယောက်ဖြစ်နေရတာကြီးကိုလူကြားထဲမှာသူဂုံတစ်မျိုးယူနေတာဒါမွေ့လျော်လို့မဟုတ်လားလို့ယွန်စရာအရိယာတွေသူတော်ကောင်းတွေမျက်စိကကြည့်ရင်ဒေါသကြီးတာယွန်စရာသူ့ကြတော့ဒါကြီးကကိုဂုံတစ်ပါးဖြစ်နေတာအဲ့ဒါမျိုးဥပမာထားပါတော့ကလေးတွေဆိုရင်တချို့ငိုရတဲ့ကလေးဆိုရင်တခါငိုလိုက်ပြီးမတိတ်တော့ဘူးတခါတီအီတူရရနဲ့မိုးမိုးတစင်းစင်းရွာနေတယ်လို့ငိုနေတာအဲ့ကလေးကငိုတာကိုကြိုက်ကိုကြိုက်လို့ဆက်ငိုနေတာဘာမှသူ့မအားဖြစ်ဘူး အဲ့ဒီလိုပဲဒေါသဖြစ်တာကိုကြိုက်တဲ့လူကလေဒေါသပဲဖြစ်နေတာပဲဒါကြောင့်ဒေါသဆိုတာဘာမဟုတ်တဲ့ဟာလေးနဲ့တောင်းဖြစ်တတ်တယ်ဆိုတော့မိမိတို့မှာနော်ထိမ့်ဖို့ချုပ်ဖို့တွေကအများကြီးရှိတယ်ဘာဖြစ်လို့လဲဆိုရင်ဒီဒေါသကနောက်ဆုံးကြရင်ကိုယ်ကိုပဲဒုက္ခပေးသွားတာဘာဝိညာဉ်ကိုဒုက္ခပေးတာကထားပေါ်ဒုတိယမိမိကိုပထမဒုက္ခပေးတာဖြစ်တဲ့အတွက်ဒေါသကိုချုပ်တီးဖို့သူတော်ကောင်းတွေမှာကြောင့်အဲ့ဒီဟာမရှိဘူးလို့ဆိုလိုတယ်နောက်တစ်ခုကတော့အတ္တန္တာတိအပူမရှိတာ အပူဆိုတာသိကြတဲ့အတိုင်းပဲနော်လူလူဘုန်းကြီးဘုန်းကြီးအတူတူပဲဘုန်းကြီးများနဲ့ပတ်သက်လို့ပြောရမယ်ဆိုဟာတို့တော့ကိုယ်ွယ်မဲ့သူမရှိလူမဲ့လူရှိတန်းလည်းတန်းမဲ့လူမရှိနော်ကိုယ်ွယ်မဲ့သူမရှိအချွေရမရှိဘာမရှိညာမရှိစသည်ဖြင့်အဲ့ဒါလိုဖြစ်ပြီးဆိုရင်ဘုန်းကြီးတွေလည်းပဲဩငါတို့ကြတော့လည်းပဲငါတို့ကြောင်းကြတော့လည်းကြီးနေဖုတ်ဖုတ်ဟုတ်လားကြီးနေဖုတ်ဖုတ်ဆိုတာကအလူတန်းမရှိတဲ့အတွက်အကျွန်းကြံလက်တောင်မစားမှဖြစ်တဲ့အတွက်ကြီးတောင်မလာဘူးလို့ဆိုလို့တယ်နော်ဆိုတော့သူတို့ဘာကြောင့်နေရတာဟာလူတွေတန်းနဲ့ပေါ်လိုက်တာဆိုရင်အဲ့ဒီဘုန်းကြီးကဘာတွေဖြစ်နေလဲဆိုရင်စိတ်တွေ ဆင်းရဲတာပေါ့။အော်တို့မြလှူမဲ့လူမရှိတမ်းမဲ့လူမရှိအကြောင်းကလည်းပဲမိုးရီယိုးလို့အဲလတာရင်လည်းလဒီတိုင်းမြင်ရတယ်နော်။နေပူတော်လည်းပဲနေတိုင်းတိုင်းမြင်ရတယ်။အာဒါတော့မဆမ်းပါဘူးဦးဇင်းတို့ငယ်ကတော့ဦးဇင်းတို့ကြောင်းရဲ့ရှီချောင်းကြီးဆိုတော့တခါတည်းရှီကတော့တွတ်တယ်ဆိုတော့တွတ်တယ်ကလေးတိုက်တော့လမ်းအဲ့တွတ်လမ်းတဲ့နေရာနဲ့မိုးရီကယိုးမိုးယိုးတဲ့ခါကျတော့ရှီသမျှတပိတ်တွေကိုတပေါက်ကြလိုက်တလုံးခံလိုက်တပေါက်ကြလိုက်တလုံးခံလိုက်နဲ့ကျောင်းပေါ်မှာကတပိတ်တွေကို အလုံး20 30လောက်ရှိတယ်။ညကြတော့အဲ့ဒီအတန်လေးကြားပြီးတော့အေးရတော်တော်ကောင်းတာတိန်တောင်တိန်တောင်နဲ့ ဦးဇင်းကဘိုးတော်သဘောချသေးတယ်။ဘာဖြစ်လဲရှိသမျှတပိတ်ကရှိတော့မြေတပိတ်တွေရှိတယ်။အဲ့တော့မြေတပိတ်ကအတန်ဘိုးတော်ကောင်းသေးတယ်နော်။အဲ့လိုမြေတပိတ်နေလည်းပဲဦးဇင်းတို့ကစွန့်ခံလိုက်ရေခံလိုက်အိတ်ခဲ့တာပဲ။ဆိုတော့နော်ဒါကိုငါเจ้าကြီးတော့မိုးရယူလို့ကွာ။ဖာမဲ့လည်းမရှိသေးမဲ့လည်းမရှိနဲ့။တချို့ဘုန်းကြီးကစိတ်ညစ်တယ်လေ။ဆိုတော့အဲ့ဒါဒီပင်လေကိုเจ้าကြီးကိုအပေါ်ကြည့်လိုက်စိတ်ညစ်လိုက်ဖြစ်နေအဲ့ဒါအဲ့ဒါအပူဖြစ်မနေဘူးလား။ဖြစ်တယ်နော်။ ဦးဇုံတို့တခါသူများကြောင့်ဝင်သွားတဲ့ခါကျတော့အဲဘာဖြစ်လဲဆိုတော့အာဂဏိရောက်တယ်ဆိုတော့ရွာထဲကလူတွေဆွန်းစင်တာပေါ့တောထုံးဆန်ကဆွန်းစင်တဲ့ခါကျတော့ဦးဇုံနဲ့ရောက်တဲ့နေ့ကလေတိုက်တဲ့နေ့တရတိကဲနေကြွေတဲ့နေ့ဆိုတော့အေးညနေမိုးချုပ်မှဆွန်းစင်တယ်ဆိုတော့ရွာလူကြီးကလည်းဒီချိန်ကျမှဆွန်းစင်ရတော့ချက်တဲ့လူကဘယ်သွားဝယ်ချက်နိုင်မှာတော့ရှိတော့တရတိညနေလေတိုက်လို့ကြွေတော့နောက်တနေ့လဲကျတော့ဆွန်းပွဲပေါ်မှာ12ပွဲပါတယ်12ပွဲကတရတိဆုံးအဲ့တော့ကျောင်းဘုန်းကြီးကပြောတယ်ငါထင်တယ်ထင်တယ်ဘာတော့ဆရာတော်လဲဆိုငါထင်တယ်ဆိုတာမနေ့ကလေတိုက်တယ်ဒီနေ့တရတိပဲလာမယ် အဲ့တော့ तू ကအာဂာနုဧည့်သည်လာတော့တူတူတန်တန်ဟင်းလေးနဲ့ဆုံးအင်းလေးနဲ့ကျွေးကျင်တာမကျွေးနိုင်တော့ तू လည်းစိတ်မညစ်ဘူးလားအဲ့ဒါတန်တာဒီခေါ်တယ်စိတ်ညစ်ရတာနော်အေးအေးအေးနေခြင်းလို့ဘုန်းကြီးဝတ်တယ်များအေးမများမထင်နဲ့နော်အေးတာကဟင်းမဲ့အေးတယ်ကျန်တာအကုန်ဘူးနေရတာကံကောင်းပြီအဲ့တော့ရဟန်းများမှာတဲ့အဲ့ဒါမျိုးမရှိလို့မပြည့်စုံလို့လည်းပူမနေနဲ့လို့ဆိုလို့ဒါတော့ပုရိသေဆိုတော့မပူပဲနေမလဲပူမှာပေါ့နော်ပုရိသေဘွားတော့ကပူတဲ့အပူတွေကအရိယာဖြစ်တော့ ငြိမ့်ပြီတဲ့သူတို့မှာအဲ့ဒါမျိုးဘူရာပန္နာတွေရှိလည်းပဲဖြစ်ဖြစ်ပြည့်စုံလို့ပဲဖြစ်ဖြစ်ရှိလို့လည်းပဲပြည့်စုံလို့လည်းပဲအဲတဏှာရာကတွေမောမာနတွေမဖြစ်တော့ဘူးမရှိလို့လည်းစိတ်မဆင်းရဲတော့ဘူးတဲ့ဒါဥစဉ်တို့မှာတော့ဒါမျိုးတွေရှိတော့မယ်ကောင်းပြီကုတ်ကုတ်စာတဲ့အဲ့ဒါလေးကအဝိတက်ကီနော်ခုနကပြောစရာလေးတခုကို့မှာကရှိတယ်နော်ကိုရှိတဲ့ဂုံကိုပဲတို့ကဘာတို့ကဘယ်မျိုးကသင်္ကန်းဝက်လာတာဘုန်းကြီးဖြစ်လာတာ အေးတို့ကတော့နော်ဘယ်လိုเจ้าကြီးတွေမှနေတာစသည်ဖြင့်ပေါ့ဗျာကို့မှာရှိတာတွေနော်တို့ကအဲစာမွေးဘယ်လိုစာမွေးတွေအောင်းတာတို့ပိဋကတဘုံဆောင်ဘုံဆောင်သုံးဘုံဆောင်ရှေးတုန်းကတော့နိကေဆောင်တွေပေါ့ဆိုတော့ကို့မှာရှိတဲ့ဟာတွေနဲ့ပြောကြတယ်တိလတို့ကဒုတင်မှကျင့်တာဒုတင်ကိုဘဏ္ဍပါကျင့်တာတချို့ကတပါနှစ်ပါဆိုတော့များတာပြိုင်မယ်ပေါ့ဗျာအဲ့ဒီလိုတွေပြိုင်တယ်လို့တော့မဟုတ်ဘူးပြောတယ်ပြောတယ်ဆိုတော့သိအောင်ကြော်ညာတာတမျိုးဖြစ်နေတယ်ဇာရတဲ့ပုဂ္ဂိုလ်ကလည်းသူပဲဇာရပါတယ်ပြောရင်ဒါ အမှန်ကတော့ရပါတယ်ပဲသို့တော်လည်းပဲပြောလိုက်တဲ့အတွက်လူသိတယ်လူသိတော့ကြော်ညာတယ်လို့ဖြစ်တာပေါ့ဒါကြောင့်အရိယာပုဂ္ဂိုလ်တွေကြတော့အဲ့ဒါလို့တကယ်အရှိအစစ်မှန်တော့ထဲ့မပြောတော့ဘူးဒီတိုင်းကလေးပဲနော်သူတို့ရှိတာတွေလည်းဘာမှထုတ်ဖို့ပြောကြောက်ဝါခြင်းမရှိတော့အဲ့ဒါကိုပဲအဝိတက်ကီတဲ့နော်ဝိတက်ကီဆိုတာကရှိတာတွေကိုထုတ်ဖော်ပြီးတော့ပြောပြတာဒီများသိအောင်လို့ဒါကြောင့်နာဂယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်များကြအဲ့ဒါတွေမပြောတော့ဘူးတဲ့ အဲဦးဇင်းတို့ဗမာပြည်မှာဦးဇင်းရှိတုန်းကဆရာတော်တစ်ပါးကနည်းနည်းဇပူမွေးစုတဲ့ဆရာတော်တစ်ပါးဦးဇင်းတို့နိုင်ငံတော်တန်ခါမနာယကတွေဖွဲ့စည်းတွေဖွဲ့ဘွဲတွေပါတွေပေးအဲပြီးတော့အထူးသဖြင့်တော့ဒီအစိုးရပြီးခဲ့တဲ့အစိုးရတက်တုန်းကတော့ခါတဲ့ဟိုတော့ကရှာရှာပါပါဖွဲ့လဲများများဆဆပေးပြစ်ထားရှားတယ်ဆိုတာဘာမှမရှိစရာစုဘူးဆိုတော့ဟိုတော့ကတော့ဧကမပဏိတနိုင်ငံလုံးမှာ3 4ပါး5ပါးဆိုတာအများဆုံးနောက်ပိုင်းကျတော့30 40တွေဖြစ်လာတာလေဆိုတော့ ဘုန်းကြီးတွေကလည်းပဲသူတို့မှနိုင်ငံတော်သံဃာမဏိကမှာဥက္ကဋ္ဌတွေတွင်းမှုတွေယာထုတွေအတွက်ကလည်းရှိတယ်အခုနကကတ်ထားတဲ့ဘွဲတွေကလည်းရှိတယ်ဆိုတော့သူတို့ကင်တဲ့ရက်တောင်တွေမှာတခါတည်းရေးတာရက်တောင်နှစ်ပတ်လောက်ရေးယူရတယ်ဘွဲတွေဆောင်းတာရက်တောင်ကြီးကိုပြိဿသမုပ္ပါဇဝင်းကြီးလို့ရေးထားကြတာလေရေးထားကြတော့အဲ့ဒါကြီးတို့ထမ်းပြီးတော့စွန်းစားကွန်းစားဒါရေးနာရေးတွေသွားတဲ့အခါကျတော့အဲ့ဒါကြီးဆမ်းပုတ်ကြီးနော်နိုင်ငံတော်ဩဝါဒစရိယတန်ခါမဟာနာယကဘာဖြစ်တယ်ညာဖြစ်တယ်ဘာပွဲတွေညာပွဲတွေနဲ့ရေးတော့ရက်တောင်နှစ်ပတ်လောက်စာရေးထားတဲ့ ရက်တောင်ကြီးထမ်းထမ်းပြီးသွားတာကိုအဲဆရာကြီးတို့ကတော်တော်မြင်ဇပုံမွေးစုတာဩရှင်ဘုရားတို့ကကိုယ်ဆိုင်ဖို့ကိုထမ်းပြီးတော့ရက်ွက်ထဲထက်ကြောညာနေကြတာကိုဆိုပြီးတော့ဆရာတို့တို့ကကြည့်မြလုံးလို့ထင်တယ်ဝါလည်းကြည့်တော့ပြောတော့ဟိုဆရာတို့တွေကငိမ့်ခံနေရတယ်နော်သူမျက်စိကကြည့်တော့အဲ့ဒါလိုမြင်တာဒါတော့ကြွားကျင်တဲ့ပုဂ္ဂိုလ်တွေကတော့ဒါကကြောညာဆိုင်ဖို့ဖြစ်သွားတာပေါ့နော်အဲဟိုတဲ့ပေါ့သူတို့တွေကတော့ဒါဂုံယူစရာဖြစ်တယ်ဒါပေမဲ့အဲ့ဒါမျိုးကိုတိုးတိုးသိသိ နေကြတဲ့တီလဝန္တဇော်တော်ကြီးတွေကြတယ်အဲ့ဒါဇဘုံဝဲစုတယ်ဒါရဟန်းနေဆိုတော့တူတူတူနေရမှာဆိုတော့တို့ကကိုယ်နာမယ်ကိုယ်ပွဲကြီးတွေပါတဲ့ရက်တောင်ကိုထမ်းထမ်းပြီးတော့သွားနေတဲ့ခါကျတော့ဒါကြော်ညာနဲ့မတူဘူးလားလို့ကြော်ညာနေတူတော့ဩကိုရောတို့ကကိုဆိုင်ဖို့ကိုထမ်းပြီးတော့ကြော်ညာပြီးတော့ကြော်ညာနေကြတာကိုတဲ့ဟိုလူတန်းနေမှာတော့ဒီပူရဲရိုက်တော့လဲဒါကြီးတဲ့ပါတယ်လေဟုတ်တယ်မို့လားလို့ဒီပူရဲရိုက်တော့လဲပါတယ်သွားတယ်လဲပါတယ်ဆိုတော့ဒါကြော်ညာပြီးသားဖြစ်တယ်အဲ့ဒါကိုပြောတာအဲ့ဒီလိုမျိုးမလုပ်ဘူးလို့ဆိုလို့ကိုရှိတာကိုမပြောဘူး နော်သူတို့ကြိုက်တဲ့လောက်ကြိုက်တဲ့ရစ်တောင်ရက်တောင်နဲ့လှူပေးစေထိုင်ရရက်တောင်မှကင်တယ်နော်အဲ့ဒါမျိုးလေးအဲ့ဒါကိုပဲဒါအာဝိတ္တကီလို့ခေါ်ပါတယ်နောက်အကုတ်ကုတ်ဇောဆိုတာကဦးဇုံတို့အပြီးတမှာမှာတည်တာကကုတ်ကုတ်ဆဆိုတာက မလုတ်လိုက်မိတဲ့ကုသိုလ်တွေအတွက်နောက်ပိုင်းမှာပြန်ပူပန်ရတယ်လုတ်လိုက်မိတဲ့အကုသိုလ်တွေအတွက်ငါတော့လုတ်မိပြီဆိုတော့ပူပန်နာကဒါအပြီးတမှာကုတ်ကုတ်ဆနော်ဒီမှာတော့ကုတ်ကုတ်ဆကစောစောကတော့ပြောတော့ပြောပြီးသားပါထပ်ပြီးတော့ပြောမယ်ဒီအပြီးတမှာကုတ်ကုတ်ဆကလည်းပါပါတယ် အဲ့ဒါကိုဦးဇင်းတို့ကဘာခေါ်တယ်လဲဆိုရင်နံပါတ်3မှာဝိပတိသာရကုတ်ကုတ်စာတဲ့နောင်တတပံပြန်ပြီးတော့စဉ်းစားမိလို့ပူပန်ရတာအခုဦးဇင်းနဲ့နဲ့တိုးပြီးတော့ပြောမှာကတော့ဝိနည်းကုတ်ကုတ်စာဒါဘုန်းကြီးတွေအတွက်ပါအဲ့လေသလားမအဲ့လေသလားလို့ဒါစဉ်းစားတာနော်ဒါတော့ကောင်းပါတယ်ဝိနည်းလေးစားတဲ့အတွက် MS ဆိုတာစဉ်းစားကြရတာပဲသို့တော့တခုဖြစ်တာကအဲ့လို MS ဆိုတာတည်တည်ချာချာမသိခင်လဲတခါဘုန်းကြီးတွေမှာကတန်တရားဖြစ်တော့အဲ့ဒီတန်တရားလေးကစိတ်ကလေးမှာလာပြီးတော့မှအဖျားအ ချွန်ချွန်ဆူးချွန်ချွန်ကလေးနဲ့လာပြီးတော့ချစ်တယ်လို့မျိုးဖြင်းငနဲ့ဖြင်းငနဲ့နေတာဟုတ်တယ်မလားစိတ်ကလေးကမချဘူးမချတဲ့အတွက်အဲ့တော်လဲဒါလေးကတလုံးနှွေးနှွေးနဲ့ဖြစ်တာကိုအဲ့ဒါဝိနည်းကုတ်ကုဆဖြစ်တယ်လို့ခေါ်တယ်စိတ်မှာရေးချစ်ပြီးတကယ်တော့စိတ်ဆိုတော့နန္တရားဘလို့လို့ရေးချစ်မလဲဦးဇင်းကဒါကစိတ်တော့ရေးလို့မရဘူးငါတော့ချစ်ချင်းချင်းအသားချစ်တာကောင်းတယ်ဆိုဦးဇင်းကဦးဇင်းဥပမာပြောင်းလိုက်တာစိတ်ကိုရေးချစ်ပြီးတကယ်ဆိုတာထင်လို့မရဘူး ဒါတော့စိတ်ကိုရေးချစ်တယ်ဆိုတာစိတ်ကလေးမှာတလုံးနှွေးနှွေးနဲ့ခံရခဲ့မဆုံးဖြတ်နိုင်တာဒါဟုတ်လေသလားမဟုတ်လေသလားအဲ့လိုလည်းမပြောဇောက်လို့လည်းမပြောဘူးဒါလေးကပြင်းထန်သလားဆိုတော့လည်းမပြင်းထန်ဘူးအဲ့ဒီလိုမျိုးစိတ်ကလေးမှာဇနိုးဇနောက်ဖြစ်တာကိုဒါဝိနည်းကုတ်ကုဆာဖြစ်တယ်လို့ခေါ်တယ်ဆုံးဖြတ်ချက်ပိုင်းမှာမချနိုင်တာမသိလို့ ဒါကတော့မစီဆော်တော်ကြီးကတော့ဒါတော့ကောင်းပါတယ်တဲ့ဝင်းဒီလေးစားလို့ပဲသူ့မှာတန်တရားရှိတာဒါတော့ကိစ္စမရှိဘူးသူအကောင်းဘက်ကတော့ရှုပါတယ်နော်သူ့ဘာသာသူပြုပြင်အောင်လို့တန်တရားရှိတာဝင်းဒီမလေးစားအအမအချကွာဆိုတာမျိုးဆိုဘယ်ကောင်းတော့မှာတော့တဲ့နော်ဒါတော့သူကဆရာတော်ကြီးက positive ဘက်ကနေပြောပါတယ်နောက်ဦးဇင်းတို့နောက်ထပ်အတိစရာလေ့လာစရာဟထကုကုဆဘာဒကုကုဆဟထကုကုဆဘာဒကုကုဆဆိုတာဒီလိုဖြစ်နေတာလက်ကဟိုဆော့ဒီဆော့ခေါင်းကုတ်ဖင်းကုတ်နေတဲ့ခါလေငိမ့်ငိမ့်ကလေးနေရမယ့်နေရာမှာလက်ကမငိမ့်ဘူး ဆိုတဲ့အခါကျတော့လူတွေမှာအိန္ဒိတွေသိက္ခာဂုံသိက္ခာကြီးရင်ကြီးသလိုပဲလူလည်းတည်ငြိမ်မှုရှိရတယ်ဆိုတဲ့အခါကျတော့မိမိတို့ကဟာဟိုကုတ်ဒီကုတ်နဲ့လက်မငြိမ်ဘူးဆိုရင်လက်မငြိမ်တာကိုကုတ်ကုတ်ဆဖြစ်တယ်ခေါ်တယ်ဦးဇင်းတို့ပြီးတော့မှသိတဲ့ကုတ်ကုတ်ဆနဲ့တူသေးရဲ့လားဒီနေရာမှာမငြိမ်တာကိုဘာခေါ်လဲလက်မငြိမ်ရင်ဟထကုတ်ကုတ်ဆပါဠိလိုပြောကြည့်ပါအောင်ဟထအေးခြေမငြိမ်ရင်တော့ပါဒကုတ်ကုတ်ဆခြေအေးပါဒနော်ခေါင်းမငြိမ်ရင်တော့ တီသကုတ်ကုတ်ဆလို့ခေါ်ပေါ့ဟလားတီသဆိုတော့ဥကောင်းပဲတချို့ကခေါင်းမငင်ဘူးလေဆိုတော့အဲ့ဒီလိုမျိုးလက်တွေခြေတွေခေါင်းတွေကိုတီတီငိမ်ငိမ်နေရမှာကိုအဲ့ဒီလိုမနေတဲ့အတွက်ကြောင့်မလို့အိမ်ဒီတွေပြစ်တာတွေလည်းရှိတယ်အဲ့ဒီလိုနေနေတဲ့အတွက်ကြီးညိုသွားတာလည်းရှိတယ်ဒါတော့ဦးဇင်းတို့သာသနာတော်မှာကမကြီးညိုသေးသောသူများကြီးညိုအောင်ကြီးညိုပြီးတဲ့သူတွေပို့ပြီးတော့လေးစားကြီးညိုအောင်ကျင့်ကြံနေထိုင်ရမယ်လို့မြတ်စွာဘုရားနော်ဝီနည်းနဲ့ပတ်သက်ပြီးတော့တခါတည်းဟော တက်ခါဘုတ်တပုတ်ရှင်းကိုမပြောဘဲနဲ့အဲ့ဒီလိုနီးနဲ့ဟော principle ချပေးတာလည်းရှိတယ် principle ဆိုတာအကုန်လုံးနဲ့ဆိုင်တယ်တခုချင်းမပြောတော့ဘူးဟာတက်ခါဘုတ်တွေများပါတယ်ဆိုအေးကွာတဲ့မင်းတို့လူတွေကဲ့ရဲ့ဇာဖြစ်မရတွေကိုရှောင်ပြီးတော့မကြည်ညိုသေးတဲ့သူတွေကိုကြည်ညိုအောင်နေတတ်ပေစေကြည်ညိုပြီးတဲ့သူတွေကလည်းကိုယ့်ရဲ့နေတဲ့နေမှုထိုင်မှုပြောမှုဆိုမှုကိုကြည်ပြီးပိုးပြီးတော့ပဲသာသနာကိုကြည်ညိုပေးစေဆိုတော့တက်ခါဘုတ်တပုတ်ရှင်းမပြောတော့အဲ့လိုခြုံပစ်လိုက်တာဒါဝိနည်းပဲဆိုပြီးတော့ဒါတော့ဦးဇင်းတို့ကအဲ့ဒီနေရာတွေမှာ လက်ခြေတွေတည်တည်ငြိမ်ငြိမ်နေအောင်နေတတ်အောင်ထားတာလည်းပဲဒါတက်ခါဖို့တစ်ခုပဲနော်လက်ရမယ်စီကံတစ်ခုပဲအဲ့ဒီလိုလိုက်နာတဲ့အတွက်ကြောင့်ဘုရားလက်ထက်တုန်းကဒိဋ္ဌိတွေက တောင်းမှကိုနဲ့မတူပေမဲ့ဘုရားကိုလေးစားတယ်အဲ့ဒါကြောင့်ပဲဟိုတုန်းကကရဏကဆိုတာကကရဏကဆိုတာကသူကပရပိုက်ပရပိုက်ဆိုတာဦးဇင်းတို့ဒီပြင်ပါတာနော်တက်တာဆိုတာသူနဲ့အတူတူနေတဲ့တကားပဲဆိုပါတယ်သူကစင်ထိန်ရဲ့သား elephant trainer ရဲ့သား သူတို့နှစ်ယောက်ကမြတ်စွာဘုရားရှိရောက်တော့သူတို့ရောက်တဲ့အချိန်ခါမှာဘုရားမြတ်စွာရဲ့ပြိရှစ်မှာရံပြိတ္တတည်းငြိမ်ပြီးတော့နေတာဆိုတော့ဒီဒီကရဏကဆိုတာက provide ဆိုတော့သူ့မှာ provide တွေကြတော့ဟာလက်မငိမ့်ချင်းမငိမ့်နဲ့သူ့တစ်ဘက်သူ့ကိုကြည့်ရတာမျက်စိထဲမှာရောက်ရခတ်နေတာဆိုတော့မြတ်စွာဘုရားရှိရောက်တော့မြတ်စွာဘုရားရှိမှထိုင်နေတဲ့ရနေတာငြိမ့်ပြီးတော့အမတန်ကြည်ညိုစရာကောင်းတာကြောက်ရွံ့ကလေးလိုစင်းတူတူလိုဖြစ်နေတော့အဲ့ဒါနဲ့မြတ်စွာဘုရားကျော်ဟာရှင်ဘုရားရန်နေတည်ငြိမ်လိုက်တာပေါ့ပြောရမယ်ဆိုရင် ကြီးညိုစရာကောင်းတယ်ပြောတာအဲ့ဒါနဲ့ဒီနေရာမှာမြတ်စွာဘုရားအေးတဲ့မင်းတို့ကသူတို့ကိုငြိမ်တာပဲတည်တာတဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီထက်မှာရဟန္တာပုဂ္ဂိုလ်တွေကသူတို့မှလည်းလှုပ်လှုပ်ရှားရှားမတည်မငြိမ်ဖြစ်စေတတ်တဲ့ဒီကိလေသာတွေကိုပယ်ပြီးပြီကြံတဲ့ပုရိသေနေကြံတဲ့ရဟန္တာမဖြစ်သေးတဲ့အရိယာတက္ခပုဂ္ဂိုလ်တွေကလည်းပဲတတိပဋ္ဌာန်တွေကိုအမြဲတမ်းမှတ်နေတာဖြစ်တဲ့အတွက်သူတို့ စိတ်ထဲမှာကသတိပဋ္ဌာန်၄ပါးတပါးပါးပွားနေတာဖြစ်တဲ့အတွက်ငြိမ်နေကြတာတဲ့နော်အလကားငြိမ်တာမဟုတ်ဘူးပြောချင်တာကစိတ်ကိုခန္ဓာကိုယ်လှုပ်စေတတ်တဲ့ကိလေသာတွေကိုငြိမ်အပြီးအပိုင်းပယ်တတ်ပြီးတဲ့ရဟန္တာတွေလည်းဒီထဲမှာရှိတယ်အဲ့ဒါကိုအပြီးအပိုင်းပယ်တတ်ဖို့ကြိုးစားနေတဲ့အရိယာသူတော်စင်တွေလည်းရှိတယ်အဲ့ဒီကိုအရိယာဖြစ်ဖို့ချစ်တက်နေတဲ့ကလျာဏပုရိသင်တွေလည်းရှိတယ်ဒါတော့ဒီပရိသတ်ကပရိသတ်ကအဆင့်မြင့်တဲ့ပရိသတ်လို့ဆိုလိုတယ်နော် အစင်းမြင့်တဲ့ပြိဿဖြစ်တဲ့အတွက်ကြောင့်မလို့သူတို့တွေအဲ့လိုငြိမ်နေတာတဲ့နော်ဒါတော့သူတို့ကဘာကြောင့်မလို့ငြိမ်ရတယ်လဲဆိုတဲ့အကြောင်းကိုမြတ်စွာဘုရားကအကြောင်းမဲ့ငြိမ်တာမဟုတ်ဘူးတနည်းအာနာနဲ့ငြိမ်ဆိုလို့ငြိမ်တာမဟုတ်ဘူးဒီထဲမှာထောင်ကြဘူးတဲ့သူတော့ပါမယ်တော့မထင်ပါဘူးဟုတ်လားထောင်ထဲမှာနော် ပုံစံနဲ့ထိုင်ဆိုလို့ရှိရင်ဦးဇင်းတော့မကြဘူးပေါ့တော့ကြဦးဇင်းမှာကြောက်တယ်ထောင်ကြဘူးတဲ့သူတွေပြောတာပုံစံဆိုလို့ရှိရင်ပြီးတော့မလောက်ရတော့ဘူး ဒါတော့အဲ့ဒီသူတို့ပုံစံဆိုပြီးတော့မလွတ်ရတော့ဘူးတင်မလီခွေထိုင်နေရတာဟာသူတို့မလွတ်တာကအခုနပြောတဲ့သတိပဋ္ဌာန်တရားတွေပွားနေလို့လားအရိယာဖြစ်လို့လားကြောက်လို့လားအေးသူတို့ကအဲ့လိုကြောက်လို့လည်းမဟုတ်ဘူးလို့မြတ်စွာဘုရားခွဲနေတာလူတူတယောက်ကအမိန့်အာဏာနဲ့ချင်းချောက်ထားလို့ငြိမ်တာမဟုတ်ဘူးသူတို့ကိုနိုင်ကကိုမှမကောင်းတဲ့ကိလေသာတွေကိုပယ်ထားပြီးငြင်းအောင်လုပ်ထားပြီးနော်အဲ့ဒီအကျင့်စဉ်ကြောင့်ငြိမ်တယ်လို့ဆိုလိုတယ် နောက်တစ်ခုကတော့ပို့ပြီးတော့ထင်ရှားတာက ကောသလမင်းကြီးလျှောက်တဲ့ဟာမြတ်စွာဘုရားပြိဿကိုရောက်ပြီဆိုရင်ကောသလမင်းကြီးမှာနန်းတော်ထဲမှာတခါတည်းတနေကုန်တခါတည်းပြောရဆိုရဆုံးဖြတ်ရတာတွေဆွေးနွေးရတာတွေဘုရားရှင်ရောက်ရင်သူ့ကိုကြည့်ရတာကသူ့ရဲ့အတန်ကိုနားထောင်ရတာပေါ့နော်ကြည့်ရတာကအော်လူတွေမှာတခါတည်းမောပန်းပြီးတော့လာတာတည်ငြိမ်အေးချမ်းတဲ့စိတ်ငြိမ်တဲ့ပြိဿကိုတွေ့ရင်ကိုယ့်ရဲ့အမောတွေပြေသွားသလိုခံစားရတဲ့သဘောရှိတယ်ဒါတော့မြတ်စွာဘုရားပြိဿကိုကြည့်ပြီးတော့ရှင်ဘုရားရှင်ဘုရားပြိဿကတော့ငြင်လိုက်တာ ငြိမ်းလိုက်တာဆိုတော့အရှင်ဘုရားပြိတ္တကငြိမ်းတယ်ဆိုရင်သူပြိတ္တကမငြိမ်ဘူးလို့အဓိပ္ပာယ်ရှိတယ်တပြည့်တော်မှာတဲ့ဒီပြည့်ဧကရစ်ဘေမှာဗျာတဲ့ကြိုက်တယ်လို့ဓာန်ပေးလို့ရတယ်နော်ဒဲဓာန်ပေးလို့ရတယ်ရေဓာန်ပေးလို့ရတယ်ငွေဓာန်ပေးလို့ရတယ်ပြည်နေဓာန်ပေးလို့ရတယ်တတ်လို့လည်းရတယ်ဆိုတော့ဒီပြည့်တော်မှာအဲ့တော့အာနာတွေအာနာတွေအပြည့်ရှိပေမဲ့ဒီပြည့်တော်နန်းတော်ထဲမှာ အစည်းဝေးရှိရင်ဟောမက်ကထပြောဒီဝင်ကြီးကထပြောဟာတခါတလေကြာတပိတော့မနေ့ကိုတောင်းပန်ယူရတယ်ဗျာတဲ့မီတင်မှာညင်းနေလိုက်ကြတာတဲ့ဒီကမီတင်နဲ့မတူပါဘူးနော်မငင်းပါဘူးကလားဆိုတော့ဆိုလိုတာဘယင်တော်စိတ်ညစ်ရတယ်လို့ဆိုလိုတယ်အဲ့တော့နော်ဒီဘယင်ကြီးကသူ့ပြိတ္တနဲ့မြတ်စွာဘုရားပြိတ္တကိုနှိုင်းချင်ပြီးတော့မှဒီအခုနကဟာထကုတ်ကုတ်စာပါရကုတ်ကုတ်စာလို့ခေါ်တဲ့လက်တွေခြေတွေငိမ့်နေတဲ့ပြိတ္တကိုကြည်ပြီးတော့ သူ့ရဲ့ပြိတ္တကိုနှိုင်းရှင်မိတယ်နှိုင်းရှင်မိတဲ့အတွက်ဒီငြိမ်တဲ့ပြိတ္တကိုကြည်ပြီးတော့သူတို့မှာကြည်ညိုမှုသရာပွားမှုဒီလိုဖြစ်သွားတာတနည်းသူတို့မှာပင်ပန်းလာခဲ့သမျှကဒီတည်ငြိမ်တဲ့အေးချမ်းတဲ့ရံပြိတ္တကိုကြည်ပြီးတော့သူတို့မှာအပန်းပြေကြတယ်တဲ့ဒါကြောင့်တည်တည်ငြိမ်ငြိမ်နေရခြင်းဒီယဟန်တို့ရဲ့ဂုံတော်ပါကျင့်စဉ်တော်ပါမိမိဒီတည်တည်ငြိမ်ငြိမ်နေတာဟာမိမိအတွက်လည်းထိမ့်ချုပ်ပြီးသားဖြစ်တယ်လို့သူတစ်ပါးတွေအတွက်လည်းကြီးညိုပွဲရဖြစ်ပါတယ်ဒါကြောင့်မလို့ဦးဇင်းတို့ယဟန်တော်များဟာ ကုတ်ကုတ်ဆဆိုတဲ့ခြေလက်တွေမတုံလို့အဲတီးတီးငင်းငင်းထားဖို့အရေးကြီးတယ်နော်ဦးဇင်းမာစီထဲမှာနေတော့ကတခါပြောခံရဘူးလေနိုင်ကတပါအခုလိုတရားစစ်တက်ကနိုင်ငံသားတရားစစ်တက်ကမှသူလက်ကလေးကုတ်ကုတ်တယ်တခါကျခြေတော်ကလေးကုတ်ကုတ်တယ်ဆိုတော့အဲ့ဒါကိုနော်ဒီကဘယ်ဂျင်ကလည်းမသိပါဘူးနော်ပြင်သေးလားဘယ်ဂျင်ကလည်းမသိအဲယောဂီတယောက်ကဦးဇင်းကအခုတရားစစ်ဆိုတော့ဦးဇင်းကတော့သူကလူငယ်ဆိုတော့ပြောတယ် ပြောချင်တာဗမာလူပြောမှဆိုပြီးခဲ့တဲ့အရင်ဆရာတော်ကတော့ငြိမ်တယ်တဲ့ဒီဆရာတော်တော့တိတ်မငြိမ်ဘူးလို့ပြောတာဆိုလိုတာက तू ပြောတာဒါထက်မကောင်းဘူးနော်ဒီဆရာတော်တရားစစ်နေပေမဲ့တရားပြနေပေမဲ့တရားအဲ့ဒါပြောချင်တာအဲ့ဒါပြောချင်တာသူတို့ကအဲ့ဒါကိုပြောချင်တာဒါကြောင့်တရားလုပ်တဲ့ပုဂ္ဂိုလ်ပိုရှိကြည့်တယ်ဒါကြောင့်တရားလုပ်တဲ့ခါမှာတည်ငြိမ်မှုသည်လူတယောက်ရဲ့မတည်ငြိမ်မှုသည်လူတယောက်ရဲ့အတွင်းထဲကတရားရှိမရှိကိုတခါတည်းအကဲခတ်လို့ရတယ် ဆိုတော့အ ਨੇ ဆုံးတော့မိမိမှာပြိတ္တရှိကိုရောက်တဲ့အခါမှာမိမိရဲ့ကုတ်ရှင်လှုပ်ရှင်တဲ့အရာတွေကိုထိန်းပြီးတော့ထားရတယ်။ဘာပဲဖြစ်ဖြစ်ပေါ့နော်။အောင်ဤတိခံခြင်းဒီအကျိုးရှိပါတယ်တဲ့။ဒါကြောင့်ဦးဇင်းတို့ရဟန်းနေအနေနဲ့အဲ့ဒီဟာကအမတန်ရေးကြည့်တယ်။ထို့ထက်ပိုပြီးတော့ရေးကြည့်တာကရှင်သာရိပုတ္တရာမထေရကြီးသာသနာပေါင်းကိုမရောက်သေးခင်သာသနာမှာအဲဒီလောကမှာအတေငိမ့်တဲ့တရားရှာတဲ့အချိန်တုန်းကရာဇဂျုံမျိုးတွေကိုရောက်တော့သူကဥပတိတ္တဆိုတာဘရဘကြီးပဲရှိသေးတယ်။ဒါတော့ဦးဇင်းတို့ရာဇဂျုံမျိုးတွေဘယ်သူနဲ့တွေ့လဲ။ ရှင်မအသက်စီနဲ့တွေ့တယ်လေရှင်မအသက်စီဆွမ်းခန္ဓာတီးတီးငိမ့်ငိမ့်နဲ့စက်ကုံတွေချပြီးတော့နော်မနစ်မမြန်လေးဆွမ်းခန္ဓာတဲ့ခါကျတော့သူကလည်းပညာရှိဆိုတော့သိတယ်ဧကန္တဒါသူတော်ကောင်းတရားရှိလို့နေမယ်သူ့ရဲ့အိန္ဒြေအမတန်တည်ငြိမ်တယ်ဒါကြောင့်မလို့သူကလည်းပဲသူသိကျင်တဲ့တရားကိုသူရှာနေတဲ့တရားသူ့မှာရှိမယ်ဆိုပြီးတော့လမ်းမှာတော့မမေဘူးသူစွန်းစားတဲ့နေရာထိအောင်လိုက်တယ်လှုပ်တင်လှုပ်ထတဲ့ဝကြီးပင်ကလှုပ်စွန်းစားပြီးမှမေးတာနော်ကိုမေးကျင်တော့အရင်မမေးဘူးပြီးကမှအရှင်ဘုရားအရှင်ဘုရားဘယ်တရားတွေကျင့်ပါသလဲ ရှင်ဘုရားဆရာဘသူလဲရှင်ဘုရားဘယ်လမ်းစဉ်ကိုကြိုက်ပါတယ်လဲဆိုတော့မေးတာဟောဒါတော့မြတ်စွာဘုရားသူဆရာဒီမြတ်စွာဘုရားဖြစ်တဲ့အကြောင်းသူမြတ်စွာဘုရားတရားတော်ကိုလိုက်နာကျင့်သုံးတဲ့အကြောင်းပြောပြတာအဲ့ဒီဟာလေးတစ်ချက်ရှင်မအသက်စီလေးကိုကြီးညိုလိုက်တာကနေအမြင်အာယုံကနေသူ့ကိုဗုဒ္ဓဘာသာတန်းဖြစ်အောင်ပြောင်းပေးလိုက်တာဒါကြောင့်မလို့မိမိတို့ရဲ့တည်ငြိမ်သောသိက္ခာသည် အခြားဘာသာဝင်တွေကိုလည်းပဲအဲ့ဒီလိုမျိုးမိမိတို့ရဲ့ဘာသာကိုလေးစားလာအောင်နော်ရောက်ရှိလာအောင် ဆွဲဆောင်နိုင်တယ်ဒါကြောင့်ဒီခြေခြေလက်တွေတည်တည်ငြိမ်ငြိမ်ထားခြင်းသည်ဦးဇင်းတို့နော်ဟထကုကုဆဘာရကုကုဆသာသနာတော်မှာနေကြတဲ့ရန်တော်များအထူးသဖြင့်ဂရုစိုက်ဆောင်စည်းရပါတယ်အဲ့ဒါလိုမရှိခင်ဘာဖြစ်တယ်လဲသူတစ်ပါးကကိုယ့်ကိုအမှတ်တွေပေးသွားမယ်နော်ကျောင်းကတိတ်ကတော့ college ကလည်းတော့ rate လုပ်လို့ရှိရင်အဲ့ဒီဘုန်းကြီးတွေလည်းပဲ rate ကနည်းလိမ့်မယ် star တိတ်ရမှာမဟုတ်ဘူးဟုတ်လားနော်ဒါတော့ကောင်းပြီမိမိတို့အနေနဲ့ကတော့ star ရဖို့မဟုတ်ပါဘူးကို star ကိုပဲပေးကြပါ နော်အေးငါတော့ဒါလောက်ကျင့်နေပြီဆိုရင်အေးငါတော့ဒါဆိုမိနစ်ကဒါလောက်ဆိုရင်ငါဒီနေ့ငါဖြစ်ရမယ်ဒါတော့မိနစ်ကငါနဲ့ဒီနေ့ငါမတူစရာဘူးဟုတ်တယ်မလားတူချင်လည်းလည်းမရဘူးမိနစ်ကငါကြံခဲ့ပြီဒီနေ့ငါကအိုလာပြီလေအိုလာဒီနေ့အမြငါငါစတာလေးနဲ့ငါပိုးပြီးတော့ရအောင်ကြိုးစားကြင့်ကြံအထုနေရမယ်ဒါကိုရိုက်ကိုကိုပေးရမယ်သူများပေးတာမှန်ရင်မှန်မှန်မယ်ကောင်းပြီဒါဒီအကုတ်ကုတ်စောဒီလောက်နဲ့ထားကြပါစို့နော်ပြီးတော့မန္တပါဏီတဲ့ဒါကတော့အထူးပြောစရာမရှိပါဘူး ပညာရှိတော်မြည်ဒီမှာစကားပြောမယ်ကြံရင်အများအားဆင်ခြင်ပြောတာဖြစ်တဲ့အတွက်သူတို့ရဲ့စကားအမှားမရှိပါဘူးသို့သောဦးဇင်းတို့နော်ဘုရားရှင်များမှာပြောကျင်နေဆိုရင်ပြောကျင်တဲ့ဟာကိုအကြောင်းအကျိုးကိုအဆုံးအောင်မစဉ်းစားဘဲနဲ့ဒိုင်းကနေဒိုင်းကနေထွက်လိုက်တဲ့အတွက်တခါတလေအမှားတွေဖြစ်လို့ပြန်ယူသိမ်းရတာတွေတောင်းပန်တာတွေအများကြီးရှိကြတယ်နော်ဒါကြောင့်မလို့မိမိတို့ကစကားပြောမယ်ကြံရင်သူတို့ကောင်းတွေကိုအတူယူပြီးတော့ ပြောမယ်ကြံတယ်ပြောမယ်ကြံတယ်မပြောခင်လေခဏတစ်ဖြုတ်စဉ်းစားပြီးမှပြောတာကိုယ့်အတွက်အမှားကင်းပါတယ်ဒါတော့အရိယာတွေမှာတော့အဲ့ဒီလိုမျိုးစဉ်းစားဆင်ခြင်ပြောတဲ့အတွက်အမှားမရှိဘူးတဲ့နောက်တစ်ခုအနုတ္တတော်ဥဒ္ဒစနဲ့အတူတူပဲဥဒ္ဒတဆိုတာပြန့်လွင့်တာနော်အနုတ္တတဆိုတာကမပြန့်လွင့်တာ restlessness ဖြစ်တယ်ပြောတာဆိုတော့အရိယာဖြစ်တဲ့ပုဂ္ဂိုလ်တွေမှာအနာဂံယန္တာဖြစ်တဲ့ပုဂ္ဂိုလ်တွေကဒါတွေကိုသူတို့ကချိုးနှိမ်ထားပြီးပြီပယ်ထားပြီးပြီယန္တာဖြစ်တဲ့ပုဂ္ဂိုလ်က ဒါကြောင့်မလို့တို့ရဲ့စိတ်တွေကပြန့်လွင့်တယ်ဝေဝါးတယ်ဆိုတာမရှိတော့ဘူးတဲ့တည်ငြိမ်နေပြီလို့ဆိုလိုတယ်ဒီကုံတွေဟာဘာတွေကိုပြောတယ်လဲဆိုရင်လက်နက်တဲ့တရားတွေရှိတဲ့ပုံကိုယ်တွေမှာဦးဇင်းတို့ဖြစ်နေတဲ့ဟာမျိုးတွေစိတ်တွေပြန့်လွင့်တာဟိုလှုပ်ဒီလှုပ်လှုပ်တာအခုနကဥဒ္ဒတဆိုတာကစိတ်လှုပ်တာကုတ်ကုတ်ဆဆိုတာကလက်ချေလှုပ်တာကဲလှုပ်နှလှုပ်ပါမနေဘူးလားလို့အဲ့ဒီအလှုပ်နှလှုပ်မရှိတော့ဘူးတဲ့ဥဒ္ဒစကစိတ်ကိုလှုပ်တယ်နော် ကုတ်ကုတ်ဆကလက်ခြေကိုယ်တွေကိုလှုပ်တယ်အဲ့ဒါဟာတရားမရှိသေးသော ပုဂ္ဂိုလ်များအတွက်နှစ်ခုလုံးရှိတယ်တရားရှိကြပြီးသောပုဂ္ဂိုလ်များအတွက်နှစ်ခုလုံးကတဝက်တစ်ပြည့်ပယ်တာလည်းရှိမယ်နော်အားလုံးပယ်ပြီးတာလည်းဖြစ်မယ်ဒါကြောင့်မလို့အရိယာသူတော်စင်တွေရဲ့ပုံကိုကြည့်လိုက်ရင်ပုရုဇဉ်နဲ့ချစ်ချင်းကွဲတာအဲ့ဒါကြောင့်ကွဲတာကြည့်လိုက်တာနဲ့သိတယ်ဦးဇင်းတို့ကိုမဖြစ်ပေမဲ့ဖြစ်နေတဲ့ပုံကိုကြည့်ရင်သိတယ်ဒါကြောင့်ဥပကကြီးဟာနော် တေကရွန်းကြီးတေကရွန်းဆိုတာဗုဒ္ဓဘာသာမဟုတ်ဘူးအဝတ်တောင်ဝတ်တာမဟုတ်ဘူးတချို့အရာမြတ်စွာဘုရားနဲ့လမ်းမှာသွားပြီးတော့တွေ့တယ်တော်တော်မှတွေ့တာတွေ့တဲ့အခါကျတော့မြတ်စွာဘုရားရဲ့အရေးတော်တွေကြီးကြီးလင်းလင်းနဲ့အိန္ဒိရီတမ္ပတ္တိပြည့်ပြည့်စုံစုံနဲ့ဖြစ်တော့ဟာတဲ့အယောင်တွေလည်းထွက်လို့ဒီလောက်ကြီးကြီးလင်းလင်းလို့ဆိုတာသူတော်ကောင်းဖြစ်မှာပဲဆိုပြီးတော့မေးတယ်လေသင်ဘသူလဲဗာလဲညာလဲမေးတော့ငါကအနန္တဇိနာရှိသမျှကိလေသာတွေငါအောင်ပြီးပြီဆိုတော့ဟုတ်မှာပါပဲလေဆိုပြီးတော့ဘေးလေးလိုင်းလေးဖယ်ပြီးပြီးတော့ဆက်သွားတာလေသူတောင်တက်ကြွဒါပေမဲ့ ဘယ်သူကသူ့သူ့မှာထူးခြားမှုတစ်ခုတော့ရှိတယ်ဆိုတာ तू သိတယ် तू ရဲ့ဉာဏ်ရှိသလောက်နဲ့နော်နောက်ပိုင်းကျမှ तू လည်းပဲမဆာဝါလေဗမာလိုမဆာပါနဲ့ကွဲပြီးတော့ကျမှပြန်ရဟန်းဝင်လို့ तू လည်းတော့သူတော်ကောင်းကြီးဖြစ်သွားတယ်မဟုတ်လားဆိုတော့အဲ့ဒီတုန်းကနော်ဖះကနေတွေးလိုက်တာလေးကနောင်ကြရင် तू အနာဂါကြီးဖြစ်လိမ့်မယ်ဆိုတာကိုတီးလို့ဖះကတမဲတက်တက် तू နဲ့တွေ့အောင်လမ်းမှာသွားတာနော်အဲ့ဒီတော့ဒီဥပက္ခကြီးကမြတ်စွာဘုရားကိုအဲ့ဒီလိုမျိုးတည်ငြိမ်သောအိန္ဒိရတမ္ပတ္တိနဲ့ပြည်စုံတော်ကိုကြည်ပြီး तू လည်းဒါစိတ်ထဲလေးမှာအမှတ်တစ်ခုယူသွားတယ် ဒါသူတော်ကောင်းပဲသူတော်ကောင်းမဲ့ဆိုရင်ငါဒုက္ခရောက်ရင်သူ့ရှိကိုသွားရမယ်ဒါကြောင့် तू तू မိမနဲ့꿰တဲ့ခါကျတော့ तू ဘုရားရှိခိုးပြေးတာငါများအာဟုအာထာမရှိတဲ့တကောင်ကျွတ်မျက်နှာမွဲမထင်နဲ့နော်ငါလည်းအာဟုရှိတဲ့ဂေါရမရှိပြေးမယ်ဆိုပြေးလာလို့ तू လည်းအနာဂါကြီးဖြစ်သွားတာလေနော်ဒါကြောင့်မိမိတို့မှာဒီအဲတရားရှိတဲ့ပုဂ္ဂိုလ်များရဲ့အိန္ဒိရတမ္ပတ္တိကိုတည်ငြိမ်မှုကိုကြည့်ပြီးတော့မှဘေးကပုဂ္ဂိုလ်များကအဲ့ဒီလိုမျိုးအာဆုံးဖြတ်ချက်ချလို့ရပါတယ် ဒါကြောင့်ကောင်းပြီအနုတ္တတဆိုတာကစိတ်လဲတည်ငြိမ်မှုရှိတယ်လို့ဆိုလိုပါတယ်နောက်တစ်ခုကဘာလဲဆိုရင်တဝေဝါစာရတောမုနိနော်ဒါတော့စကားပြောတဲ့အခါမှာစောင့်စည်းပြီဆိုတဲ့အခါဒါအားလုံးပါသွားပြီနော်ခုနကကိုယ်ကိုလည်းစောင့်စည်းတယ်နှုတ်ကိုလည်းစောင့်စည်းတယ်စိတ်ကိုလည်းစောင့်စည်းတယ်လို့ပြောတာကဲကာယကံဝစီကံမနောကံသုံးပါးလုံးပါမသွားဘူးလားပါသွားပြီ ကိုကာယကနဲ့ပတ်သက်တာဝစီကနဲ့ပတ်သက်တာမနောကနဲ့ပတ်သက်တယ်ကိုနှုတ်စိတ်သုံးပါလုံးကိုထိမ့်ချုပ်ပြီးပြီအလုံးသူကအိတ်တရလို့ခေါ်တယ်ကိုစိတ်နဲ့ကိုကိုကိုအစိုးရသူလို့ခေါ်တယ်ပိုင်နိုင်သူလို့ခေါ်တယ်နော်ကိုကနေပြီးတော့ပိုင်နေဆိုတာအတ္တသဘောမျိုးပိုင်တာမဟုတ်ဘူးကိုစိတ်ကိုကိုထိမ့်ချုပ်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်အရဟန္တာလို့ခေါ်တာဒါတော့ကိုစိတ်ကိုကိုမထိမ့်ချုပ်နိုင်တာကတော့ဒီရဟန္တာရဲ့အောက်ကပဲနော်အနာဂတ်ကစယူလိုက်ကြပါစို့အောက် အကုန်လုံးပါတယ်။ဒါကြောင့်ဒီနေရာမှာပြောချင်တာကယန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်စီကာယကံဝစီကံမနောကံသုံးပါးလုံးကိုလှုပ်ရှားမှုကို ဖြစ်စေသောကြမ်းတမ်းမှုကိုဖြစ်စေသောကိလေသာအလုံးကိုပယ်ပြီးတတ်ပြီးနှုတ်ပြီးပြီ။အဲဒီလိုပုဂ္ဂိုလ်မျိုးစီထားကြွရသောတောင်းကြတဲ့သောပူပန်စေသောကိလေသာကိုငြိမ့်အောင်တတ်ထားပြီးတဲ့ပုဂ္ဂိုလ်ဖြစ်လို့ဥပဒံတော့အပုခသိငြိမ့်တဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်လို့မြတ်စွာဘုရားကညွှန်ပြတာနော်။ကိုင်းကောင်းပြီနောက်တစ်ခုကဘာလဲကြံသေးတယ်လဲဆိုရင်ဩ ပြောတဲ့တဲ့စကားမပြောတဲ့တဲ့စကားဒါလေးကတော့ဥပပေါ်ရင်ပေါ့နော်ဘုသူဒဖြစ်ပါသူတော်ကောင်းဖြစ်ကြတဲ့ပုဂ္ဂိုလ်တွေမှာတဲ့သူတို့ပြောတဲ့တဲ့သူတို့ပြောတဲ့စကား10မျိုးရှိတယ်ဒါကဘာလဲဆိုရင်အပိစ္ဆတာကထာအလိုနှဲခြင်းကိုအားပေးတဲ့စကားလောဘဖြစ်စေမဲ့စကားမပြောဘူးလောဘအားနှဲစေမဲ့စကားကိုပြောတယ်ဒါတော့သူတို့ကယဟန်နေခြင်းဆိုပါတော့နော်အပိစ္ဆတာ လောဘအားနှဲစေမဲ့စကားမျိုးတန်တုတ်တိကထာရောင်ရဲမှုကိုဖြစ်စေမဲ့စကားမျိုး နော်ပဝိဝေကကထာတူးဒီစိတ်ငြိမ်တည်ငြိမ်စိတ်ငြိမ်ရမှာတိတ်စိတ်တည်ငြိမ်စွာနေနိုင်ခြင်းကိုဖြစ်စေတတ်တယ်ဟာနော်ကိုအော်တူးတဲ့တယောက်တည်းနေနေရောင်းတယောက်ကိုပြောတာအတန်တက်ကကထာလူတွေနဲ့ရောနှောစွာနေခြင်းမှာကင်းမှုကိုအာပိတိစကားလူတို့နဲ့ရောရောနှောနှောမနေနဲ့တဲ့ယဟန်ကယဟန်လို့နေယဟန်ကယဟန်နဲ့နေလို့ဆိုလိုတယ်။နော်ဒါကြောင့်မလို့လူတွေနဲ့မရောမနှောတဲ့နော်အကျင့်တရားမျိုးကိုဖြစ်စေမဲ့အာပိစကားမျိုးကိုဟောပြောပြောတယ်ဆိုတဲ့ဝိရိယရမ္ပကထာ ပြင်းစွာအားထုတ်မှု လုံးလတနည်းရဟန်းတက်ကကြင်ကြံတာစာပေပရိယတ်တိလေ့လာတာကိုနော်ဝိရိယကိုဖြစ်စေမဲ့စကားမျိုးကိုပြောတယ်ဒါလည်းပဲဒါဝိရိယကိုလောက်ရမယ်ဆိုတာကလည်းပဲဒါအားပေးတဲ့လူတွေရှိမှမိမိတို့ကဝိရိယဖြစ်တာနောက်တစ်ခုကတော့သီလနဲ့စတဲ့စကားတမာတိနဲ့စတဲ့စကားမေဖို့နဲ့စတဲ့စကားတွေဒါဒီပိဿဝခန္ဓာနဲ့စတဲ့စကားဆိုတာဒါနော်ပြောနေကြစကားပါပဲဒါကြောင့် ဒီသူတော်ကောင်းတွေဆိုတာအဲ့ဒီလိုစကား10မျိုးတွေကတစ်မျိုးမျိုးနဲ့ပြောဆိုကြတယ်ကျန်တဲ့စကားတွေမပြောကြတော့ဘူးလေဒါတော့ကျန်တဲ့စကားကလောကီရေးပဲရှိတော့မလေလောကုတ္တရာရေးနဲ့ပတ်သက်ဒီစကားပဲပြောရတော့မှာဒါကြောင့်သူတို့ကောင်းတဲ့အဲ့ဒီစကား10မျိုးကိုပဲပြောတယ်တဲ့ကျန်တဲ့စကားတွေကြတော့သူတို့ကမပြောကြတော့ဝိရိယဖြစ်တဲ့ပုဂ္ဂိုလ်တွေကစကားပြောစရာနေကျင်ကျင်ကျင်ကျင်သွားပြီနော်ဦးဇုံတို့မှာတော့စကားဆိုတာစကားဆိုတဲ့ definition ကိုမြတ်ကြားဘူးကြလားမသိဘူးစအနန္တံကရောတိတိစကားတဲ့ စအနန္တဆိုအနန္တဆိုအဆုံးမရှိဘူးစကားဟာစလိုက်ပြီးအနန္တအဆုံးမရှိသူကိုကရောတိပြုရဤစကားများစလိုက်ပြီးတစ်ခုကနဲ့တစ်ခုနှစ်ခုကနဲ့သုံးခုသုံးခုနဲ့လေးခုတွေ့တွေ့နေတဲ့အချိန်မှန်သမျှလူချင်းနော်တတ်တာလို့ပြောသည့်အချိန်စကားဆုံးရင်လားအကြောင်းတစ်ခုနဲ့တစ်ခုဆက်ဆက်သွားလို့စကားဆိုတာစပြီးရင်ကားတယ်တဲ့အဲဒါကြောင့်စကားခေါ်တာစပြီးရင်ကြုံတယ်လို့ရှိလားမရှိဘူးပြောစရာတည်း तू တိတာကိုတိတာတည်းပြောလိုက်တာ तू အကြောင်းကိုအကြောင်းဟာ तू များအကြောင်းကိုအကြောင်းကို तू များအကြောင်းဆက်တာပဲဒီဒီနိုင်ငံအကြောင်းကိုဟိုနိုင်ငံအကြောင်းဆက်တာပဲဟုတ်တယ်မဟုတ်လား ဆိုတော့စကားကကြုံသွားသလားကားသွားသလားဒါကြောင့်စကားခေါ်တာတဲ့ခိုင်ရှင်းဘူးလားလို့သူ definition နဲ့သူနေတာနော်ခိုင်ဒါကြောင့်မလို့အရိယာတွေကြတော့မဟုတ်ကြုံတယ်ဦးဇင်းတို့က तू ကကားသွားတယ် fan ကြီးလို့ဖြစ်သွားတာနော်တလုံးကစရင်အထက်ကိုကြီးသွားတယ်ဒါပေမဲ့ရန်တာမြတ်ကြတော့အဲ့ကြီးတာကြီးကြုံပြီးတော့တေးသွားတယ်နောက်ဆုံးကြတော့ပြောစရာကိုမရှိတော့ဘာရှိမရှိလဲလောကရေးရာအရာပြောစရာမလိုတော့တဲ့အတွက်လောကုတ္တရာပဲပြောတော့မယ်လောကုတ္တရာဆိုတာကလည်းလိုအပ်တဲ့အခါမှာပြောတယ်ဆိုတော့ကြုံကြုံသွားတယ် ကျုံကျုံသွားတယ်ဒါကြောင့်ဦးဇင်းတို့ကတော့စကားဆိုတဲ့အတိုင်းကာရုံပဲရှိသေးတယ်နော်အရိယာတွေကြတော့စကားကပိုးပိုးပြီးတော့နေသွားပြီဒါကြောင့်မလို့သူတို့ကစကားပြောစရာလည်းနေတယ်ကြင်ကြံစရာလည်းပူပန်စရာလည်းမရှိတော့တူးရီနေရတာကိုပဲကြိုက်တော့တယ်တဲ့ဦးဇင်းတို့ကြတော့အဖော်နဲ့နေရမှာဟုတ်တယ်မို့လားအဖော်နဲ့နေရမှာကြိုက်တယ်ပုထုဇဉ်အဖော်ရှိမှကြိုက်တယ်အဖော်မရှိရင်ခွေးလေးဝက်ကလေးမွေးထားရတယ်ကြောင်လေးမွေးရတယ်ကြောင်လေးခွေးလေးမှမရှိရင်အပင်လေးတွေစိုက်ပြီးတော့အဖော်ထားရတယ်အဲ့ဒါအဖော်အဖော်မဟုတ်ဘူးရမထင်နဲ့ နော်အခုပန်းလေးတွေစိုက်ထားတယ်ထားပါတော့ကိုယ့်နေရာကိုယ့်မှာပန်းလေးတွေစိုက်ထားတယ်ဆိုလို့ရှိရင်အမလေးပန်းလေးတွေကိုအလုံးမသွားခင်ရေလောင်းရတယ်ပြန်လာလို့ရှိရင်ပွင့်ပြီလားကြည့်ရတယ်ခီးသွားလို့ရှိရင်ပိုးစတဲ့ငါပင်နေရေလောင်းတော့မချောက်စင်နဲ့မမှားဘူးလားအဲ့တော့ပန်းမင်းလေးကိုဘာဖြစ်နေရလဲဆိုတော့အဖော်ဖြစ်ဆွဲနေတာခေါ်တယ်အဲ့ဒါဆွဲတာလေးကသဘောကျတာလေးတဏှာအဲ့ဒါဦးဇင်းတို့အဖော်ဘာလို့လဲဆိုရင်တဏှာဒုတိယပုရိသောတဲ့စာမှာရှိတယ်ဦးဇင်းတို့မှာတစ်ခုမဟုတ်တစ်ခုအကက်ကလေးနဲ့နေရတယ်မနေရင်နေလို့ကိုမတတ်တာ ကတ်ဆရာလေးတစ်ခုနေနေရတယ်အဲ့ဒါကြောင့်အဖော်ဒီဘသူလဲဆိုတာတဏှာပြောတာအဲ့တဏှာလေးကတစ်ခုမတစ်ခုကတ်ရတယ်မကတ်လို့ကိုမဖြစ်ဘူးမကတ်လို့ကိုမဖြစ်ဘူးဒါကြောင့်မလို့ဘုန်းကြီးအားဖျားရွှေဘာမှလုပ်စရာမရှိဘူးဘုန်းကြီးလည်းဖျားရွှေတယ်ကြံသားတော့ကိုယ့်ဘာသာကိုသိတော့ပေါ့ဟုတ်လားကဲနံပါတ်၄သွားကြစို့ကဲနိဒာတတ္တိဆိုလိုက်ကြစို့နိဒာတတ္တိအနာဂတိအတိတံနာနုသောစတိ ဝိဝေကဓာတိဖတေတုဒိဋ္ဌိတုဇနာနိယတိမြန်မာပြန်အဲ့ ဦးဇင်းတို့အဲထားပါတော့နော်မြန်မာပြန်အကျင့်ပုဂ္ဂိုလ်သည်ဆိုတာရဟန္တာကိုပဲရည်စူးကြပါစို့မဖြစ်သေးတဲ့အနာဂတ်နဲ့မြည်သူဖြစ်ပါစေဟုကန့်ညိတွေ့တာတာယာမျှော်လင့်ခြင်းမရှိနော်ဒါအနာဂတ်ကိုမျှော်လင့်မှုမရှိဘူးပြောတာလွန်လေပြီးတဲ့အတိတ်တရားကိုဆွေးရဖာမှန်တယ်လဲလဲဆွေးရင်ပူပန်ခြင်းလည်းမရှိအတိတ်ကိုပြန်ပြီးတော့စဉ်းစားပြီးပူပန်တာလည်းမရှိဘူးအတွေ့အကြုံများဖတ်တာတော့နဲ့နေဆာတုကအတ္တမှာကင်းစိတ်ခြင်းကိုရှုလက်ရှိဒါသူ့ရဲ့လုပ်နေတဲ့လုပ်ငန်းစဉ်ကိုပြောပြတယ်သူ့ရဲ့ကျင့်စဉ် ပြီးတော့62ပါးသောမိစ္ဆာအယူတို့တွင်လည်းမြည်သည့်အယူကမြထိုပုဂ္ဂိုလ်ကိုမဆောင်အပ်တနည်းမိစ္ဆာအယူနောက်ကိုလည်းမပါတော့ဘူးဒါတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုကိလေသာအပူပဲငြင်းအေးပြီးတဲ့ဥပါဒန္တာပုဂ္ဂိုလ်အရှင်မြတ်လို့ခေါ်တယ်ပုဂ္ဂိုလ်မြတ်လို့ခေါ်တယ်လို့မြတ်စွာဘုရားပြောပြပါတယ်ဂုံတွေကိုဒါကြောင့်ဦးဇင်းတို့လူတွေမှာတော့အနာဂတ်နဲ့အသက်ရှင်ရတယ်မျောလင်းခြင်းနဲ့အသက်ရှင်ရတယ်ဆိုတာအနာဂတ်ကိုကြည်ပြီးတော့ဦးဇင်းတို့ကဒါလေးငါတော့ဒါလေးရတော့မှဒါလေးပြုတော့မှဒါပြီးတော့လည်းပဲဒါလေးပဲဆိုအနာဂတ်ကိုအမြဲတမ်းမကြည့်ရဘူးလား အမျော်လေးရှိရတယ်အနာကအမျော်မရှိရင်ဘယ်လိုလုပ်အသက်ရှင်မလဲဒါကြောင့်လူတွေကအနာကနဲ့အသက်ရှင်တယ်မျောလင်းခြင်းနဲ့အသက်ရှင်တယ်လို့ပြောတာဒါပေမဲ့ရန်တာတွေကြတော့အဲ့လိုလိုမျောတာရှိသေးလားဆိုတော့ရှိတော့အနာကမမျောတော့အတတုံးကဘာတွေဖြစ်ခဲ့တယ်ဟိုတော့ကမျိုးလုံးလေးကဘလို့မြခုံးလေးကဘလို့နဲ့နော်ဟာပစ္စည်းတွေကဘလို့ဆွေကဘလို့မျိုးကဘလို့နဲ့အခုကြတော့ငါမှရုပ်ရည်တွေကလည်းကြပစ္စည်းဥစ္စာတွေလည်းကြနော်ယာရုမရှိတော့ငါနာဘယ်သူမှလည်းမကတ်တော့ဟိုတော့ကဆရာကြီးခမရဆရာမကြီးခမရနဲ့ဝုန်းဝိုင်းအောင်နေတာပဲယာရုရှိတော့ငါမရှိတော့ကိုတယောက်တည်းအဲ့ဒါလိုလည်းပဲ ပြန်ပြီးတော့ဟောတော့ကအတိတ်ကပြန်ပြီးတော့ပူပန်တာလည်းမရှိဘူးတဲ့နော်အဲနောက်ပြီးတော့မှအဲအဲ့ဒါတွေကဒါမိမိတို့ဘဝအပြောင်းလဲတွေမှာသတိထားရမယ့်ကိစ္စတွေနော်ဒါဟိုဘုန်းကြီးဖြစ်စေလူဖြစ်စေရှိတတ်တယ်ပရိသတ်တွေအများကြီးနဲ့နေတဲ့ပုဂ္ဂိုလ်ဒီပရိသတ်မရှိရင်ခြောက်ချသွားတာအချံရံနေနဲ့အတန်းဝဲနေနဲ့တပည့်တွေနဲ့နေခဲ့ပြီးတဲ့ပုဂ္ဂိုလ်တွေဒီအဲ့ဒါမရှိတဲ့ချင်းခြောက်ချတာနော်ပြီးတော့မှဒီလူဘက်ကကြည့်ရင်အရာရှိကြီးတွေ ယုံညီမာတကယ်တပည့်တွေညာဘာညာနဲ့ပင်စင်လဲယူရောဘာမှရှိတော့ဘယင်တွေလည်းဒီတိုင်းပဲသမထတွေလည်းဒီတိုင်းပဲသူတို့ကိုယာရုရှိတော့ကတော့ဝိုင်းကြအောင်ညာပြူကြဘာကြညာကြနဲ့သမထယာရုလည်းမရှိတော့ဘူးဆိုတော့ဘာမှထူးအရတရားလူလူဖြစ်သွားတာဒါကိုမခံနိုင်တော်တော်ဒန်ဒီတန်တော်တော်ကြီးနှိမ့်စစ်တယ်ဒါကြောင့်ဒီဖုန်ကြီးလူတွေနန်းကြပရင်ပင်စင်ငိမ့်စာယောက်ျားလူတူဤသုံးဦးကစကုမတ်ကုမလွယ်ဘူးဒီဟုတ်တယ်မဟုတ်လား ဘုန်းကြီးလူတွေလည်းလူဘွားရောက်တဲ့ခါကျတော့ဘလို့ပွားမှမသိဘလို့ရလောမှမသိဆိုတော့စကုမကုကမဆိုးတောင်းမှတက်အောင်မွတ်တာဘူးဒီပြဟာမပြောနဲ့ဒါဘုန်းကြီးလူတွေနန်းကြပဲရင်နော်ဘယင်းနေသမတတွေနန်းထဲမှာနေတော့ကယာရုရှိတော့ကတော့အကုန်လုံးကတခါတည်းသူ့ကိုကြောက်ကိုးကွယ်ပြီးတော့မှဘုရားထုနေရတယ်ဆရာကြီးလုံနေရတယ်မတ်စတာကြီးခေါ်နေရတယ်တကယ်လည်းသူ့ယာရုလည်းမရှိတဲ့ခါကျတော့နန်းကြပဲဘယ်သူမှကိုမစိတ်တော့အဲ့ဒီတန်လည်းမခံနိုင်တော့ဒုက္ခရောက်တယ်ပင်စင်ငိမ့်စား နော်ယုံနေပါတယ်မှာအရာရှိကြီးတွေဖြစ်ပြီးတော့မှအငိမ့်စားလဲသွားရသူနာဘယ်သူမှမရှိတော့တဲ့ခါကျတော့ကတ်မလူလည်းမရှိဘူးလှုပ်ရှားအလုံးလည်းမရှိဘူးဆိုတော့6တောက်တောက်ကြီးမနေဘူးလားလို့အဲ့ဒီလူတွေကအဲ့ဒီအဲ့ဒီစကုမကုမအနေရခက်တယ်တဲ့ဘုံကြီးလူတွေနန်းကြဘရင်ပင်စင်ငိမ့်စားယောက်ျားလူတူဤသုံးဦးကစကုမကုမလွယ်ဘူးဒီနော်အဲ့ဒါတွေဟာမိမိတို့အနေထိုင်နေမှာအဲဆင်ញင်စရာပေါ့အဲ့ဒါတွေကခုနပြောတဲ့ဟာဟိုတုန်းကတော့ငါဘလို့နေခဲ့ရတာအခုကျတော့ဘလို့ဖြစ်ပြီရဲ့လို့ ယဟန္တာများဖြစ်သွားပြီဆိုတော့မစင်စားတော့ဘူးပူစရာမရှိတော့ဘူးလို့ဆိုလိုတယ်ဘုရားရှင်ပုထုဇဉ်လူသားတွေကတော့ပူပေအောင်တော့ကောင်းပြီအတုသမြဖတ်တာဆိုတာကနော်ဒီဖတ်တာဆိုတာကမျိုးလုံးနဲ့တွေ့တဲ့အတွက်သုခုတမ္ပတ္တသောတာတမ္ပတ္တစသည်ကြားလို့ဖြစ်တယ်နာလို့ဖြစ်တယ်စားလို့ဖြစ်တယ်ထိလို့ဖြစ်တယ်တိလို့ဖြစ်တယ်ဒီဖတ်တာတွေဆိုတာအကုန်လုံးဆက်သွယ်ပေးတာအတွေ့ပေါင်းစပ်မှုခေါ်တယ် ဒါကလေးကိုပဲအမြဲရှိတယ်တာယာနေမယ်ဆိုရင်နေစာလို့သလကောင်အတ္တလို့သလကောင်ငါပိုင်ထားတာပဲဆိုတာအတ္တနိယဖြစ်နေသလကောင်ဒီလိုဆွဲလမ်းမှုတွေဖြစ်တယ်ဒါတွေကတော့မမြဲဘူးမမြဲတဲ့အတွက်ဆင်းရဲတယ်အာဒါတွေကကိုပိုင်တာမဟုတ်ဘူးရဲ့လို့နေစာအနေစာဒုက္ခအနတ္တကိုမမြင်ပဲနေစာဒုက္ခအတ္တသဘောတွေဒါတွေမြင်တွေ့နေတတ်တယ်အဲ့ဒါတော့ဖတ်တာတရားတွေမှာလည်းပဲမိမိတို့ဒီ အရိယာသူတို့စင်ဖြစ်သွားတဲ့ပုံကိုယ်တွေနော်အနာဂံယနာဖြစ်တဲ့ပုံကိုယ်တွေကြတော့ဒါတွေကိုသူတို့ကဘာကြောင့်ဘာဖြစ်တယ်ဘာကြောင့်ဘာဖြစ်တယ်ဆိုတော့အကြောင်းနဲ့အကျိုးစစ်ဆက်မှုသဘောတရားနော် cause and effect ကိုအကုန်လုံးတစ်ခါတည်းတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒါဟာအတ္တပါဇာလည်းမရှိဘူးအတ္တနိယလည်းမဟုတ်ဘူးနော်မြဲတာလည်းမဟုတ်ဘူးသူ့တဘာဝအကြောင်းပြည့်စုံလို့အကျိုးတရားပေါ်တဲ့အကြောင်းအကျိုးကွင်းစစ်တစ်ခုမျှသာဖြစ်တယ်လို့သိပြီးတော့ပေါ်ပြီးရင်ပြောက်ဖြစ်ပြီးရင်ပြစ်ကိုကိုစိုးပိုင်တာအစိုးရတာဘာမှမရှိဘူးဆိုတာ အနိစ္စဒုက္ခအနတ္တကိုမြင်ပြီးသိပြီးတော့အဲ့ဒီလိုပဲနှလုံးသွင်းဆင်ခြင်နေတယ်တဲ့သူတို့မှာတော့သူတို့မှာလူတွေကိုမျက်စိလဲအောင်လှုပ်တတ်တဲ့မိစ္ဆာဒိဋ္ဌိအယူပေါင်း62ပါးဒါဒီနေ့ဒီ62ပါးဆိုတာတော့နော်တမျိုးကိုတစ်ခုစီကိုယ့်ကို temptation နဲ့ဆွဲဆောင်လို့ရတယ်ဟိုဟာမှန်နုံနုံဒီဟာမှန်နုံနုံနဲ့ဒါတော့ကိုယ့်အညာကအတိလက်မပိုင်သေးတဲ့အတွက်ဟိုဟာဟုံနုံနုံဒီဟာဟုံနုံနုံနဲ့လိုက်ပြီးတော့လှုပ်ကြည့်ကြိုက်ကြည့်ကိုယ်ကိုယ်ကြည့်တယ်အရိယာဖြစ် ရန်တာဖြစ်အနာဂံဖြစ်ပြီးတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီလိုမျိုးမရှိတော့သူ့ကိုဘာတွေနဲ့ပဲလာဆွဲဆောင်ဆွဲဆောင်သူတို့ခေါ်ဆောင်ရမပါတော့ဘူးတဲ့။ဘာဖြစ်လို့လဲ။ဉာဏ်အလင်းရသွားပြီ။ဒါကြောင့်မလို့စက်ခုံဥရပါရိဉာဏဥရပါရိနဲ့မဆိုဘူးလားလို့ဓမ္မစစ်ကြမှာဖြစ်ပြီတဲ့ငါတို့မှမှားကြအကြောင်းမရှိဥရပါရိဆိုတာနေကြီးထွက်လာသလိုပေါ်လာပြီလို့ပြောတာ။ဒါတော့အမှားမှန်အကောင်းဆုံးအကုန်လုံးခွဲခြားသိပြီဆိုမှတော့သူတို့ကိုသူများသွားပြီးတော့လိန်လဲပြီးတော့မှသွားခေါ်လို့ရပါအောင်မလား မရတော့ဘူးတင်းသွင်းလို့မရတော့ဘူးလို့ဆိုလိုတယ်ကောင်းပြီအဲ့ဒီလိုမျိုးနော်ဘယ်သူကမှလည်းသူတို့ကိုတိမ့်သွင်းလို့တမာတိထိနော်မှန်ကန်တဲ့အယူတရားကိုလက်ကင်ထားအနိစ္စဒုက္ခအနတ္တကိုပွားများပြီးတော့မှအတိတ်အနာဂတ်တွေကိုပူဆွေးမှုမရှိတဲ့ပုဂ္ဂိုလ်ကိုဥပါဒန္တကိလေသာဘူပဲငြိမ်းပြီးတဲ့ပုဂ္ဂိုလ်လို့ခေါ်တယ်လို့အဲ့ဒီလိုမျိုးနော်အဲမြတ်စွာဘုရားကဖြေကြားပါတယ်နောက်နံပါတ်5ကိုသွားကြစို့ ပတိလီနော အာကုအကောအာဘိဟာလူအာမစ္စရိအပကဘောအာဇေဂုသောဘေတုနေယောစနောယုတောအခြင်းရာသည်ယာကဒေါသသာသောအာဟုသောတရားတို့မှတွန်းဆုပ်သောစိတ်ရှိ၏ ကောင်းပြီပฏิလီနောဆိုတာအကျဉ်းရန်ဒီယန္တာပုဂ္ဂိုလ်ဒီလို့ဆိုလိုက်ကြပါစို့ယာဂဒေါသဆိုတာအကုသိုလ်တရားတွေမှာတွန်းဆုပ်တဲ့စိတ်ရှိတဲ့ တဲ့တဲ့ပြောရင်အာဟုသို့လှုပ်ဖို့တွန့်တယ်လို့ပြောတယ်မလှုပ်တော့ဘူးလို့ပြောကြပါစို့နော်တရားသိရင်သိသလားအာဟုသို့လုံငန်းကတွန့်သွားပြီဆုတ်သွားပြီသူတို့ဘာတွေထင်ကြည့်အောင်လဲသူကဟန်ဆောင်ပြီးတော့မနေတတ်တော့ဘူးတဲ့အာဟုကကောအပိဟာလုအာယု၅ပါးကမဂုံတရားတွေကိုခုံမင်တောင်းတာခြင်းလည်းမရှိ အာမစ္စရီဝန်တိုခြင်းလည်းမရှိကိုနှုတ်စိတ်တို့ဖြင့်တက်ကြွအောင်တက်ကြွထောင်လွှားလေမန်ခက်ထံသူလည်းမဟုတ်မာနမရှိတိလနဲ့ပြည့်စုံ ဒီလစသည်နှင့်ပြည့်စုံခြင်းကြောင့်ပညာရှိတို့ကဲ့ရဲ့ဆစ်ဆုပ်အပ်သောသဘောမရှိဒီလစတဲ့ဂုဏ်တွေနဲ့ပြည့်စုံတဲ့အတွက်ပညာရှိတွေကသူ့ကိုဆက်ဆုပ်တဲ့သဘောမရှိဘူးဆိုတာလေးစားကြည်ညိုတဲ့သဘောရှိတယ်လို့ဆိုလိုတယ်။ဂုံတိုက်ခြင်းလည်းမရှိတော့ဤကဲ့သို့သောပုဂ္ဂိုလ်မျိုးကိုကိလေသာအပူပဲငြင်းပြီးတဲ့ပုဂ္ဂိုလ်ဒါမြတ်စွာဘုရားကဂုံတွေကိုထုတ်ပြပါတယ်။ကောင်းပြီဒါတော့ဦးဇင်းတို့ပုရုဇဉ်များမှာနော်အာဟုသို့လောရတာကိုပဲဂုံတစ်ခုတတ္တိကြီးတစ်ခုလို့တချို့နော်ထင်မှတ်တာတွေရှိပါတယ် အခုနပြောပြီးဒေါသကြီးတာကိုပဲသူ့ရဲ့ဂုံကြီးလို့ထင်တာတတ္တိလို့ထင်တာအမှန်ကတတ္တိနဲ့မိုက်တာနဲ့တခြားစီပဲတတ္တိဆိုတာကောင်းတဲ့မှန်တဲ့နေရာတွေမှာနော်ရဲရင်တာကိုတတ္တိနော်ကိုယ့်ရဲ့နော်အမျိုးသားရေးအတွက်စောင့်ထိန်ဖို့အတွက်နော်ကယ်ဆယ်တာမျိုးကာကွယ်တာမျိုးမှာတတ္တိလို့ခေါ်လို့ရပါတယ်ဒါပေမဲ့တချို့နေရာတွေမှာဘာမှမဟုတ်တဲ့မယူရဲလုပ်တဲ့အကုသိုလ်လုပ်ငန်းတွေကိုတချို့တတ္တိလို့ခေါ်တတ်တာရှိတယ်အဲ့ဒါတတ္တိမဟုတ်ဘူးအဲ့ဒါကျတော့မိုက်တာဒါကြောင့်အဲ့ဒီလိုမျိုးမိုက်တဲ့ဟာတွေများမကောင်းတဲ့နေရာတွေမှာ ပုရိသေတွေကြတော့ပျော်ပိုက်တယ်မွေးလျော်တယ်ဒါတွေကိုပဲသူတို့ကဟီးရိုးဆိုပြီးတော့တခါတည်းဂုံတွေအနေနဲ့တင်ကြတယ်စုတွေတစိမ့်တွေပေးကြတယ်အရိယသူတို့စင်းတွေမှာဒါယွန်စရာကြီးတွေတဲ့အကုသိုလ်လုပ်ငန်းကြီးတွေပြန်ပြီးတော့လာမှာပြန်ပြီးတော့ဝတ်တယ်အကုသိုလ်တွေဖြစ်လာမယ်ဒါကိုဆိုလိုတယ်ဒါကြောင့်အရိယဖြစ်လာတဲ့အခါမှာအရိယာမဟုတ်ပုရုဇဉ်ကလျာဏပုရုဇဉ်တောင်မှနော်တကယ်ကိုသီလတွေတည်မြဲတဲ့ကလျာဏပုရုဇဉ်တွေဆိုရင်ဒါတွေကိုတဖြည်းဖြည်းနဲ့ရှောင်တာနော်တဖြည်းဖြည်းနဲ့ရှောင်တာဒါတော့အရိယာဆင့်ကိုရောက်ပြီဆိုရင်ပို့ပြီးတော့ရှောင်တယ် ဒါကြောင့်မလို့ရှောင်သွားတာကိုတခါတည်းဒီလိုအကုသိုလ်နဲ့တွေ့လဲရှောင်လိုက်ကိုတွန့်တယ်လို့ခေါ်တယ်နောက်ကိုဆုတ်ဆုတ်သွားတာနော်ခယူလေးများပစ်ကြီးလေးများသွားနေတယ်သူလက်ကလေးနဲ့ကိုကထိမှကြရင်သူခေါင်းလေးကနောက်ကိုတွန့်သွားတာအဲ့ဒါမျိုးတွန့်သွားတာဆိုလို့ဒါကြောင့်အဲ့ဒီအဆင့်ကိုမရောက်ပေမဲ့လည်းပဲတကယ်နော်စစ်မှန်တဲ့ဥပါဒကဥပါတိကနော်ဒီလားဆောင်ထိန်ကြတဲ့ဒကာတွေတွေ့ဘူးပါတယ်နော်တို့တို့ပြောရမယ်ဆိုရင်ဒကာကြီးတယောက်ကခဲအလျောက်နော် လူတွေကလက်ထိုးတာတွေပဲရှိလာအဲ့ဒီကကြီးကလည်းငငယ်ကတည်းလို့နော်သူတီလာသူလုံလုံချုံချုံထိန်ပြီးတော့သားမရလှုပ်ရွေးလာတာဒါမှခက်တဲ့ကပြောင်းတော့နော်အလီလီပြောင်းလာတဲ့ခါကျတော့ဟိုယာဒူးလေးတွေ့ဟိုဟာလေးရဖို့ဒီဟာလျှောက်လာလေးရဖို့ဒီလက်မှတ်လေးရဖို့နောက်ကိုကနေလက်ထိုးတာတွေဖြစ်လာတာဒါတော့ဒီကိစ္စနဲ့နဲ့ပတ်သက်ပြီးတော့သူမိမလည်းနည်းနည်းပြောတယ်အင်းနည်းနည်းလူချင်းတဲ့သဘောလေးတော့ရှိပုံပေါက်တယ်မိမအဲ့ဒါတော့ဘာပြောလဲဆိုတော့ तू ကတဲ့တယ်ပဲပြောမိမနော်ငါကနင့်ကိုရှာပူလောင်မလောင်တဲ့ဟာကိုငါရှာကြွေးထားတာ နော်ငါငါရှာကျွေးတာနဲ့နင်တို့လည်းပဲခါဝအောင်လဲစားလို့ရတယ်အဲဝမ်းဝအောင်လဲစားလို့ရတယ်ခါဝအောင်လဲဝတ်လို့ရတယ်နင်တတိတတိဖြစ်ရှင်တဲ့စိတ်နဲ့သွားပြီးတော့ယူမယ်ဆိုလို့ရှင်တော့အဲ့ဒါနဲ့ညအိပ်ပြောတော့မှမဟုတ်တော့ဘာဖြစ်လို့လဲကိုကမှားတာလောက်ထားပြီလေတီလာမလုံးတီလာပြစ်ပြီဆိုခါကြမှာတော့ပြိဿတဲ့ဟိုသွားတီသွားလည်းပဲကိုကမျက်နှာငယ်ပြီငါတခုခုမြတ်ထပြောလိုက်မလားဒီလူကြီးကဘယ်တော့မှမလုပ်ထားတာပြိဿတဲ့ဝင်တော့ရဲသေးရဲ့လားတွန့်ဆုတ်သွားပြီနော်ဒါကြောင့်အဲ့ဒီတကကြီးက ဦးစင်ကိုပြောဘူးတယ်တပည့်တော်ကတပည့်တော်မိမကိုအပြက်ကြီးညာထားတာတဲ့ဘယ်သူဘာလာပေးပေးဘာမှလက်မခံရဘူးအပေါ်မလို့ခြင်းနဲ့နော်စားပြီးရင်ခေါင်းအေးအေးလေးနဲ့အိပ်ပျော်တဲ့ဟိုတဲ့ငိုပဲယူမမကန်ကန်ပဲယူပေါ့လေငါငါပေးတာနဲ့ရအောင်စားလို့ပြောတာဒါဥစဉ်ဒီကားကြီးကိုတော်တော်ကြီးကိုကြီးညိုသွားတယ်နော်လေးစားတာမဟုတ်ကြီးကိုကြီးညိုတာဘာဖြစ်လို့လဲသူ့နေရာကကြည့်မယ်ဆိုရင်ဒီနေ့ခဲ့လို့ဆိုလို့ရှိရင်အမလီပြောမယ်နဲ့ရနိုင်တဲ့အကွက်တည်းကနဲအဲ့ဒါမဟုတ်ဘူးအဲ့ဒါမယူဘူး ဒီတိုင်းပဲသူများတွေမှာတိုက်တဲ့ကားတွေထိုးထိုးတောင်းတောင်းပြောင်ပြောင်တောက်တောက်နဲ့သူကတော့ဒီလိုပဲရိုးရိုးအိမ်လေးပဲနေပြီးတော့သူ့ဘဝဒီလိုနေသွားတာနော်သူသားသူသူသူမိမလည်းပဲဒီလိုပဲရိုးရိုးနေသွားပါတယ်ဒါကြောင့်ဒီဒကာကြီးဟာအမတန်မှလူလောကမှာအတူတူစတဲ့ဒကာကြီးပါနော်ဦးဇင်းတော်တော်လေးကိုကြည်ညိုပါတယ်ရမရှိတာကိုမရသေးတာကိုရှောင်တာလွဲပါတယ်နော်ကိုရှိမှတိုက်တိုက်ဆိုင်ဆိုင်မရှိသေးတာကိုရှောင်တာလွဲတယ် လူဆိုတဲ့အမျိုးကလောဘဖြစ်တော့ကိုယ့်ရှိမှာပုံပြထားတာကြီးတစ်ခုကိုမယူဖို့ဆိုတာဟာတော်တော်ခက်တယ်နော်ဒါကြောင့်အငွေ့ကိုယ်တာရှောင်လို့ရတယ်အတွေ့ကိုရှောင်လို့ခက်တယ်ဆိုတာအဲ့ဒါပြောတာမရဘူးလို့မဆိုလို့ခက်တယ်တောင်ဒီကကြီးရအောင်ရှောင်တယ်ဒါအဲ့ဒါဘာလဲဆိုရင် तू ဖျားစကား तू လိုက်နာတာပဲလေဒါကိုတွန့်ဆုတ်တယ်လို့ပြောတာကိုသီလာအကျိုးမခံဘူးကိုတက်တလုံးထိန်လာတာဒီအစ်စ်ဒီရွေကြီးကြမှာတော့လဲတချိမဖြစ်ချင်တော့ဘူး तू ကဆိုလိုတာကရှိတာလည်းနေပဲရောင်ရဲတင်းနေပြီးတော့မျှတောင်စားတော့မယ် ကိုကတီလာကိုမြန်နိုးနေတာဖြစ်တဲ့အတွက်သူ့တီလာကိုကျိုးမဲ့အလုပ်လာလုပ်တော့သူလက်မခံဘူးသူမင်းမောင်လည်းအလုပ်မခံဘူးနော်ငါတို့မိသားစုကဖြူဖြူစင်စင်လုပ်ပြီးတော့စားတော့လာတယ်ဒီအချိန်ကြီးကြာမှာတော့ငါတို့မချမ်းသာခြင်းနဲ့တော့တဲ့နင်ချမ်းသာလို့ရှိတဲ့ပစ္စည်းနင်လည်းပဲဝတ်နိုင်မဝတ်နိုင်တော့ဘူးဆိုလိုတာကဆင်လိုလည်းမလှတော့ဘူးရှိတာလေးနဲ့ခေါင်းအေးအေးစားကြိုက်တဲ့နေရာသွားနော်ဘာမှပူစရာမလိုအဲ့ဒီအလုပ်ကိုလုပ်ပါလို့သူမင်းမောင်ဆုံးပါတယ်တဲ့အဲ့ဒါအာဟုတုကနဲ့တွန့်ဆုတ်တယ်လို့ခေါ်ပါတယ်နော် ကောင်းပြီနောက်တစ်ခုအဲအာကုဟတော်နော်အဲ့ဒါကလည်းဘာလဲဆိုလို့ရှိရင်လူတွေမှာသူတစ်ပါးတွေအထင်ကြီးစေချင်တာဖြစ်တဲ့အတွက်နော်သူတစ်ပါးတွေအထင်ကြီးမဲ့ပုံစံမျိုးတွေကိုလုပ်ပြတယ်ဒါအံပွဲဖြစ်အောင်လုပ်တာ၃မျိုးရှိတယ်နံပါတ်1ပစ္စပတိဒေဝနာဆိုတာပစ္စည်းသုံးစွဲမှုနဲ့ဟန်ဆောင်ပြီးတော့သူများအထင်ကြီးအောင်လုပ်တာလည်းရှိတယ်ဣရိယာပထအနေထိုင်နေတဲ့သူတို့သူတော်ကောင်းကြီးတွေလုပ်ပြတာလည်းရှိတယ်တာမန္တဇပ္ပနဆိုတာက ကိုကိုကိုအရိယာလို့ထင်လောက်အောင်ဘယ်လိုမပြောပဲတွေ့ကာဝက်ခါပြောတာလည်းရှိတယ်။ဒါကြောင့်ပစ္စယပတိဒေဝနာဆိုတာပစ္စည်းသုံးစွဲမှုလို့ဆိုရင်ဦးဇင်းတို့လွယ်လွယ်ပဲပြောကြပါစို့နော်။အဲပြောရမယ်ဆိုလို့ရှိရင်တော့အရိယာမဟုတ်ဘဲနဲ့အရိယာလို့ဟန်ဆောင်ပြီးတော့မှနေတာမျိုး။ဥပမာထားကြပါစို့။တချို့ကတခါတည်းဟန်ဆောင်ပြီးတော့အရိယာလို့ထင်အောင်လို့ပစ္စည်းလူရင် လက်မခံဘူး။ဟာမလုပ်ပါနဲ့။ဘုန်းကြီးတို့ဖြင်ခြင်းဖြင်သင်္ကန်းလေးပဲဝတ်ပါဝတ်ဝတ်ပြရစီဒါလောက်ပဲကြိုက်ပါတယ်။အကောင်းနဲ့လူလဲလက်မခံဘူး ဟာဟွာလည်းလူလည်းလက်မခံတရားလည်းလူလည်းလက်မခံဟေးဒီဆရာတို့ကြီးကနင်တို့သင်္ကားလည်းလက်မခံကြောင်းလည်းလက်မခံကားလည်းလက်မခံဆိုတော့ပိုးပူပြီးတော့နာမည်မကြီးပြီဘူးလားကြီးတော့လူတွေကပိုးပြီးတော့မအုံမေဘူးလားပိုးပြီးတော့လာပိုးပြီးတော့လှူပိုးပြီးတော့လှူတော့မရတော့အော်ကျုပ်ကလက်မခံခြင်းဘူးသူတို့ကိုဒီတိုင်းဆိုရင်လည်းပဲသူတို့ကုသိုလ်ရတာမှမဟုတ်တော့ဘူးသူတို့ကုသိုလ်ရအောင်ကျုပ်ကလက်ခံရတာပါဆိုတော့တော်တော်များကကြမသူကလက်ခံတာဆိုဆိုတော့အောင့်တာအဲ့ဒါမျိုးအဲ့ဒါကကို့မှာတကယ်လောဘမနှဲပဲနဲ့လောဘနှဲခြင်းတရားဆောင်းတာမျိုးပြောတာ ဒါပစ္စည်းသုံးဆမှုကိုမလိုခြင်းတရားရောင်နဲ့ရဟန္တာကြီးများလို့သူတော်စင်ကြီးများလို့ဖြစ်အောင်ဟန်ဆောင်တာဒါအရိယာစစ်မဟုတ်ဘူးဟန်ဆောင်တာနော်ဦးဇင်းတို့ဒီဟောဘာကြီးရဓာတုစီရိယာကြီးတွေ့တယ်မို့လားလို့နော်သင်္ဘောပြစ်ပြီးတော့ကန်းရောက်လာတယ်ပြင်ချက်ကလေးပေါ်တင်ရောက်လာတယ်ဘာမှမပါတဲ့အတွက်ကြောင့်တချောင်းလေးတွေကျိုးလေးနဲ့တီးပြီးတော့ဝက်ထားတယ်ရွာတွေကထွက်လာတဲ့လူလူတို့တော့အော် ဒါမှအရိယာအစစ်ပဲကိလေသာတွေနဲ့တာအဝတ်တောင်မွတ်တော့ဘူးဒုက္ခမှကိလေသာတွေရှိသေးတယ်ဆိုလို့သူတို့ပါတဲ့အစားတောက်တွေပြီးတော့လဲသူမစားသေးဘူးဒါလည်းနေတာနော်နောက်တော့လဲအဝတ်တွေပြီးတော့လဲသူတို့ကငါအရန်တာလို့ထင်တယ်ဆိုတော့ငါမဝတ်မှပို့ပြီးတော့ပို့ရမယ်ဆိုအဲ့ကျသူကမဝတ်ပြန်ဘူးလေအဲ့ဒါမျိုးဟန်ဆောင်တာပြောတာဒါတော့လက်လာပါတွေရလာအောင်လို့အဲ့ဒီလိုပုံစံမျိုးအနေနဲ့မလို့ချင်းသလိုလိုဟန်ဆောင်တာကိုဒါဟန်ဆောင်မှုတစ်မျိုးနောက်တစ်ခုကတော့ ဘယ်လိုပုံစံမျိုးနဲ့နေလို့ရှိရင်ဒါအရိယာကြီးတွေနေတယ်လို့ဆိုပြီးတော့ထင်အောင်လို့အရိယာနဲ့တူအောင်တမင်တူပြီးတော့လိုက်နေပြတာဒါလည်းဟန်ဆောင်မှုတစ်မျိုးပြီးတော့မှတမန္တဇပနဆိုတာကတော့ကိုယ်မရှိတဲ့တရားကိုရှိတရားအောင်ဟေးသူတော်ကောင်းဆိုတာဟာလေဘလူလေးတွေနေတာသူတော်ကောင်းလို့ခေါ်တယ်ကွဘလူလေးတွေသွားတာလာတာဘလူပေါ့တဲ့တယ်တော့မပြောဘူးဇောင်းအဲနည်းနည်းလေးကိုယ်အမူအရာလေးနဲ့ကက်အောင်ပြောတာအဲ့ဒါတွေကိုအကုန်လုံးကတ်ကြည့်လိုက်သူ့ကိုပြောနေတာဆိုတော့က ဆိုတော့အရိယာတို့ရဲ့တရားနဲ့ကိုနဲ့နီးစပ်အောင်စကားလေးဆွဲပြီးတော့ပြောတာဒီဒါတမန္တဇပနာလို့ခေါ်တဲ့ဟန်ဆောင်တာတကယ်အရိယာမဟုတ်ဘူးဒါကြောင့်ရန်တော်များမှာသုပတိပန်တော်ဘုကွာတော်သာဝကတန်ကိုဥဇုပတိပန်တော်ဘုကွာတော်သာဝကတန်ကိုဖြောင်းဖြောင်းမှန်မှန်ကြည့်ရမယ်ဆိုတော့ဂုံကရှိနေတာကို तू ကအဲ့ဒီလိုလုပ်လိုက်စားဟန်ဆောင်တာပဲတဲ့နော်မလုပ်ပါဘူးမိမိတို့ဒီရှိရင်ရှိတယ်မရှိရင်မရှိဘူးသိရင်သိတယ်မသိရင်မသိဘူးပဲဖြောင်းဖြောင်းမှန်မှန်ပြောရမယ်တဲ့ဒါကြောင့်အဲ့ဒီလိုမျိုးလုပ်တယ်ဆိုရင်ဒါသူတော်ကောင်းမဟုတ်တော့ဘူးသူတော်ကောင်းနေကြတော့အဲ့ဒါလည်း မလုတ်တော့ဘူးအဲ့ဒီလိုမျိုးနော်ဟန်ဆောင်မှုကင်းတယ်လို့ဆိုလိုပါတယ်နောက်တစ်ခုကတော့ပိတာလူအပိအတိဟာလူအာယုံ၅ပါးကာမဂုဏ်နဲ့ပတ်သက်ရတော့လကောင်းတရားဓမ္မတွေနဲ့ပတ်သက်ရတော့လကောင်းအချမ်းရံပရိသတ်ခိုင်းကနာတွေပစ္စည်းလေးပါးနဲ့ပတ်သက်တာတွေနော်အဲ့ဒါမျိုးကိုလည်းသူကလိုလားတောင်းတာ မရှိဘူးပြီးတော့နောက်ဘဝတွေမှာဖြစ်ရမယ့်ဘုံဘဝတွေကိုလည်းပဲပြန်လဲတောင်းတာမရှိဘူးပြောရမယ်ဆိုလို့ရှိရင်တော့လက်ရှိဘဝမှာကာမဂုဏ်ပစ္စည်းတွေကိုလည်းမတောင်းတာတော့ဘူး ကာမဘဝတ္ထုပစ္စည်းလည်းမတောင်းတာနောင်လာမယ့်အနာဂတ်ဘဝကိုလည်းမတောင်းတာဘူးကာမတဏဘဝတဏမရှိဘူးလို့ဆိုလိုတယ်ဒါတော့ဦးဇင်းတို့မှကြတော့ရဖို့ဆိုလို့ရှိရင်မိမိမှာဟာငါတော့ဒါလေးတော့အသုံးဆောင်မရှိမဖြစ်လို့တောင်းတာတာကတစ်မျိုးရှိပြီးသားမကောင်းလို့နောက်ထပ်အကောင်းတောင်းရတာကတစ်မျိုးအပိုလိုရှင်လို့တောင်းတာတာတစ်မျိုးနောက်နာဂကလေးတို့လောက်ရတာကလည်းတစ်မျိုးဆိုတော့တောင်းတကြတယ်မရမနေဘူးလားအများကြီးပဲအများကြီးပဲထပ်ထပ်သွားတာနော်ရန်တာမြန်မာတာမရှိဘူးတဲ့ဒါတို့ရဲ့ဂုံပဲနော်ဒါကြောင့်နောက်တစ်ခုက အဇေကုဆတိလရှိကြတဲ့တိလဝန္တရဟန္တာတွေမှာကြတော့သူတော်ကောင်းတွေကနေပြီးတော့ဆစ်ဆုပ်ရင်ရှာစရာမရှိဘူးကိုချင်းတိလဖောက်ပြန်ပြည့်စည်တဲ့ပုံကိုယ်တွေကြတော့သူတော်ကောင်းတွေနဲ့ရောဆက်ပေါင်းသင်းလို့မဖြစ်တော့တဲ့ခါကျတော့ဒီလိုမသူတော်တွေသူရုပ်မာတွေရှိတဲ့နေရာမျိုးဆိုသူတော်ကောင်းတွေရှောင်တယ်ရှောင်တဲ့ခါကျသူတို့ရဲ့ကာယကံဝစီကံမနောကံတွေဒီအမတန်မှယွန်ရှာစရာကောင်းလို့သူတို့ရဲ့ဒီလိုပုံကိုမျိုးကိုယွန်ရှာတယ်လို့သုံးတယ်ဇေဂုတ်ဆပါဠိလိုဇေဂုတ်ဆဆိုတာယွန်စရာကောင်းတယ်ပြောတာ ဟိုမစင်တယ်လို့ယွန်စရာကောင်းတာပြောတာမဟုတ်ဘူးသူ့ကိုယွန်စရာကောင်းတာသူတို့ရဲ့အပြုအမူအပြောဆိုတွေမကောင်းလို့နော်သီလမရှိလို့ဒါတော့သူကြတော့အဲ့ဒီလိုမျိုးမကောင်းဘူးဆိုတဲ့ဟာတွေကိုရှောင်ကျဉ်ထားတာဖြစ်တဲ့အတွက်သူတော်ကောင်းတွေကမြန်နိုးတယ်လေးစားတယ်ကြီးညိုတယ်လို့ဆိုလိုတယ်နော်ဒါအာဇေဂုတ်ဆဒါတော့သူ့မှာကြတော့သီလဝန္တပုဂ္ဂိုလ်ဖြစ်တဲ့အတွက်အရိယာသူတော်စင်တွေကချစ်ခင်မြန်နိုးတယ်လေးစားကြီးညိုတယ်လို့ဒီလိုဆိုလိုပါတယ် gain နံပါတ်6သွားကြရအောင် တာတိယေတုအာနတ္တဝီအတိမနေဇနောယုတောတဏ္နောစာပတိဘာနဝါနာတ္တောနာဝိရဇတိအကျဉ်းဟန်တိ ခြင်းဟန်သည်တာယာပွဲအာယုံကာမဂုဏ်ဝတ္ထုတို့၌မြစ်စိနာနာလျာကိုစိတ်ကိုပိတ်ထားတဲ့ဒွါရတို့မှာတသွန်သွင်းယူစည်းထွက်သောတဏှာတိဟုသောအည်အရွယ်မရှိဆိုလိုတာကမြစ်စိနာနာလျာကိုစိတ်ဒွါရ6ပါးတတိတရားနဲ့ထိမ့်ချုပ်ထားတဲ့အတွက်တဏှာမဖြစ်တော့ဘူးလို့ဒါပြောချင်တာပါနောက်အလွန်မှန်ထောင်လွှားလေသူတို့ဘာကိုအထင်သေးခြင်းမထိမဲ့မြင်ပြုခြင်းလည်းမရှိဒါမာနမရှိတော့ဘူးနော်ပြီးတော့နုညံ့ပျော်ပြောင်းသောသဘောလည်းရှိတယ်ထင်မြင်သောဉာဏ်ပညာလည်းရှိတယ် အနိစ္စရှားရှိသောသဘောတို့၌ကိုယ်တိုင်မျက်မှောက်ဉာဏ်ဖြင့်ရောက်ပြီးဖြစ်ပြီးသည်ဖြစ်၍သူတစ်ပါးတို့ကိုအားထားယုံကြည်မှုလည်းမရှိတော့တမ်းမဲ့ခြင်းကင်းပြီးသည်ဖြစ်၍ယခုတမ်းမဲ့ခြင်းကင်းစေလည်းမဟုတ်ထိုရမျိုးကိုအပုခသိငင်းပြီးတဲ့ရန်လို့ခေါ်တယ်ဒါတော့နံပါတ်1ကဘာလဲဆိုရင်ဦးဇင်းတို့အရိယာဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေဟာဒီ द्वार 6ပါးနောက်မျက်စိနဲ့နာလျှာကိုယ်စိတ်အိန္ဒိတွေစောင့်ထင်းမှုအားကောင်းပါတယ် အားကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဒီ द्वार တွေမှာမိမိတို့ကတတိကအမြဲတမ်းတတိတံပစဉ်တတိနဲ့ပညာကပ်နေတာဖြစ်တဲ့အတွက်ဘယ်တော့မှတို့ကဒီအကုသို့မဖြစ်တော့ဘူးနော်ဝိဇ္ဇနုကတော့ဘာပဲဖြစ်ဖြစ်မြင်လဲကြည့်ကျင်တယ်ကြားရင်လည်းနားထောင်လိုက်ချင်တာပဲဆိုတော့အဲ့ဒီကနဲ့ကြားလိုက်တာနဲ့တပြိုင်နက်ကဆင်ကျင်တာကတော်တော်နောက်ကျနေပြီနော်ဖြစ်မှန်းတော့မသိဘူးဆင်ကျင်မှုဆင်ကျင်ရမှမှန်းတော့မသိဘူးနော်ကြိုက်စားရှိရင်ကြိုက်လိုက်ပြီမကြိုက်တာတွင်ဒေါသဖြစ်လိုက်ပြီငါပြောရမလားဆိုရမလား ဒီလိုကြီးငါလောက်ပြမလားပေါ့နော်ဆိုတော့ရဟန္တာများမှကြတော့အဲ့ဒါလိုမဟုတ်တော့ဘဲနဲ့သူတို့ရဲ့ပုံစံကတော့မြင်လိုက်တဲ့အခါမှာသိစိတ်ဖြစ်မယ်ဒါဝိပဿစိတ်ပြီးရင်ကုသိုလ်အကုသိုလ်ဖြစ်တော့ပြီးပြီလေဒါပဲဝိပဿနာကိရိယာပဲကျန်တော့တယ်ဝိပဿဆိုတာမြင်စိတ်ကြားစိတ်စားစိတ်နာစိတ်ထိစိတ်သိစိတ်လေပြီးတော့ကိရိယာစိတ်ဆိုတာကုသိုလ်အကုသိုလ်ဖြစ်သေးလားမဖြစ်တော့ဘူးပြီးပြီကုသိုလ်အကုသိုလ်ဆိုတာကြက်ရင်အဲကြက်အောင်ဟောကြီးညိုစရာဖြစ်ရင်ကုသိုလ်ပေါ့နော်မကြိုက်တော့ဘူးဆိုရင်မကြီးညိုတော့ဘူးဒေါသဖြစ်ပြီဆိုတော့အကုသိုလ်ပဲ ဆိုတော့သူ့မှာအဲ့လိုဟောကုသိုလ်အကုသိုလ်မဖြစ်တော့ဘဲနဲ့ကရိယာပဲဖြစ်တော့တာဆိုတော့အခါကျတော့မြစ်စိနာနာလျာကိုစိတ်ကရှိသမျှကိုလည်းပဲသူကအရာရာကိုလည်းပဲမသိတော့တယ်ဟာလည်းမကြည့်တော့ဘူးထိမ့်ချုပ်မှုရှိတဲ့တွေ့တဲ့တဏှာယိုစိတ်ချင်းမရှိတော့ဒါကိုဆိုလို့တယ်ဒါတော့တဏှာဆိုတဲ့မျိုးကလူကိုပြောတာမဟုတ်တတ္တဝါအလုံးမှန်ရင်ဖြစ်တယ်ဘယ်သူမှဆိုဖြစ်တယ်တော့ကောင်းတော့မကောင်းဘူးနည်းနည်းတော့ပြောပြအောင်မယ်ဝိဇ္ဇာတစ်ခါတော့ငါမန်းလေးမှနေတော့ကအဲဝိဇ္ဇာနေတဲ့အကြောင်းပေါ်ကို ကျောင်းသားလေးတွေကျောင်းမှာကြောက်တဲ့တဲ့နေရလာတဲ့ကျောင်းသားလေးတွေရှိတော့ကျောင်းပေါ်တဲ့လားညစကားပြောစကားပြောတော့အဲ့တော့သူတို့နဲ့စကားပြောတော့ကျွက်ကလေးပေါက်စာလေးတွေဟိုပြေးဒီပြေးနေချွတ်ချွတ်ချွတ်ချွတ်ပြေးနေဦးစင်းကျောင်းပေါ်ကျွတ်တွေရှိလာတယ်အေးကွာကျွက်ကလေးတွေရှိတယ်ဆိုတော့ဟာဦးစင်းဘာလို့ထားလဲဟာသူတို့နေတာဘယ်တနိုင်မှာလို့ကွာဆိုတော့အဲ့ဒါတော့อืมကပ်ပြရတော့ဟလာကြည်ရှင်းရတော့မထင်နဲ့တဲ့သူအဲ့လိုပြောသွားတယ် ဆိုတော့နောက်နေ့ကျတဲ့တခါကျောင်းပေါ်ညဘက်တက်လာပြန်ရောက်တက်လာတော့ဦးစင်းညဘက်အိုက်တဲ့ဦးစင်းကမိမိတ်ထားလိုက်တယ်အေးပေါ့ကွာလာမိတ်ထားလိုက်တာပေါ့ဆိုမန်းလေးကအိုက်လိုက်တော့မီးလေးမိတ်ထားလိုက်တယ်ဒီတိုင်းပဲဦးစင်းနေတဲ့ခန်းပဲစကားပြောသူကဟိုဘက်တက်လာတဲ့ခန်းလေးလည်းမိမိတ်ထားတော့အဲ့ဒီဘက်မှာကြွထောင်ကြောက်ကလေးထားတယ်ဦးစင်းမသိဘူးမသိတော့အဲ့ဒီအမှာဒီတခါလေညက်ကပြုတ်ရင်တခါလေဂျမ်းကလေးဆိုပြီးရောသေးရောအဲ့ဒါချက်ကအဲ့တော့သူကဘာလုပ်လာလဲဆိုအဲ့ဒီအသားတုံးလေးသေးသေးလေးကိုမီးကင်လာတာ မိခင်လာတော့အဲ့ဒီအသားလေးကအနှံ့တော့ရတယ်နော်ဘာဘီကျူးဖုတ်တဲ့အနှံ့လေးလို့ဦးစင်းလဲရတယ်ဘယ်ကလဲกว่าလို့ညံ့နေပဲအသားအသားမီးဖုတ်တဲ့အသားမျိုးမှု့တယ်ပေါ့အာဒီပြန်ရှိမှာပါဦးစင်းဟာတူကမပြောဘူးနောက်တော့မီးလစ်မိတ်ပြီးခဏစကားပြောနေရင်7မိနစ်လောက်ပဲရှိဟိုဘက်ကကြားခနဲ့တန်းကြားဟုတ်ပါဘူးကျွတ်မိတန်ကြားပါတယ်လို့မိမှာပေါ့မီးကလေးမိတ်လို့7မိနစ်ပဲလောက်ပဲရှိအောင်မယ်နော်ဒီကျွတ်ကဒီအနံ့ကိုမခံနိုင်ဘူးချက်ချင်းထွက်လာတာနော်ချက်ချင်းထွက်လာပြီးတော့ စားလိုက်တဲ့အခါကျတော့မိပါလေရောကဲနှာခေါင်းကဘာဘာရေထွက်လာတာလဲနာထွက်လာတာရာသတနာခေါ်တယ်ကဲအနတ်နဲ့တွေ့တော့ကြွတ်မနေနိုင်ဘူးမနေနိုင်ဘူးဟုတ်တယ်မဟုတ်လားအဲ့ဒါကတတ္တဝါတွေမှာအဲ့ဒီလိုမျိုး တွေ့ပြီဆိုရင်မထိန်နိုင်တာကိုတဏှာယိုစီးထွက်တယ်လို့ခေါ်တယ်ဟုတ်တယ်မဟုတ်လား ဟာတခါတည်းနေပူပူတခါတည်းငပီလေးကောင်းကောင်းလေးရောက်သေးလေးငရုပ်သီးတွေနဲ့များစားလဲဘလောက်ကောင်းလိမ့်မလဲဆိုပြီးတော့မှတခါတည်းစိတ်ကူးရင်ချင်းလည်းခုသေးရည်တောင်ရိုးလာတယ်မှာအဲ့ဒါမရှုပ်ဘူးလားလို့ကိုလည်းဖြစ်တာပဲဒါကြောင့်ပုရိသေနေမှာကြတော့မြင်ကြရင်နိုင်ဆိုင်ထိရင်သိရင်တစ်ခုမဟုတ်တစ်ခုကအဲ့ဒီလိုဖြစ်တတ်လို့အဲ့ဒါကိုအရိယာသူတော်ကောင်းတွေကတဏအေယိုထွက်တယ်တဲ့ပြည်ပေါက်တဲ့အခါအဲ့ဒီပြည်တွေကတခါတည်းဒဇိစီနဲ့ထွက်နေတာမျိုးပြောတာ ရိယသူတော်ကောင်းတွေမှာအဲ့ဒီလိုမျိုးမရှိတော့ဘူးတဲ့နောက်ပြီးတော့မှအနတ္တဝီအမ်ထောင်လွှားခြင်းလည်းမရှိတော့ဘူးဒါတွေကတော့ပြောကြတာများလာပါပြီเนาะသူတို့သူတို့ဘာတွေကိုမထီလေးစားမလုပ်ဘူးပြီးတော့မှအဲနူးညံ့ပျော်ပြောင်းမယ်ဒါလည်းသူတော်ကောင်းတွေဖြစ်ပြီဆိုမှတော့ကာယကံဝစီကံအားလုံးကနူးညံ့ပျော်ပြောင်းတယ်ဒါတွေကတော့ပြောစရာမရှိတော့ပါဘူးเนาะဘာဖြစ်လို့လဲဆိုတော့ပြောကြတာတွေများနေပြီသူတို့တွေမှာအခုနကဒီ ဘက်သားတို့ကိုပြောသလိုပဲသူတို့ကောင်းတရားတွေကြင့်ကြံပြီးသားဖြစ်တဲ့အတွက်တုံလှုပ်စေတတ်သောဖောက်ပြန်စေတတ်တဲ့ကိလေသာတွေမရှိတော့တဲ့အတွက်နူးညံ့တဲ့ပျော်ပြောင်းတဲ့တိမ်မွေ့တဲ့ဒါတို့ရဲ့ဂုဏ်တွေပါပဲနောက်ပฏิဘာနာဝါပฏิဘာနာဝါဆိုတော့ပฏิဗံဆိုတာပြောတာဦးဇင်းတို့ကြားဘူးပါလိမ့်မယ်ပฏิဗံပฏิဗံဆိုတာပฏิဗံဆိုတာထင်မြင့်တဲ့ဉာဏ်ကိုပြောတာပါပဲเนาะအဲ့ဒါဦးဇင်းတို့ပฏิဗံ၃မျိုးရှိတယ်စာပေပရိယတ်တီကိုတင်ကြားထားတဲ့အခါမှာတင်ကြားတဲ့အားကောင်းတဲ့ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအမ် သင်ကြားမှုများလာတဲ့အတွက်ကြောင့်ဟောဒီစာပေတွေကိုမိမိစိတ်ထဲမှာနော်ဘယ်နာတွေမှာဘယ်လိုတွေရှိတယ်ဆိုတော့တည်တည်ချာချာစွဲမြဲပြီးတော့မှတ်မိနေတာသူများမြင်လည်းသိတယ်အဲ့ဒီလိုမျိုးနော်ဒါတော့ပြီးလို့ရှိရင်ဒီစာတွေကိုသင်လိုက်တယ်ဆိုရင်ဒီစာဘာပြောတယ်လဲဆိုတာလည်းသိတယ်အဲ့ဒါကတော်တော်မတော်တော်မလွယ်တဲ့အလုပ်နော်အဒုတိယဘာသာရေးဦးဇင်းတို့စာတွေကိုဘိုင်ဟကြည့်ထားတယ်ဗဇာထက်မှလည်းရတယ်ဒါပေမဲ့သိတဲ့စကားလုံးကိုလုံးစည်းပတ်စီဘာပြောတယ်လဲဆိုတာသိရလားလို့ဆိုရင်မသိမလဲ သိဖို့မလွယ်ဘူးဒါတော့ तू ကစလုံးကိုလည်းရတယ်အတိပ္ပယ်ကိုလည်းသိတယ်အဲ့ဒါပฏิပန်နော်အဲ့ဒီပฏิပန်ရဖို့မလွယ်ဘူးဒါကြောင့်တချို့မှာจิตတဲ့ဉာဏ်ဘယ်ကจิตတဲ့ဉာဏ်ကောင်းတယ်ဒါပေမဲ့တွေးတဲ့ဉာဏ်အားနေတယ်အဲ့ဒါဘာလဲဆိုတွေးတဲ့ဉာဏ်ဆိုတာအတိပ္ပယ်ဘာပြောတာလဲဆိုတာကိုစဉ်းစားတဲ့ဉာဏ်ပြောတာအဲ့ဒါကြတော့ခက်တယ်နော်နားလည်ဖို့ခက်တယ်အဲ့ဒီလိုမျိုးဉာဏ်သူ့မှာရှိတယ်လို့ဆိုလိုတာပေါ်တချို့ကြတော့ဇာတင်လို့မဟုတ်ဘူး တရားအားထုတ်ရင်းနဲ့တရားရသွားလို့အဲ့ဒီစာတွေပိဋကတ်တွေကိုသိတာလည်းရှိတယ်ပိဋကတ်တွေကိုမရွတ်ပြတတ်ဘူးဒါပေမဲ့အတိတ်ပဲသူပြောပြတတ်တယ်နော်ဒါဆိုလို့ဆရာတို့ဥက္ကုဝိတို့ဆိုအဲ့လိုမဟုတ်လားလို့နော်သူ့ကိုတခါလဲဇောရစာတက်ပြီးတဲ့ဇောရကြီးတွေကနေပြီးတော့စစ်ဆေးမင်းမြတ်တဲ့ခါကျတော့သူကပိဋကတ်မှာရှိနေတဲ့ဟာတွေနဲ့သူပြောတာတွေနဲ့ကျင့်စဉ်ကကိုင်းနေတာဒါကြောင့်အရိယာဖြစ်ကိုရောက်သွားရင်ကျင့်စဉ်ကြောင့်မလို့ဘုရားရဲ့ကျင့်စဉ်တွေကိုပါဠိလိုမပြောတတ်ဘူးကိုဘာသာလိုပြောတတ်တယ်ကလားဆိုကလားဗမာဆိုဗမာတရုတ်ဆိုတရုတ်လိုပြောတတ်တယ်အဲ့ဒါကိုဆိုလိုတာ ဒါကြောင့်စာပေပရိယတ်တီကိုသင်ကြားထားတဲ့အတွက်အဲ့ဒီစာပေပရိယတ်တီရဲ့အဓိပ္ပာယ်တွေကိုထက်ထက်မြက်မြက်ဉာဏ်နဲ့မှသိတာကိုလည်းဒါပရိယတ်တီပฏิပန်ခေါ်တယ်ကျင့်စဉ်ပေါက်လို့ကျင့်စဉ်ကြောင့်မလို့သိတာမျိုးကိုလည်းဒါဒီပရိယတ်တီကိုသိတယ်လို့ပဲခေါ်ရတယ်နောက်ပြီးတော့သူတစ်ပါးတွေမင်းများတဲ့အခါမှာချစ်ချင်းပြန်လဲဖြေချနိုင်တာကတော့ဒုတိယပฏิပန်ဉာဏ်ပฏิပု္ပ္ပစာပฏิပန်ဉာဏ်လို့ခေါ်တယ်မိမိတို့လေ့လာထားတာတွေသိလို့ ကျင့်စဉ်ပေါက်တဲ့အတွက်ကြောင့်သူများမေ့ရင်လည်းဒါဘလို့ကျင့်တယ်ဘလို့လုပ်တယ်ဆိုတာကျင့်စဉ်ကြီးတစ်ခုလုံးဒီသွားနေတဲ့ process ကြီးတစ်ခုလုံးကိုအကုန်လုံးဟောကျန်ကန်ကြီးနဲ့ညီအောင်ပြောပြတတ်ဒါလည်းဒါပြိပု္ပ္ပာပြိပန်လို့ခေါ်တာပဲနောက်အရိယာဖြစ်လို့ metaphor ရောက်ပြီဆိုလို့ရှိရင်အဓိကမဒါသိကြတဲ့အတိုင်းနော်အဓိကမပฏิပန်လို့ခေါ်ပါတယ်ဒါကြောင့်ဒီပฏิပန်၃မျိုးနော်ရှိပါတယ်လို့မှတ်ထားပေါ့နော်အဲနောက်တစ်ခုကဘာလဲဆိုရင်အဲ့ဒါကပို့ပြီးတော့မှပြောဖို့ကောင်းပါတယ် ပါဠိလိုနတတ်တော်ဗါတယ်လေဆိုကြည့်သမ်းမှာအဲ့ဒီစကလုံးဟာအမတန်မှဘေးလေးဆန်တယ်ရန်တာကိုနတ်တတ်တော်တဏီအတတ်တော်နာနဲ့အနဲ့အတူတူပဲအယုံကြည်မရှိဘူးတဲ့ခိုင်တရားတရားမရှိတဲ့သူတဲ့ဒီတိုင်းကြည့်မယ်ဆိုရင်ပြောတာနော်ဒီအတိုင်းစာလေးတက်တက်ဘာမှဖွင့်ဆိုကြမ်းတွေကိုမကြည့်ဘူးဆိုရင်တော့နတ်တတ်တော်အတတ်တော်ရန်တာဆိုတာတရားတရားမရှိတော့ဘူးဆိုတော့ရန်တာဆိုတာတရားတရားပိုကောင်းမှာမဟုတ်လားအဲသူကြတာတရားတရားမရှိဘူးတဲ့ခိုင် ဒီနေရာမှာတရားတရားဆိုတာက သူတို့ဘာတွေရဲ့ပြောစကားဆိုစကားကို နားထောင်ပြီးတော့မိမိရဲ့တွေးကြင်ကြံမှုမရှိတဲ့အတွက်သူတို့ဘာပြောတာကိုယုံမှတ်ပြီးပုံအပ်လဲရတဲ့အယုံမျိုးကိုပြောတာဒါတော့ तू က तू ကစကမ်းပေါအောင်ကျင်ပြီးပြီလားဆိုတော့မကျင်သေးဘူးသူများပြောတာနဲ့ပဲယုံကြည်လက်ခံထားတာကိုပြောတာဒါတော့ရန်တာဖြစ်ပြီဆိုရင်မရှိတော့ဘူးလေသူများပြောတာနဲ့လက်မခံတော့ဘူးလို့ဆိုလိုတယ်တနည်းသူများပြောတာကိုလက်ခံစရာမလိုတော့ဘူးကိုယ်တိုင်တည်ပြီးပြီဒါကိုဆိုလိုချင်တာ နော်ဦးဇင်းရှိမှလည်းပြောပြီးပါပြီဒါကြောင့်ရှင်သာရိပုတ္တရာကြီးပြောတဲ့စကားနော်မှတ်သားကြတခါအခါတပတ်မြတ်စွာဘုရားပြောတယ်ဟေးသာရိပုတ္တရာနော်ဒီအင်္ဂလိပ်၅ပါးကိုကောင်းကောင်းမွန်မွန်နော်များများစားစားပွားများထားမယ်ဆိုလို့ရှိရင်အဲ့ဒါနိဗ္ဗာန်တရားအမြဲနိဗ္ဗာန်ကိုရောက်နိုင်တယ်ဆိုတာမင်းယုံသလားမြတ်စွာဘုရားမေးတယ်ဒီနေရာမှာတော့တဲ့ဒီပြီးတော့မြတ်စွာဘုရားကိုယုံလို့လက်ခံတာမဟုတ်ဘူးဗျာတဲ့ဒါကမကျင်မတိသေးတဲ့လူအကျင့်မပေါက်သေးတဲ့လူဆိုတော့လက်ခံယုံလိုက်မယ်တဲ့ဘုရားပြောတာကိုယုံလိုက်မယ် ဆိုလိုတာကရှင်သာရိပုတ္တရာကြီးကဒါတွေကိုအကုန်လုံးပြီးစီးအောင်ကြင်ကြံပြီးတဲ့အတွက်ကိုယ်တိုင်သိပြီးဆိုမှတော့သူများပြောတာကိုစောင့်ယုံစရာလိုသေးရဲ့လားအဲ့ဒီလိုမျိုးသူများပြောလို့ယုံစရာမလိုတော့တာကိုဆိုလိုတယ်နော်ကိုမတည်တဲ့နေရာတော့သူများပြောရင်ယုံရမှာပေါ့ဒါကတော့ဒါတော့ဒါကတိတ်ပြီးတော့မှနော်ဟိုတိတ်ပြီးတော့မှဒီစကလုံးနဲ့မကိုက်ဘူးပို့ပြီးတော့ကိုက်တဲ့ဇာလန်တစ်ခုရှိသေးတယ်ဝိဇ္ဇနောမဟာဝီရလို့ခေါ်တဲ့ဂျိမ်းဘာသာဝင်ရဲ့သူတို့ရဲ့ဖရာကြီးပဲဆိုတော့ ဦးဇင်းတို့ပါဠိစာပေမှာနိဂန္ဓနာတာပုဒ္ဒဆိုတာကြားဘူးတယ်ဒိဋ္ဌိ6ထက်တယောက်ပါဝင်နော်မဟာဝိရကြီးကမဟာဝိရရှိကိုဦးဇင်းတို့ရဲ့ဒီစိတ်တဆိုတဲ့တကြွယ်နော်ဘုရားကို၌ကတရားဟောကောင်းလွန်းလို့သူ့ကိုအေဒီရဘွယ်တူပေးထားတာနော်အေဒီရဘွယ်တူပေးထားတော့သူကတရားမှာအမတန်လေးလေးနက်နက်ကိုသိတာနာခံဖြစ်ပြီးနေပြီဘုရားကနေဒီဟောဟိုတဲ့ပေါ့နော်ဘွယ်တူပေးထားတာဒီအတွက်ကြောင့် တရားတွေကိုသူကကြာကြာနာနာပိုင်းပိုင်းနဲ့သိပြီးပြီဒါတော့မဟာဝီရရှိကိုရောက်သူ့ရဲ့တပည့်တွေနဲ့ရောက်သွားတဲ့ခါကျတော့ဒါဘုရားရဲ့ဂေါရမရဲ့တပည့်ပဲပြောမယ်ဆိုရင်ဒီကောင်းကတော်တော်ကြီးကိုသူတို့ဗုဒ္ဓဘာသာဘက်မှာတော်တော်ကြီးထင်ရှားတယ်တော်တော်ကြီးလည်းပဲအဲတော်တယ်လို့ဆိုပါတော့ဒါတော့သူကဗာမေးတယ်လဲဆိုရင်မဟာဝီရကဟေးတကာပေါ့ဟေးတကာဝိတ္တဝိสารမရှိတဲ့ဝိတ္တဝိสารချုပ်တဲ့ဇန်ဆိုတာမင်းယုံသလား ဆိုပြီးတော့မေးလိုက်တယ်သူကဟာနော်အရှင်ကြီးမာဝီရာကျွန်ုပ်ကဒီနေရာမှာတော့မြတ်စွာဘုရားကိုယုံလို့လက်ခံတာမဟုတ်ဘူးလို့ဖြေလိုက်တယ်နော်ဒီနေရာမှာမြတ်စွာဘုရားကိုယုံလို့လက်ခံတာမဟုတ်ဘူးတဲ့သူစကားအဲ့လိုဖြေလိုက်အဲ့တော့ तू ကလည်းဘာပြောလဲဆိုသူတစ်ဘက်တစ်ဘက်လှဲ့တယ်အေးကြီးစမ်းစိတ်ဓာတ်ဘလောက်ဖြောင့်တယ်လဲရိုးတယ်လဲဘလောက်မှန်ပညာရှိတယ်လဲ तू ကအရှိရှိတိုင်းကလိကမမာယာမများဘူး မှန်တဲ့တိုင်းဖြူတာဒီကောင်လူတော့သူကဒီလိုရှင်းမွန်းတာဒါတော့တခါစိတ်ဓာတ်ပြန်ပြီလေဟာနေပါဦးရှင်ကြီးရဲ့တိဒါနဲ့ယုံနာဘယ်တင်းကမြတ်တယ်လဲနော်ကတရံခောပဏိတံညာဏဝတတ္တဝတိဒါနဲ့ယုံတာဘယ်တင်းကမြတ်တယ်လဲဆိုတော့တိဒါကမြတ်တယ်လို့သူကဖြေလိုက်တယ်တိဒါကမြတ်တယ်ဆိုတော့ဒါဆိုရင်နဲ့ကျွန်ုပ်ကဒီပထမဇန်ကိုလိုချင်ရင်အခုဝင်လို့ရတယ် ဒုတိယဇန်လည်းကိုကရပြီးပြီတတိယဇန်လည်းရပြီသရုပ်တဇန်ပင်စမဇန်ဒီဇန်တွေကကိုကရပြီးပြီဖြစ်တယ်ဆိုမှတော့သူတစ်ပါးယုံစရာလိုသေးလို့လားနော်ဆိုတော့ဘုရားကြီးညိုတယ်ဆိုတာပြန်ပေါ်သွားပြန်ရဟမ်စိုးစောတို့ကတော့မင်းမဲမယုံဘူးဆိုအခုတော့မင်းမဲတခါဘုရားယုံတယ်ဖြစ်သွားပြန်ပြီမင်းတခါတဲ့အတော်ကလိကမများတဲ့ကောင်များတဲ့ကောင်ဆိုတော့ဟာနေပါဦးရှင်ကြီး အရှင်ကြီးပဲခုနကတော့ဒီကောင်လူရုပ်လူတော်လူဖြောင့်ဆိုပြီးတော့ပြောပြီးပြီအခုကျတော့ဒီကောင်ကလင်ကကြစ်များတယ်ဖြစ်သွားပြန်ပြီဆိုတော့အရှင်စကားတည်ရှေ့စကားမှန်ရင်နောက်စကားမှားလိမ့်မယ်နောက်စကားမှန်ရင်လည်းရှေ့စကားမှားလိမ့်မယ်အရှင်ဒီလူကြီးလူကောင်းဘာသာရေးကောင်းဆောင်လုပ်ပြီးတော့စကားကိုကလိကမပြောတယ်ဒါသူတော်ကောင်းတော်တွေမဟုတ်ဘူးဆိုပြီးတော့ तू ကပြန်ဆွဆွဲတာလေနော်ဒါတော့စိတ်ဓာတ်တကြွယ်ပြောချင်တာက तू ကဇန်နေရထားပြီးသားဇန်၅ပါးလုံးရပြီဆိုတော့ဝိတိဝိစာရချုပ်တယ်ဆိုတော့ဝိတိဝိစာရချုပ်တဲ့ဗြဟ္မဇန်ရှိတယ်ဆိုတာလဲ तू ကရပြီးပြီဆိုတော့ သူများယုံစရာလိုသေးလားမလိုဘူး तू သိပြီးပြီတဲ့ယုံစရာမလိုဘူးသူများကိုသူတို့ဘာတည်းပြောစကားဆိုစကားနဲ့ယုံစရာမလို तू ကဇံရပုဂ္ဂိုလ်ဖြစ်နေလို့ဇံကိုတိထားပြီးပြီရထားပြီးပြီသူတို့ဘာတွေပြောလို့ဟေးဝိတုဝိဇ္ဇာနဲ့ချုပ်တဲ့ပရမဇာဆိုတာ ရှိတယ်တဲ့ဘယ်လိုကျင့်ရင်ရောက်တယ်လို့အော်ဟုတ်လားလို့သူယုံစရာမလိုတော့ဘူးတဲ့။ဒါကြောင့်စိတ်ဓာတ်တကြွပြောတဲ့စကားဘိုးတောင်ကောင်းသေးတယ်။ဒါကြောင့်အရိယာဖြစ်ဖြစ်တဲ့ပုဂ္ဂိုလ်တွေမှာနတ်သက်တော် သူတို့ဘာပြောစကားဆိုစကားနဲ့မယုံတော့ဘူးကိုယ်တိုင်ဘာဖြစ်လဲလဲကိုယ်တိုင်သိပြီးပြီနားလည်ပြီးပြီအကျင့်ပေါက်ပြီးပြီလို့ဆိုလို့တယ်ဒါကြောင့်မလို့နာတတ်တော့လို့ပြောတာနောက်တစ်ခုနာဝိရစတိတတ်မြင့်ချင်းမှကင်းစဲလည်းမဟုတ်တဲ့ဒီစကားလည်း तू ကဘယ်လိုကောင်းမလဲဘေးလေးဆန်နေတယ်ရန်တာဖြစ်တဲ့ပုဂ္ဂိုလ်ကကိလေသာကင်းစဲမဟုတ်ဘူးရာဂကင်းစဲမဟုတ်ဘူးဆိုတော့ तू ပြောချင်တာကရန်တာက तू ကစောစောလေးတုန်းက ဟိုတုန်းကကိလေသာကိုပြတ်ခဲ့ပြီးပြီယာကကိုဖြတ်ခဲ့ပြီးပြီယာကပြတ်ပြီးနေတဲ့ပုံကိုလောလောဆယ်ပြတ်နေတဲ့ပုံကိုမဟုတ်ဘူးလို့ဆိုလိုတယ်ဒါတော့သူတို့ပြောချင်တဲ့စကားကကာလစကားလုံးကိုအတိတ်ကာလကိုပြန်ပြီးတော့မှရည်ညွှန်းနေတာဒါတော့ပုရိဇင်ကလျာဏပုရိဇင်နော်တရားအားထုတ်ဆဲဖြစ်တဲ့ကလျာဏပုရိဇင်များသည်ဝိပဿနာရှုနေတဲ့အခိုက်အတန့်မှာမိမိရဲ့ဝိပဿနာအာယုံဘုတ်ကို ရောက်နေတဲ့အချိန်အခိုက်အတန့်ဒီမိမိကအာယုံနဲ့မှတ်ဆက်ကိုက်နေတာဖြစ်တဲ့အတွက်ကိလေသာမဝင်ဘူး ထိုအခိုင်သူကိလေသာငြိမ်းစေသဘောပေါက်လားဝိပဿနာရှုနေတဲ့ပုဂ္ဂိုလ်သည်ရှုမှတ်တဲ့စိတ်နဲ့ရှုမှတ်စရာအာယုံနဲ့တဲ့နေတဲ့အချိန်ခါဒီကိလေသာကြားမခိုတဲ့အတွက်ထိုအခိုက်ထိုကလျာဏပုရိသေအတွက်ကိလေသာသည်ဘာဖြစ်စေလဲငြိမ်းစေကင်းစေကင်းစေလို့သုံးတယ်တောတာပန်တဂရာကအနာဂံပုဂ္ဂိုလ်တွေကလည်းပဲရန်တာဖြစ်အောင်ကျင့်နေရတာဖြစ်တဲ့အတွက်ငြိမ်းစေငြိမ်းပြီးမဟုတ်ဘူး ဒါရယန္တာတွေကြတော့ပြီးပြီဖြစ်တဲ့အတွက်ငြိမ့်ပြီးဒါရယန္တာပုဂ္ဂိုလ်ကိုငြိမ့်စေဟုပြောမလားငြိမ့်ပြီးလို့ပြောမလားငြိမ့်ပြီးပုဂ္ဂိုလ်တဲ့ဒါကြောင့်ငါဒီကိလေသာငြိမ့်စေမဟုတ်တော့ဘူးငြိမ့်ပြီးပြီလို့ဆိုလို့တယ်နော်ယန္တာဖြစ်အောင်ကြီးတက်နေကြတဲ့ပုဂ္ဂိုလ်တွေကတော့ငြိမ့်စေနော်ကလျာဏပုရိသင်ကတော့ဝိပဿနာနဲ့ငြိမ့်ထားရတယ်မက်ကလည်းမက်တမာတိနဲ့ငြိမ့်ထားရတယ်သူတို့ကတော့ငြိမ့်စေငြိမ့်ပြီးမဟုတ်သေးဘူး ဒါကြောင့်မလို့ယန္တာဖြစ်တဲ့ပုဂ္ဂိုလ်တွေမှာကြတော့နော်ကိလေသာငြိမ်းစဲမဟုတ်တော့ဘူးတဲ့ငြိမ်းပြီးဖြစ်သွားပြီဒါကြောင့်နဝိရဇတိလောလောဆယ်ငြိမ်းနေစဲမဟုတ်ပါဘူးလို့ဆိုလိုတယ်အဲဒါကြောင့်ဤပြောဆိုခဲ့ပြီးတဲ့ဂုံတင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုကိလေသာအပုခတ်သိငြိမ်းအေးပြီးတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်နော်မြတ်စွာဘုရားရှင်းပြပါတယ်ကောင်းပြီနောက်နံပါတ်9သွားကြစို့လာဘကမြာနသိခတိအာလာဘိသနဂုပတိ အာဝိရုဒ္ဓောသာတနာယရတေတုနာနုဂိစ္စတိမြန်မာပြန်嗯。 နာကုသိုလ်ကြောင့်ကြောင့်အန္တရာယ်အမြဲသောတာလည်းရှိအကျိုးကျေသာသောဘောဓိသာရု၌တမန်တော်ကြီးတို့ရဲ့အမှုကိုဤရာမခံ၍ဤရောနာဝိအာရဟောတော်မူဟုတ်ပြီဒီနေရာမှာဦးဇင်းတို့ရန္တာများနဲ့ရန္တာမဖြစ်သေးတဲ့ပုဂ္ဂိုလ်များရဲ့နော် ကွာဟချက်တွေပေါ့လေပြောမယ်ဆိုတော့အများကြီးရှိပါတယ်ဒါတော့ဒီနေရာမှာအကျဉ်းရန်ဒီပစ္စည်းလေးပါလှလာပါကိုလိုရှိသောကြောင့်ပြိကကြံကံကိုတင်ကြားသည်မဟုတ်ဒုတင်ဝါဒုတင်အကျင့်ကိုကျင့်သည်မဟုတ်အကျင့်သည်လည်းမဟုတ်ဒီနေရာမှာပြိကစာပေကြံကံနဲ့တက်ပြီဆိုလို့ရှိရင်စာပေကြံကံတက်မြောက်တဲ့အတွက်ကြောင့်မလို့လူတကာကမတွေကချီညိုကြတယ်ပညာရှိတွေကလည်းဒါပညာရှိပုဂ္ဂိုလ်ပဲဆိုပြီးတော့စိတ်ကြကြတယ် ဆိုတဲ့ခါကျတော့ငါလည်းပဲနော်ငါလည်းပဲပညာတတ်ရင်သူလိုဖြစ်မှာပဲလို့တကယ်ပညာတတ်ကြီးတို့ကြည်ပြီးတော့တချို့ရဟန်းကနော်ပိဋကဆာမေတင်တယ်တဲ့ဘာဖြစ်လို့လဲဘုံကြီးခြင်းလို့နော်ဘုံကြီးခြင်းလို့ဘယ်ဝတ္ထုဆရာလို့တော့မသိဘူးရှေးတုန်းကနော်ဘုန်းကြီးเจ้าရဲ့စနစ်ကိုကြည်ပြီးတော့တောသားတွေဘာကြောင့်ဘုန်းကြီးဖြစ်တယ်လဲဆိုပြီးတော့ပြောတဲ့ဟာလေးရှိသေးတယ်ရှေးတုန်းကဘုန်းကြီးတွေတချို့ရွာတွေမှာဆုံးကုန်းကမပြည့်စုံတဲ့ခါကျတော့ပထမဆုံးဘုန်းကြီးတွေစားတယ် ုန်းကြီးတွေဦးစင်းတွေစားတယ်ပြီးလို့ရှိရင်ကိုရင်တွေစားတယ်ပြီးရင်အဲ့ဒီဆွန်ပွဲကျန်တာအလုံးကြောင်းသားစားတယ်ဆိုတဲ့အခါကျတော့ဘုန်းကြီးစားတဲ့အချိန်ကပွဲထဲမှာတော့ဝက်သားလုံးကြီးကျက်သားလုံးကြီးတွေလှမ်းမြင်ရတာပေါ့နော်အဲ့ဒါပြီးတော့တခါကိုရင်တွေစားကိုရင်တွေကျတော့အကုန်တုတ်ပြေတာသူတို့အပွဲရောက်ပြီဆိုရင်လေဒါတော့ကြောင်းသားအလှည့်ရောက်တော့ခုနပြောတဲ့ချမောင်ရွတ်တော့တေးချင်တော့ပဲကြံတော့တာပေါ့ငါဒါဘုန်းကြီးဖြစ်ရင်တော့ငါလည်းအဲ့ဒီဝက်သားလုံးစားမှာဆိုပြီးတော့ဝက်သားလုံးကိုကြည့်ပြီးတော့ဘုန်းကြီးဖြစ်တယ်ဆိုပဲ နော်ဒါတော့ဘုန်းကြီးဘုန်းကြီးဖြစ်တာကသာသနာတော်ကိုကြည်ညိုလို့နော်အခုနပြောတဲ့ရန်တာဖြစ်အောင်ကျင့်မယ်ဆိုတာမျိုးမဟုတ်ဘဲနဲ့ဝေသားလုံးကြည့်ဖြစ်လာတာအဲ့ဒါတော့ဦးဇင်းတို့သာသနာမှာလည်းအဲ့လိုတွေရှိတယ်ရှိတော့ဘုန်းကကြီးမရတဲ့ဇော်တော်ကြီးတွေကိုကြည်ပြီးငိုတို့လည်းပဲစာတက်ရင်တော့အဲ့လိုဖြစ်မယ်လို့မက်ကအော်တယ်อืมဟုတ်နေတယ်အဲ့တော့အဲ့ဒီလိုမျိုးနဲ့သင်ရင်တဲ့အဲ့ဒီပရိယတ်တိသင်ခြင်းဒီမကောင်းဘူးเนาะမွေကိုခါက ကင်ပြီးတော့ဖမ်းရင်မွေးကဘာပြန်ဖြစ်တတ်လဲပြန်ကြိုက်တတ်တယ်အလက်ကတူပမာနီးလို့ခေါ်တယ်မွေးကိုဖမ်းရင်ခေါင်းကခေါင်းလက်ဘင်းကကင်ဖမ်းရတာမဟုတ်လားဒါတော့မွေးကိုသွားဖမ်းလို့ရှင်ခါကသွားကင်ဖမ်းရင်အဲ့ဒီမွေးကကိုယ်ပြန်ပေါက်တတ်တယ်လို့ပရိယတိစာပေတင်တဲ့အခါမှာအဲ့ဒီပရိယတိကိုအခုနပြောတဲ့ရွေချင်းမျိုးနဲ့တင်ရင်အဲ့ဒီကြောင့်တက်ချင်းကြောင့်ပဲမိမိရတကပြန်ပြီးတော့อืมပုံတွေကွဲသလိုပဲနော် အဲ့ဒီတက်ချင်းကြောင့်ပဲမိမိပစ္စည်းသွားတတ်တယ်တဲ့နော်ကောင်းပြီဒါကြောင့်ပိဋကစာပေကိုသင်တဲ့အခါမှာအဲ့ဒီလိုမျိုးကြောင့်လည်းမသင်ဘူးနောက်တစ်ခုကဒုတင်ကျင့်ကိုကျင့်တယ်ဆိုပါတော့အကျင့်တိလာပိုင်းမှာတချို့ကပြန်ကျင်တာလေးတွေရှိတယ်ဒါကိုစာပေပရိယတ်တွေသင်တဲ့ပုဂ္ဂိုလ်ကငါတို့စာပေဒီသာသနာတော်တည်မြဲဖို့အရေးကြီးဆုံးသောကံပေါင်းကြီးနဲ့တူတယ်ဒီလိုရွေချက်နဲ့သင်ရမယ်ပရိယတ်ဒီစာပေတာမခိုင်ဘူးဆိုရင် အဲ့ဒီမခိုင်ခြင်းတည်းဟူသောအကြောင်းကြောင့်သာသနာတော်ကြီးဆုပ်ယုပ်ပစ္စည်းနိုင်တယ်ဒါတော့သာသနာတော်ကြီးခိုင်မြဲဖို့တို့ပြည့်ရတိစာပေသင်ရမယ်မိမိအကျင့်ကြံကြိုးကိုအားထုတ်မယ်ဆိုရင်လည်းပဲတန်တရားကထုံအားထုတ်မယ်ဆိုလို့ရှိရင်လည်းဟောဒီပြည့်ရတိတို့ကိုကြာကြာနာနာတီးမှဟောဒီပရိယတ်တိဆိုတာရုပ်မှတ်ပဲလေဒီပရိယတ်တိကညွန်ကြားချက်တိုင်းသွားမှတို့ဒီမှန်မှန်ကန်ကန်နေရာရောက်မယ်ဆိုတဲ့ဟာမျိုးနဲ့လင့်လာမှတာလေမှန်ကန်တဲ့ရွေချက်လို့ခေါ်ပါတယ် နောက်ပြီးတော့ဒီသင်္ချာခြင်းကနေတည်အောင်တည်ခြင်းကနေကိလေသာတွေကိုငြိမ်းအေးအောင်လို့ဒီလိုသင်ရမယ်ပြီးတော့ဒုတင်ခြင်းတွေကိုကျင့်ရင်လည်းပဲတို့ဒီကိလေသာတွေကိုချိုးနှိမ်အောင်ကိလေသာတွေခေါင်းပါအောင်ကျင့်မယ်ဆိုတဲ့ရွယ်ချင်းမျိုးနဲ့ကျင့်ရတယ်တဲ့အဲ့ဒါလိုမဟုတ်ခဲ့လို့ရှိရင်ပရိယတ်ဒီပဲသင်သင်ပฏิပတ်ဒီပဲကျင့်ကျင့်မိမိတို့ကလွဲမှားတဲ့နေရာမျိုးမှာသွားပြီးတော့တောင်းတမှုတွေဖြစ်ခဲ့မယ်ဆိုရင်အဲ့ဒီတောင်းတခြင်းဒီတောင်းတခြင်းဆိုတာဟာစန္ဒတမျိုးနော်စန္ဒဝတ္တောကိဏ္ဍမကမ္မနာတိတိမှန်တယ် လောဘရှိရမှာမှန်တယ်ဒါပေမဲ့မှားယွင်းတဲ့ရွယ်ချက်ကသူ့ရဲ့ဟိုတင် जा မှုလုပ်ငန်းကြီးတစ်ခုလုံးကိုပြန်ပြီးတော့အစိတ်အတောက်ဖြစ်အောင်လုပ်လိုက်တာနော်အစိတ်တောက်ဖြစ်အောင်လုပ်လိုက်တာဒါကြောင့်မလို့အဲပရိယတ္တိတွေကိုတင် जा ဆိုလဲပဲမိမိတို့တချို့နေရာတွေမှာလွဲမှားတဲ့နေရာသုံးဆွဲတဲ့အတွက်ကြောင့်မလို့သာသနာပေါင်းကနေရှော့ထွက်သွားတာရှိတယ်လွဲမှားတဲ့အကျင့်တွေကိုရောက်သွားတာလည်းရှိတယ်နော်လွဲမှားတဲ့ဟာတွေနဲ့နာမည်ကြီးခြင်းလို့သုံးဆွဲတာတွေလည်းရှိတယ်အဲ့ဒါတွေဒီမိမိပညာကနေမိမိကိုပြန်တတ်လိုက်တာပဲ သိကြောက်စရာကောင်းပါတယ်နောက်တစ်ခုအာပစ္စည်းလေးပါမရခြင်းကြောင့်လဲဒေါသအမြင့်မထွက်ခုနပြောလို့မိမိမှာချူချူတက်တက်ဖြစ်လို့လဲဒေါသအမြင့်မထွက်တော့ဘူးတဲ့ဒါရဟန္တာများမှာနောက်အာယတဏ6ပါးဆိုပါတော့နော်ရူပတတ္တခန္ဓာရတ္တဓမ္မတဏ6မျိုးကြောင့်လည်းပဲစမ်းကျင်ပြီးအမျိုးဒေါသလည်းမရှိတော့ဘူးဒါကလည်းပဲလူတွေမှာဒီ ဒီဆန့်ကျင်ဘက်ဆိုတာကမိမိလိုချင်တာလေးတွေပြည့်စည်ပြီဆိုရင်တော့လကောက်မရရင်တော့လကောက်မရခြင်းကြောင့်လဲဒေါသဖြစ်တယ်ရတာလေးပြည့်စည်လို့လဲဒေါသဖြစ်တယ်ဆိုတော့အဲ့ဒီဟာလေးတွေနဲ့ရံဖြစ်နေတာမဟုတ်လားလို့ရံဖြစ်နေတာအဲ့တော့ဒီရံတာဖြစ်တဲ့ပုံကိုယ်တွေမှာကြတာအဲ့ဒီအာယုန်တွေဟာကိုယ်နဲ့မတိုက်ဆိုင်လို့မကိုက်တော့လို့အဲ့ဒီအာယုန်နဲ့ကိုယ်နဲ့ရံဖြစ်တာလည်းမရှိဘူးလို့ဆိုလိုတယ်နော်အဲ့ဒီလိုလည်းမရှိဘူးတဲ့ဒါတော့လူတွေမှာတစ်ခါတလေကိုယ်အကြိုက်ကလေးမရလို့ဘာမှဘေးရလူလည်းမဖြစ်ပဲနဲ့ကိုယ်ဘာသာကိုဟော စိတ်ဆိုးနေတာမရှိဘူးလားအဲ့ဒါအာယုံနဲ့ရံဖြစ်တယ်ခေါ်တယ်နော်အာယုံနဲ့ရံဖြစ်တယ်ခေါ်တယ်ဒါတော့ရန်တာများမှာအဲ့ဒီလိုမိမိတွေ့မြင်ကြားသိနေရတဲ့အဲ့ဒါတွေကြောင့်မလို့နော်ရံဖြစ်တာမရှိဘူးတနည်းလူတွေဆိုတာကတော့ဘာလေးပဲဖြစ်ဖြစ်တယောက်နဲ့တယောက်တစ်မျိုးနဲ့တစ်မျိုးတရားနဲ့တရားတိုက်ကြခိုက်ကြတတ်ကြဖြစ်ကြတယ်ဆိုတာကလိုချင်စရာလေးတစ်ခုပေါ်မှာအမိပြုတ်ပြီးတော့မှရံဖြစ်ကြတာဆိုတော့အဲ့ဒီလိုလိုချင်စရာတစ်ခုပေါ်မှာအမိပြုတ်တဲ့ရံဖြစ်တယ်ဆိုတော့နောက်ဆုံးကျကမ္ဘာစိတ်ကြီးတောင်ဖြစ်တယ်မဟုတ်လားလို့ ကျွန်းလေးတစ်ခုကြောင့်မလို့နိုင်ငံတစ်ခုကြောင့်နော်သူပိုင်နဲ့ကိုပိုင်နဲ့ဆိုပြီးတော့တခါတည်းအုပ်စုကြီးတွေဖွဲ့နော်ဟိုဘက်ဒီဘက်ဆိုပြီးတော့ဒါဖြစ်ခဲ့ကြတာပဲလေကမ္ဘာမှာအုပ်စုတွေအများနဲ့နှစ်ချမ်းကွဲနေကြထုံးစံဆိုတော့အဲ့လိုစုစုပြီးတော့ဖြစ်နေကြတာအဲ့ဒီလိုမျိုးဖြစ်တာဒီဒါအုပ်စုကွဲပြီးတော့လိုချင်စရာတစ်ခုကြောင့်ဆက်ဖြစ်ကြတာဒီတိုင်းတယောက်ချင်းတူးချင်းမိသားစုချင်းရက်ွက်ချင်းဘာသာချင်းအခုကြီးဗမာပြည်ဖြစ်နေတာဟုတ်တယ်မဟုတ်လားအဲ့ဒီလိုဖြစ်တာအဲ့ဒါသူတို့အခြေခံဖြစ်တယ် အဲ့ဒီဟာမျိုးရန်တာဖြစ်တဲ့ပုဂ္ဂိုလ်များမှာမရှိတော့ဘူးလို့ဆိုလိုတယ်နော်ဒါကြောင့်မိမိတို့ဒီဒီလိုဟာမျိုးကိုရှိနေသေးတယ်ဆိုတော့အော်တို့တော့မကင်းသေးဘူးဆိုတော့ကင်းတဲ့ရန်တာပုဂ္ဂိုလ်တွေတွေ့လဲကြီးညိုစရာကောင်းတယ်လို့ကင်းအောင်လဲကြိုးစားနိုင်အောင်အထောက်အမှာဖြစ်ပါတယ်အဲ့ဒီလိုမျိုးကင်းငိမ့်တဲ့ပုဂ္ဂိုလ်တွေကိုတော့ငြင်းအေးပြီးသောပုဂ္ဂိုလ်လို့မြတ်စွာဘုရားညွှန်ကြားတော်မူပါတယ်နောက်နံပါတ်၈ဥပကကောတရာတတော်နလောကေမညတိတမံ နဝိသေးတိနနိစေယောတတ္တနောတန္တိဥဒဒာအကျဉ်းယံတိအခါခတိကာယဝေဒနာစိတ်ဓဓမ္မဝူသော လေးဖြာသောတတိပဋ္ဌံတရားတို့၌အမတ်ရမှုတတိနှင့်ပြည့်စုံသည်ဖြစ်၍အာယုံ၆ပါးတို့နှင့်ဂျုံပါသောလေဝမ်းနေကင်းကွာဝမ်းသာမပြုလက်လျိုးရှုတတ်၏လူပေါင်း၌ အမျိုးအနွယ်ဇအတတ်ပညာဂုံသိက္ခာအားဖြင့်ဒူသည်ဟုမထင်မမတ်ထင်တင်တထူကဲလွန်မြတ်သည်ဟု၍လည်းမမတ်ထင်တယုံနိုင်သည်ဟု၍လည်းမမတ်ထင်တထိုယဟန်အားပွားများထူတတ်ဖြစ်လာတတ်သောရာဂဒေါသမောဟမာနဒိဋ္ဌိကိလေသာကမ္မအားဖြင့်ခုနှစ်ပါးသောတရားတို့သည် မရှိတော့ကုန် ထိုယံကိုအပုခသိမ့်ငြိမ့်အေးပြီးသောယံဟူ၍အာဖယဟောတော်မူ၏ခုနကရာဂဒေါသခန်းငယ်လေးကြံခဲ့တယ်နော်ဖြည့်ထားလိုက်ပါနမရှိကထာကဥပ္ပကကောတတာတတော်ဥပ္ပကကောဆိုတာရှင်းမှာတော့ရှင်းမိသားပါအခါခသိမ့်ကာယဝေဒနာစိတ်ဓမ္မဟူသောတတိပဒံ၄ပါးနဲ့အမတ်တရားရှိနေတဲ့အတွက်အဲ့ဒီတတိပြည့်စုံလို့အာယုံ၆ပါးနဲ့ကြုံတော်လည်းပဲဝမ်းနဲ့ဝမ်းသာမဖြစ်ပဲဟိုဘက်ဒီဘက် ညီညီမျှမျှဆင်းရဲချမ်းသာနောက်ကိုမပါဘဲနဲ့အညီအမျှထားနိုင်တာကိုဥပကကောလို့ခေါ်ပါတယ်လူအပေါင်းနဲ့အမျိုးအနွယ်ဆက်အတတ်ပညာဂုဏ်သိက္ခာအပြင်တူတူဟုလဲဆိုတာကဒီသုံးချက်ကဘာလဲဆိုမန်သုံးမျိုးတေယမန်တတိတမန်ဟိနမန်ဆိုတဲ့မန်သုံးမျိုးပယ်ပြီးပြီတဲ့ဒါရှေ့မှာမန်နေကြောင်းပြောခဲ့ပြီးပြီနော်နောက်ပြီးတော့မှ အဲထိုယဟန်အားပွားများထူတတ်နော်ဥဒ္ဒရဆိုတာအရင်တခါတော့ကဦးဇင်းပြောခဲ့ပါတယ်ကျူတော်ကိုင်းတော်ကြီးနဲ့တူတယ်ဆိုတဲ့အကြောင်းရာဂဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စစိုက်တဲ့ကိလေသာ10ပါးနောက်ပြီးတော့မှကံတရားအဲ့ဓာတွေဟာဘဝတွေကိုစက်တိုက်စက်တိုက်စက်တိုက်ဖြစ်အောင်ကိလေသာတွေထူထပ်အောင်ဘဝတွေအဆုံးမတတ်အောင်အဲ့ဒီလိုဖြစ်တတ်လို့သူ့ကိုဥဒ္ဒတလို့ခေါ်တယ်ဥဒ္ဒတဆိုတာကပိန်ပြစ်ပြီးတော့ထူပိန်နေတာကိုပြောတာကျူတော်ကိုင်းတော်တွေမှာ ရောက်ဘူးတဲ့လူတွေသိတယ်မယ်နော်ကျူတော်ကိုင်းတော်တွေဆိုတာတခါတည်းဟောအပုတ်ကြီးတွေလိုက်တခါတည်းတစ်စက်ပြီးတစ်စက်တစ်စက်ပြီးတစ်စက်ပြီးသွားတဲ့ခါကျတော့ခွေးတွေကြောက်နေတောင်တိုးလို့မရအောင်ပိတ်နေတာပြီးတော့လည်းအမြင့်ချင်းကလည်းရှစ်တယ်အောက်ကလည်းအမြင့်ကလည်းအပြင်ကြီးလည်းအောက်ကိုထိုးပြီးတော့ဆင်းသွားတယ်ဒါကြောင့်တခါတလေကြလို့ရှိရင်ကျူတော်ကြီးကိုင်းတော်ကြီးမိလောင်ပေမဲ့ပြီးတော့ပြန်ထွက်လာတာပဲပိုးတောင်တန်နေတယ်ဒါကြောင့်အဲ့ဒီလိုပဲကိလေသာတွေကတခါတလေနော်နိုင်တဲ့လောက်တော့နိုင်မှာတချို့သမားတွေနဲ့တော့ထိနေဒါပေမဲ့အဲပြီးတော့ပြန်ထွက်လာတာပဲလို့ဆိုလိုတယ် ဒါတော့ကိလေသာတွေကထပ်ထပ်တိုးတိုးပွားလို့အဲဒီကိလေသာတွေကိုဥဒ္ဒဒလို့ခေါ်တယ်အဲဒီဟာတွေလည်းရှင်းရှင်းမှာရှင်းခဲ့ပြီးပါပြီဒါကြောင့်ဒီနေရာမှာနည်းနည်းလေးနော်မိမိတို့ဝိပဿနာတရားအထုတ်တဲ့အခါလေးတွေမှာအကြာဘူးတုတ္တပေါ့နော်တုတ္တမယဉာဏ်ရအောင်နည်းနည်းလေးဥပက္ကကောပြောပြပေးမယ်အဲ့ဒါကဘာလဲဆိုရင်ယန္တာတွေမှာတော့ဥပက္ကကောအာယုန်တွေတွေ့တဲ့အခါမှာချင်းခွင်ရှာညှိထားနိုင်တယ်လို့ဆိုလိုတယ်သူကအဲ့ဒီနေရာဘယ်မှာဖြစ်တယ်လဲဆိုရင် ဦးဇင်းတို့ရိုးရိုးဝိပဿနာအရိယာမဖြစ်သေးတဲ့ပုံကိုယ်တွေပေါ့နော်ဝိပဿနာအားထုတ်တဲ့အခါမှာထက်ကိုမြင့်တက်သွားလို့ဒလဒလခွဲနှစ်လစသည်ဖြင့်ရေရှည်အားထုတ်ပြီဆိုတဲ့အခါကျတော့တည်ငြိမ်မှုတမာရီအားကောင်းတယ်တည်ငြိမ်မှုတမာရီအားကောင်းပြီးတော့ဟောဒီသင်္ခါရတွေကိုထွက်ရလွတ်ရကိုမိမိကနော်တတ်နိုင်ရင်ဒီဘဝတွေရန်တာဖြစ်အောင်အားထုတ်ချင်လာတဲ့စိတ်တွေပေါက်လာတယ်ဒါတော့စိတ်တွေကပို့ပြီးတော့ထက်တန်တယ်ဆိုကြပါစို့ နော်ကြောက်ရွံ့တဲ့စိတ်တွေယုံမုန်းတဲ့စိတ်တွေထွမြောက်ခြင်းတဲ့စိတ်တွေကအာသန်တဲ့အတွက်ဒီအနိစ္စဒုက္ခအနတ္တကိုတခါတည်းတောလေးစင်နဲ့အာထုတ်ထုံးတဲ့အခါကျတော့မိမိစိတ်တွေထဲမှာဒီသင်္ခါရတွေကအနိစ္စဒုက္ခအနတ္တဆိုပြီးပြီးပြင်းပြင်းမြင်လာတယ်မြင်လာတော့အဲ့ဒီပြီးပြီးပြင်းမြင်လာတဲ့အနိစ္စဒုက္ခကိုဟောတော့ကအာကြီးနဲ့တွန်းပြီးတော့တင်ထားတာအာကြီးနဲ့တွန်းတင်ထားတာသင်္ခါရုပ္ပခဏ်ဉာဏ်နော်အဲ့ဒီရောက်ပြီဆိုတဲ့အခါကျတော့သင်္ခါရုပ္ပခဏ်ဉာဏ်ရောက်လာပြီဆိုတဲ့အခါကျတော့ဘာဖြစ်လာလဲဆိုရင်ငကုံကအာကြီးနဲ့တွန်းတင်တဲ့ဟာကပြောရမယ်ဆိုရင်အာယုံပေါ်သမျှကိုမိမိက ဝိရိယစိုက်ပြီးအတင်းမှတ်ရပြီးတော့မှ balance ရလုပ်ထားရတယ်ဆိုလိုတာအဲ့ဒီလိုမှတ်နေတာကနေဘာဖြစ်လာတယ်လဲဆိုတော့ तू ကသူ့ဘာသာသူ automatic အလုပ်လုပ်တယ်လို့ဖြစ်သွားတာအဲ့ဒီနေရာမှာ auto regulator တက်လိုက်တယ်လို့ပဲလူရဲ့အားမပါတော့ဘဲနဲ့စိတ်ရဲ့အားနဲ့သွားတယ်လို့မျိုးတနည်းလူကအားမဆက်ရပဲတတိကသူ့ဘာသာသူဖမ်းမှတ်ဖမ်းမှတ်ဖြစ်သွားတာဖမ်းမှတ်ဖမ်းမှတ်ဖြစ်တဲ့အခါကျတော့ပေါ်လာလိုက်ဟောတော့ကတော့စိုက်ကြည့်လိုက်တိလိုက် စိုက်ကြည့်လိုက်တိလိုက်ဒီလိုလေးနဲ့ကတွန်းနေတဲ့အားလေးရှိတယ်ဒီ push လောက်ထားတာပြောတာထွက်မသွားအောင်လို့စိတ်တိပြင်းကိုထွက်မသွားအောင်လို့ဒါတော့သင်္ခါရုပ္ပကညာကိုရောက်တဲ့အခါမှာအဲ့ဒီလိုမဟုတ်တော့ပဲနဲ့နော်ကောင်းတဲ့အာယုန်နေနေတွေ့လို့လည်းပဲဒါလေးကသူ့ဘာသူမှတ်ပြီးပျောက်သွားမယ်ကောင်းတာတွေ့လို့လည်းမှတ်ပြီးပျောက်မယ်ကောင်းခြင်းမကောင်းခြင်းကြောင့်ကောင်းလို့တွေ့လို့တတ်မတာမဖြစ်ဘူးမကောင်းတာတွေ့လို့လည်းစိတ်ဓာတ်တွေကျပြီးတော့မှတခါတည်း depression တွေဖြစ်တာမျိုးတွေဟာတခါတည်း disappoint ဖြစ်တာမျိုးတွေမရှိတော့ဘူး ဆိုတဲ့ခါကျတော့အာယုံလေးကိုသူကပြောရမယ်ဆိုရင်အရသာမပါတဲ့ဟာတခုစားတဲ့ခါမှာဘာမှအရသာမရှိဘူးဆိုလို့ရှိရင်ရေတောက်တဲ့ခါမှာချိုးသလိုမျိုးရှာလေးတပြက်ပြက်လည်းနေသေးရဲ့လားရှင်သလိုမျိုးလည်းမျက်နှာကျရှုပ်ပဲ့သွားသေးရဲ့လားဟေး taste လက်အစာတခုကိုစားလိုက်သလိုမျိုးပဲရှင်တယ်ချိုးတယ်ဆိုတော့ချိုးတဲ့အခါကျတော့ပါဇက်ကလေးတတတနဲ့တပြက်ပြက်နဲ့ရှင်ပြီးဆက်ပြီးဆိုတဲ့အခါကျတော့လားဘူးဘွားနဲ့တခါတည်းရှုပ်တွဲပြီးတော့မနေဘူးလားဒါတော့သူ့မှာ ဒုက္ခတွေ့လို့လည်းပဲရှုံတွန်းတာမျိုးမရှိတော့ဘူးကောင်းတာလေးတွေ့လို့လည်းတသတာနဲ့ကတ်နေတာမျိုးမဟုတ်တော့ဘဲနဲ့သူ့အလုပ်ဒီပေါ်လိုက်မှတ်လိုက်ဒါလေးပြောတာဟောဘက်ဒီဘက်ဒုက္ခဒုက္ခနှစ်ခုကဒီလိုလေးချင်းခွင်ရှာတဲ့တာကိုဥပက္ကကောလို့ခေါ်တယ်စာပေမှာဥပမာပေးတာကတော့အမတန်ကောင်းတဲ့ခြေကြီးတဲ့မြင်းမြင်းယထာကြီးမှာမြင်း၆កောင်သွားတဲ့ခါမြင်းယထာတိတ်ဒီကျိုးလေးကိုကန်ယုံမှန်ကန်ရတယ်မြောက်တောင်းတို့လို့မမြောက်ရဘူးကျိန်လုံးတောင်မမြောက်ရဘဲနဲ့ခွာညီညီကလေးနဲ့သွားတဲ့ခါမှာ မြင်ရထားကကျိုးလေးပဲကင်ထားရတယ်ဘဲကောင်ဘလို့သွားလို့ကျိုးဟိုဆွဲဒီဆွဟိုတို့ဒီတို့မလုပ်အောင်လို့ဆိုလိုတယ်ညီအောင်လို့မလုပ်အောင်အဲ့ဒီလိုမျိုးဖြစ်နေတဲ့အချိန်ခါကို open ကကောလို့ခေါ်တယ်ဒါကတောင်းတောင်းမဖြစ်ဘူးအမတန်ညံထစ်တဲ့ပုဂ္ဂိုလ်ဆိုတော့တပတ်လောက်နဲ့ဖြစ်တတ်ပါတယ်တဲ့ဆရာတော်ကြီးကမာစီဆရာတော်ကြီးကပြောတာဒါပေမဲ့အမတန်ရှားတယ်မဖြစ်ဘူးလို့တော့မဆိုလို့တော်တော်မြန်တဲ့ပုဂ္ဂိုလ်ဆိုတာကဒါနှစ်ပတ်ဒါအမြန်ဆုံးနော်များသောအားဖြင့်တစ်လကျော်မှဒီနေရာမျိုးကိုရောက်တာပါ ဒါတော့ဒီနေရာမျိုးကိုရောက်တဲ့ခါမှာဆိုလို့ရှိရင်ယောဂီကမှတ်လိုက်တာမှတ်တဲ့ခါကျတော့ဟောတော့ကလို့နာတာကျင်တာကြိုက်တာခဲတာကလည်းသူ့ကိုထင်ရှားမပြတော့ဘူးရှိတာတွေကလည်းပဲ under control လို့ခေါ်ကြမှာဆိုအမှတ်နဲ့အောက်မှာရှိနေတဲ့ခါကျတော့ယောဂီကထိုင်တဲ့ခါနာယီစီလို့တောင်းမှသူကဖြုတ်လို့မရဘူးဖြစ်နေတယ်တရားထွက်လို့မရဘူးတရားထလို့မရဘူးဘာဖြစ်လဲသူ့အမှတ်ကလည်းသူအရှိန်နဲ့လိမ့်နေတာဘာဖြစ်လို့လဲဖြုတ်တယ်ဆိုတာကထကျင်တဲ့ပုဂ္ဂိုလ်ကဖြုတ်တာเนาะအညောင်းညာကြိုက်မရှိတဲ့သူကဘာဖြစ်လဲဆက်သွားတာပေါ့เนาะ အေးနားတဲ့ပုဂ္ဂိုလ်ကြတယ်လဲနာရီလဲနှေးလိုက်တာထိုးမထိုးနိုင်ဘူးနဲ့နော်တနာရီကို2နာရီသားလောက်ကြာတယ်ထင်တာလေအဲအဆိုးဆုံးချိန်ကနာရီကိုမျိုးလုံးကဖွင့်ဖွင့်ကြည့်9မိနစ်ဟာအဆိုးဆုံးပဲမပြီးနိုင်လို့ဟောဒီ9မိနစ်က9နာရီလောက်ကြာတာဘာဖြစ်လဲကိုကလည်းထချင်းနာရီကလည်းရှေ့မွေနော်အဲ့လိုဖြစ်တာဟိုကကမဟုတ်ဘူး9မိနစ်ဖြစ်မှန်းတော့မသိလိုက်ဘူးအဲ့တော့တခါတလေကြာအဲ့ဒီညံရောက်တဲ့ယောဂီကြရင်တခါတခါတည်းတနာရီခွဲ2နာရီတိ3နာရီမှတ်တာရှိတယ်ဦးဇင်းအများဆုံး3နာရီခွဲလောက်မှတ်တာတွေ့ဘူးတယ် ဦးစင်းမတာပြောတာမဟုတ်ဘူးနော်အထင်ကြီးသွားမှဆိုလို့အဲ့တော့အဲ့ဒါလိုမျိုးတွေ့ဘူးပါတယ်အဲ့ဒါဘာဖြစ်နေလဲဆိုရင်ခုနပြောတဲ့နာရာကျင်နာကြိုက်တာကဲတာလေးကိုလည်းပဲသူကရှုမှတ်နိုင်တယ်ခုနပြောတဲ့ဥပက္ခကောထိန်းချုပ်နိုင်တယ်ဒီနေ့ balance ဖြစ်နေတယ်နောက်ပြီးတော့အာယုန်နဲ့မှတွေ့တာတွေကိုလည်းပဲအဲ့ဒီလိုထိန်းချုပ်နိုင်တာဖြစ်တဲ့အတွက်သူဒီဥပ္ပကကောဟောဘိဒီဘိဒုက္ခဒုက္ခကောင်းမကောင်းနာကျင်တာတွေဟာကောင်းတဲ့အာယုန်တွေမကောင်းတဲ့အာယုန်တွေကိုထိန်းချုပ်နိုင်တယ်နော် balance လောက်ထားနိုင်တယ်အဲ့ဒါကိုပါဠိလို open call လို့ခေါ်တယ်ဟောဘက်ဒီဘက်ချင်းခွေချညှိတာနော်ဒီညဟာအမတန်မှညက်နဲ့ညံပါအဲ့ဒီကနေပြီးတော့မှဦးဇုံနဲ့ဆက်သွားရမယ်ဆိုလို့ရှိရင်သင်္ခါရုပ္ပကညာနဲ့အနုလောမညာကုတ္တရဝညာရှိမှနှစ်ခုရှိသေးတယ်သူတို့သုံးခုသည်သင်္ခါရကနေထွတ်မြောက်တော့မှထတော့မှဖြစ်တဲ့အတွက်ဟုတ်ဌာနဂါမိနိဝိပဿနာလို့လည်းခေါ်တယ်ဒါအပြီးမှသင်မှုရင်သိလိမ့်မယ်နော်ဟုတ်ဌာနဂါမိနိဝိပဿနာဆိုတာကဝိပဿနာကသင်္ခါရကိုရှုတာဝိပဿနာဒီဘာကိုရှုလဲသင်္ခါရယုံနာကိုရှုတယ်နော် ဒါတော့ယုံနဲ့ကနေထတယ်ဆိုတော့ဥပဒနာရှုနေတဲ့သင်္ခါရအာယုံကနေပြောင်းပြီးတော့နိဗ္ဗာန်ဘက်ကိုလှည့်တော့မယ်လို့ဆိုလိုတာသင်္ခါရကနေထခဲ့ပြီးထတော့မယ်ဖြုတ်တော့မယ်လှည့်ဟောဘက်ကိုမျက်နှာမူတော့မယ်လို့ဆိုလိုတယ်ဒါကြောင့်အဲ့ဒီဉာဏ်နဲ့ရောက်ပြီဆိုရင်ယောဂီတွေမှာကအမတ်တဉာဏ်နဲ့အမတန်တွက်လက်လာတာဒါကြောင့်သူအရှင်းကတက်တက်ပြီးတော့မှပို့ပို့ပြီးတော့မှတ်တာအဲ့ဒီကနေပုံမြန်လို့ရှိရင်အနုလောမဉာဏ်တက်မယ်ဓာတ်တက်ပုံမြန်ပြီဆိုရင်တော့ပံကာကြီးလဲတယ်လို့ပဲတခါတည်းမှုန်ပြီးတော့စိမ့်ပြီးတော့မှတခါတည်းဇာပေပြောတာနော်ဥစဉ်ဖြစ်ဘူးလို့လားလို့လာထောက်ပါစို့လို့ အဲ့ဒီလိုမျိုးတွတ်တွတ်လွတ်လွတ်ဖြစ်ပြီးတဲ့အချိန်ကမှသင်္ခါရကိုမှတ်ရင်မှတ်ရင်ကလည်းသူကလည်းဟိုဘက်ကလည်းတက်လာတယ်ဒီဘက်ကလည်းမှတ်တယ်နော်တက်တယ်မှတ်တယ်တက်တယ်မှတ်အဲ့ကနေတခါတည်းသူကိုပြောမယ်ဆိုလို့ရှိရင်တော့ပင်မာရောက်တယ်လို့သူရိုက်ကိုရိုက်သူရိုက်ကိုရိုက်ရိုက်တဲ့အချိန်ကနေပြီးတော့မှပြောမယ်ဆိုဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ကိုမြင်ရင်မြင်ကနေတောက်ခဏစီရက်သွားတာအဲ့ဒါကအသင်္ကတဗါတယ်လေဟေးအမတန်မြန်တဲ့အရှင်ကြီးနေသွားနေတာကိုတလုံးမကြံမှတ်ရင်ကနေ လဲပတ်နေတဲ့ဖြစ်ဖြစ်ကြီးလဲပတ်နေတာကြီးကနေဓာတ်ခနဲ့ရိုက်တဲ့အချိန်ကြာသွားတဲ့ချိန်ဒီအာသင်္ကတလို့ခေါ်တယ်အဲ့ဒီချိန်သောတာပတိမဖြစ်တဲ့ချိန်ပဲအဲ့ဒါပြီးပြန်ပေါ်သွားတာပဲနော်ဒါကြောင့်မလို့တန်ခါရုပ္ပကဉာဏ်ဆိုတာဘာကြောင့်မလို့ကောင်းရတာလဲလို့မေးရင်မဲ့ရဲ့ရှင်နာမှာကတ်နေတဲ့ဉာဏ်ဖြစ်လို့ကောင်းတယ်မဲ့ရဲ့ရှင်နာမှာမှတ်နေတဲ့ဉာဏ်ဖြစ်တဲ့အတွက်တွက်လက်တယ်ဒါကြောင့်မလို့လဲသင်္ခါရတွေကို balance ရှုလို့ရတာဥပကကောလို့ထားလို့ဟောဘက်ဒီပဲညီမြအောင်ထားလို့ရတာ ဒါကြောင့်မလို့အဲ့ဒါလောက်လည်းပဲကောင်းတဲ့အတွက်မြင့်တဲ့အတွက်ကြောင့်တော်ုံတန်ုံလူလည်းပဲခန္ဓာတစ်ဖြုံနဲ့မရောက်နိုင်ဘူးတဲ့တော်တော်ပြင်းပြင်းထန်ထန်အာထုံမှရောက်တယ်ဒါတော့ဝိပဿနာအာထုဆယ်ရစ်ရှိအာထုတဲ့ယောဂီများတဏိပါရမီတိတ်ရင့်တန်လို့ဆိုရင်တော့တပတ်ဆယ်ရည်နဲ့ဖြစ်ပါတယ်ဖြစ်ခဲ့မယ်ဆိုရင်တဲ့အဲ့ဒီယောဂီတွေမှာနော်အဲ့ဒီလိုမျိုး ရှိနေတဲ့အချိန်ဆိုရင်ရဟန္တာများမှာရှိတဲ့ဂုဏ်နဲ့အလားတူလို့ရဟန္တာအတုကလေးလို့ခေါ်ရင်တောင်ရနိုင်ပါတယ်လို့ဆိုတော့ကြီးကတင်စားပြောတယ် နော်ဘာဖြစ်လို့လဲဂုံတက်တည်ခြင်းတူလို့ပါတဲ့ရန္တာများမှာလည်းပဲလာသမျှအာယုံကိုဥပကကောလို့ထားလို့ရတယ်ဝိပဿနာရှုစဲသင်္ခါရုပ္ပကဉာဏ်ကိုရောက်ဆဲယောဂီမှာလည်းပဲရောက်ဆဲနော်ရောက်ဆဲယောဂီမှာလည်းပဲအဲ့ဒါလို့ထားလို့ရတဲ့အတွက်ဂုံတက်တည်ခြင်းနှိုင်းစာပြီးတော့တူလို့အဆက်နဲ့အတူတော့꿰တာပေါ့နော်တူလို့တင်စားပြီးရန္တာရန္တာအတူကလေးလို့ပြောရင်ရပါတယ်လို့ဆိုတော့ကြီးကဒီလိုဆိုပါတယ်ဒါတော့ရန္တာများမှာတော့အချိန်တိုင်း အဲ့ဒါနဲ့ပြည့်စုံနေတဲ့ဂုဏ်တတ္တိရှိတယ်တတိတမဇ္ဇဉ္ဉလည်းအမြဲတမ်းပြည့်စုံနေတဲ့ဂုဏ်တတ္တိရှိတယ်အဲ့ဒါကြောင့်မလို့ရန်တာများမှာတော့အဲ့ဒီဂုဏ်ကအမြဲတမ်းရှိတဲ့ဂုဏ်ဖြစ်လို့နော်အမတန်မှကြီးညိုဝရာကောင်းပါတယ်တဲ့ကြံတဲ့နော်မန်သုံးမျိုးအကြောင်းနေဟိနမန်သတိတမန်တေယမန်တွေကတော့ဦးဇင်းတို့ပြောတာလည်းများပါပြီအခုနောက်ကဥဒ္ဒဒဆိုတဲ့ကိလေသာပိတ် ပိတ်ကျူတော်ကြီးကိုင်းတော်ကြီးကိုလည်းပြောခဲ့ပြီးသားဖြစ်တဲ့အတွက်အဲ့ဒါကိုတော့ဦးဇင်းအကျဉ်းမချတော့ပါဘူးကြည့်ခြင်းလို့ရှိရင်ဂါထာနံပါတ်၄နဲ့ဂါထာနံပါတ်6မှာရှိပါတယ်အဲ့ဒီမှာပြန်ကြည့်လို့ရပါတယ်ခိုင်နံပါတ်9သွားကြစို့ယတနေတယနာနတ္ထိညတဝါဓမ္မံအနိတိတောဘဝယဝိဘဝယဝါတဏယတနာဝိဇ္ဇတိအကျဉ်းယန္တပုဂ္ဂိုလ်အား သင်္ခါရတရားတို့ကို အနိစ္စဒုက္ခအနတ္တဟုသိမြင်ခြင်းကြောင့်စကုစသည်တို့၌တတ်မဲ့ခြင်းမမာယွန်းယွန်းသုံးသပ်ယူဆခြင်းအပြင်ညီကပ်စက်မီကြောင့်ဖြစ်ကုန်သောတဏှာဒိဋ္ဌိတို့ မရှိတော့ကုန်အခြင်းယန္တပုဂ္ဂိုလ်အားဘဝဒိဋ္ဌိတတတာဒိဋ္ဌိအကျိုးငါ၎င်းဝါထိုးထိုးဘုံဘဝ၌ အဘာမှန်ဖြစ်ခြင်းငါ၎င်းကောင်းပြီယန္တာပုဂ္ဂိုလ်အားသင်္ခါရတရားတို့ကိုအနိစ္စဒုက္ခအနတ္တကိုသိမြင်ခြင်းကြောင့်စေကုစားတိတို့နဲ့တတ်မြင့်ခြင်းမှားမှားယွင်းယွင်းသုံးသပ်ယူဆခြင်းအပြင် ညစ်ကပ်စမ်းမိကြောင်း ဖြစ်ကုန်သောတဏှာဒိဋ္ဌိတော့မရှိတော့ဘူးတဏှာဒိဋ္ဌိနှစ်ပါးဒီဥပါဒံနော်ဥပါဒံမရှိတော့ဘူးလို့ပြောတာပါအကျဉ်းနာပုဂ္ဂိုလ်ဟာဘဝဒိဋ္ဌိသတ္တရာဒိဋ္ဌိအကျိုးငါ၎င်းဝါထိုးတို့ဘုံဘဝ၌အဖန်ဖန်ဖြစ်ခြင်းငါ၎င်းဝိဘဝဒိဋ္ဌိဥစ္စရာဒိဋ္ဌိဒိဋ္ဌိအကျိုးငါ၎င်းဝါထိုးတို့ဘုံဘဝတို့၌အဖန်ဖန်မဖြစ်ခြင်းငါ၎င်းတတ်မဲ့သောတဏှာမရှိတော့ပြောမယ်ဆိုရင်အကျဉ်းချုပ်ပြောမယ်ဆိုရင်တလုံးနဲ့ပြောတဏှာဒိဋ္ဌိမရှိဘူးလို့ပြောရင်ရတယ် ဒီဂါထာအတွက်နော်ဒါတော့ဒီနေရာမှာဦးဇင်းတို့နည်းနည်းကလေးတဏှာဒိဋ္ဌိအကြောင်းလေးကို ပြောကြအောင်ဆိုဘာဖြစ်လို့လဲလို့ပြောရမယ်ဆိုရင်တဏှာဒိဋ္ဌိဒီဝတ်သုံးပါးတမဘာဝက်လဲอืมကြေလွန်းတာနဲ့မှုန့်ပြီးပျောက်သွားပြီကိလေသာဝက်ဘာဝက်ပါလဲကိလေသာဝက်စက်ကလဲပြီးလဲပြီးဆိုမှတော့ဖြင့်ကာမဝက်လဲ လဲပြီဝိဘဝဝိပါကဝေလဲလဲပြီဒါတော့ဘဝတစ်ခုကိုထုတ်လုပ်တာမူရင်း original ကိုပြန်ပြီးတော့ original source ကဘာတူလဲဆိုရင်ကိလေသာကိုတဏှာဒိဋ္ဌိပဲအဝိဇ္ဇာတဏှာနော်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဆိုကြပါစို့သူစီကိလေသာဝကြီးလဲဖို့အတွက်ဒီနေ့ဝိပါကဝကြီးရဖို့အတွက်ကိုကိလေသာဝကစပြီးတော့စပြီးတော့စီးဆင်းလာကြတယ်မြေပြားခံရဒေတာဖြစ်တဲ့အတွက်ကြောင့်ကောင်းပြီဦးဇင်းတို့အခုဝိပါကဝဆိုတဲ့ဘဝရတယ်ဆိုရင်ဒီခန္ဓာဘယ်သူဆောက် တဏှာဆောက်ဒိဋ္ဌိနဲ့ဆောက်ဟုတ်တယ်မလားဘယ်သူဆောက်ထားတာလဲဆိုရင်တဏှာဒိဋ္ဌိနဲ့ဆောက်တာတဏှာဒိဋ္ဌိဆောက်ရင်ဒါဒီ original ပိုင်ရှင်ဘယ်သူလဲတဏှာဒိဋ္ဌိอืมငါခန္ဓာငါပိုင်ပါတယ်ဆိုတာတကယ်တော့မဟုတ်ဘူးစာမှာကတော့တဏှာဓာတတယ်ဦးဇင်းတို့ကအဲ့ဒီတဏှာဆောက်တဲ့အိမ်မှာ နေပြီးတော့သူ့အခိုင်းခံရတဲ့အတွက်တဏှာကျွန်းတယ်နော်ဘယ်သူကျွန်းတယ်လဲ ဟင်းတဏှကျွန်းဒါပေမဲ့ဦးဇင်းတော်ကိုကိုကိုပြောငါခန္ဓာ၅ပိုင်းပါတယ်နဲ့ပြောတယ်တကယ်တမ်းကျတော့တကယ်ကိုကအုံနာအစစ်ဟုတ်လို့လားဘယ်ဟုတ်မလဲတဏှာကတခင်စိတ်ပေါက်နေတာမှန်ကျွန်းတောင်ကျွန်းယူဖြစ်မယ်အဲ့ဒီတော့တဏှာပိုင်းတာဒါတော့ဟောဒီတဏှာပိုင်းတဲ့သူ့နိုင်ငံမှာရှိတဲ့မြစ္စည်းနာနာလျာကိုစိတ်ဒွါရ6ပါးတကား6ပါးမှာဘယ်သူတွေပဲကြီးစိုးနေမလဲတိကြတယ်တဏှာကြီးစိုးမှာ ဆိုတော့တဏှာကြီးဆိုးပြီးတော့တဏှာမြေလုံးနဲ့ကြည့်ဒိဋ္ဌိမြေလုံးနဲ့ကြည့်မယ်ဆိုရင်ဦးဇင်းတို့မြင်နေတဲ့မျက်စိနာနာလျှာကိုယ်စိတ်ကနေမြင်တဲ့အာယုံဒီနံပါတ်1ဦးဇင်းတို့ကအမှန်ကိုမသိအောင်အမှားမြင်အောင်ဒိဋ္ဌိကလည်းကာပေးလိုက်ပြီးပြီတဏှာကလည်းအမှန်မသိတော့လိုချင်ပြီးဆိုတော့အာယုံတွေဖြစ်တိုင်းဖြစ်တိုင်းကိုယ်ခန္ဓာနဲ့ပတ်သက်တဲ့ဘဝခန္ဓာကိုလည်းတတ်မြစ်တယ်ဟောဒီခန္ဓာမှာရှိတဲ့မျက်စိနာနာလျှာကိုယ်စိတ်ဓာရ6ပါးကနေမြင်တွေ့နေရတဲ့ဗဒါရ6ပါးကနေမြင်တဲ့အာယုံကိုလည်းတတ်မြစ်တယ်အတွင်းရောအပြင်ရော မတတ်ဘူးလားတတ်တယ်ပြီးတော့သူတစ်ပါးရှိတဲ့တဏှာဒိဋ္ဌိကလည်းကိုယ့်ကိုတတ်မဲ့တယ်ဒါကြောင့်မလို့တခုခုဖြစ်တော်မယ်ဆိုလို့ရှိရင်ဘယ်ဟာပဲဖြစ်ဖြစ်အဲ့ဒီတဏှာဒိဋ္ဌိဆိုတဲ့ foundation ပေါ်မှာ base ပေါ်မှာအခြေခံပြီးမှသာလေကိလေသာဖြစ်လို့ရတယ်ဒိဋ္ဌိနေရာမှာတမာဒိဋ္ဌိနော်ဉာဏ်ပေါ်လာပြီဆိုရင်ကိလေသာဖြစ်ပါဦးမလားဘယ်ဖြစ်မလဲဒိဋ္ဌိကမှားအောင်လုပ်ထားပြီးပြီဖြစ်လို့နော်ဒါကြောင့်ဇရောတို့ဇရောကြီးတစ်ပါးကပြောတယ် อืมတဏမတတ်ဒိဋ္ဒိဋ္ဌိမတတ်ပဲတဏတတ်ရင်မရခန္ဓာတဲ့မရတန်တရားနော်ဒိဋ္ဌိမတတ်တဏတတ်မရတန်တရားဒီလိုမှတ်ပါဦးဇင်အတိအကျတော့မမှတ်မိဘူးနော်တဏမတတ်ဒိဋ္ဌိတတ်အရတန်တရားဒါကြောင့်မလို့တဏနဲ့ဒိဋ္ဌိမှာသောတာပန်ဖြစ်တော့ဘု து ကိုပဲတတ်သွားတယ်လေဒိဋ္ဌိကိုတတ်တာ ကြည်ဘသူကပိုအရေးကြီးလဲဆိုဒိဋ္ဌိကအရေးကြီးတယ်တဏှာကိစ္စမရှိဘူးသူကသူမျောပါသွားသေးတယ်နော်သောတာပန်လက်ရှိတာပဲဒါမဲ့သူကဒိဋ္ဌိလောက်မဆိုးလို့တဂရကလည်းရှိတာပဲအနာကလည်းရှိသေးတာပဲဒါမဲ့ပိုဆိုးတာကဒိဋ္ဌိရဆိုလို့ဒိဋ္ဌိကိုအရင်တတ်ရတာဒိဋ္ဌိကိုမတတ်ဘူးဆိုတော့ကျန်တာတွေအကုန်လုံးကအမှားတွေကြီးပဲမြင်တော့မယ်လမ်းဟုတ်သလားမဟုတ်ဘူးလားမှားသလားမှန်သလားအကြောင်းကျိုးကောင်းဆိုမသိတဲ့အတွက်ဒိဋ္ဌိကို သောတာပန်ဘဝကစပယ်တတ်ခဲ့ရတာပြီးမှတဏှာကတော့ဘယ်လောက်ပဲတတ်လဲဆိုရင် အပေပုံသွားမဲ့ဟာတွေတော့သူတတ်ပြစ်လာတယ်နော်တလွာချင်းတလွာချင်းတတ်တယ်ဒိဋ္ဌိကြတော့တခါတည်းနဲ့ debate နဲ့ once and for all တချစ်တဲ့အပိတတ်ခဲ့ရတာတလွာချင်းဖြတ်ဖြတ်လို့မဖြစ်ဘူးဒါကြောင့်မလို့ဟောဒီဘဝနော်ဝိပါကဝေအနေနဲ့ရထားတဲ့ဘဝခန္ဓာအပေါ်မှာဥစဉ်ဘာတွေကြီးစုတယ်လဲဆိုရင်တဏှာဒိဋ္ဌိကြီးစုတာတဏှာဒိဋ္ဌိကြီးစုတာဖြစ်တဲ့အတွက်ကြောင့်ဘာပဲမြင်မြင်ဘာပဲကြားကြားသူတို့ဒီကပ်ပြီးသားဖြစ်နေတယ် ဒီပုံမှာအခြေခံဦးဇင်းတို့စဉ်းစားတယ်ဒီပုံမှာအခြေခံဆွဲမယ်ဒီပုံမှာအခြေခံယူဆမယ်ဘာသာရေးကိုပဲယူယူဘဝတန်တရားအတွက်ပဲယူယူဘလို့ပဲတွေ့တွေ့ဘလို့ပဲစဉ်းစားစားဦးဇင်းတို့ရဲ့ base တွေဘယ်သူပုံမှာရှိလဲဆိုတဏှာနဲ့ဒိဋ္ဌိမှာရှိတယ်တဏှာဒိဋ္ဌိအခြေခံနဲ့မိမိတို့ကအခြေခံထားပြီးစဉ်းစားပြီးဆိုမှတော့အဲ့ဒီအဖြစ်မှန်မှန်ရဖို့မလွယ်ဘူးဒါကြောင့်ဘဝတန်တရားမှာမပြတ်ဖဲနဲ့လဲနေရတာဒါတော့ကောင်းပြီ ရန်တာဖြစ်တဲ့ပုဂ္ဂိုလ်ကြတော့ဦးဇင်းတို့အမိထားတဲ့အာကိုအာထားပြည့်တဲ့တဏှာဒိဋ္ဌိကို तू ကမမိတော့ဘူးတဲ့ကဲ base ကပြောင်းသွားဘူးလား foundation မတူတော့သူကြတော့ဘာကြည့်တယ်လဲဆိုတော့ကောင်းပြီသူကြတော့တကယ်အရှိသည်ဦးဇင်းတို့ဘုဒ္ဓဆင်ကြည့်တာကပုဂ္ဂိုလ်တ attva လူငါလူနတ်ပြမဆိုပြီးတော့ကြည့်တယ်ဦးဇင်းတို့အကြည့်ပုဂ္ဂိုလ်အနေနဲ့တ attva အနေနဲ့သူပဲငါပဲရှိထားတာကိုလည်းမြဲတယ်စသဖြင့်ဆိုတော့အတ္တလည်းပါတယ် တဏှာလည်းပါတယ်မပါဘူးလားနှစ်ခုလုံးကပါပြီးသားဖြစ်နေတယ်တခါတည်းသူက mix လုပ်ထားတာခွဲလို့မရဘူးเนาะဒါတော့အဲ့ဒီနှစ်ခုလုံးရှိတဲ့ဟာကိုသူက analyze လုပ်တဲ့အခါ seven unit အာ sorry အရတ္တမဉာဏ်နဲ့အကုန်လုံး analyze လုပ်ပြီးတဲ့အခါကျတော့ဘာအဖြစ်ထွက်တယ်လဲဆိုတော့ငါပဲသူပဲဆိုတာမဟုတ်တော့ပဲယုံနဲ့နံမထွက်ဘူးလားအဖြစ်ထွက်တယ်ယုံနဲ့နံသူ့ရဲ့လက္ခဏာသဘောဘယ်လိုရှိတယ်လဲအနိစ္စဒုက္ခအနတ္တသူလှည့်လို့ရသေးလား ပုဂ္ဂိုလ်တ attva သူငါယောက်ျားပုဂ္ဂိုလ်တ attva တွေလုံးလို့မရတော့တွေ့တာသေးသလားဆိုတော့အနိစ္စဖြစ်နေမှတော့ဘာလို့ရှင်းစရာကောင်းလဲပြီးတော့ဒုက္ခဟုတ်တယ်မို့လားဦးဇင်းတို့ကတော့ခါတယ်ဟာလုံနေလေရတာလုံနေနော်ကိုကဗုဒ္ဓဘာသာတာပြောတာဝိပဿနာတာထိုင်နေပြောတာရှင်တို့လုံကြတော့အစ်စ်ကြီးပြီနောက်ဘဝလေးတွေ့လဲလုံအောင်ဆိုတော့နောက်ဘဝဆိုတာလေးမပါဘူးလားဘာတန်လေးပါလိမ့် ဘဝဒိဋ္ဌိလေသတ္တရဒိဋ္ဌိဘောဗျနော်အခုလှုပ်တာကိုအခုလှုပ်တာနော်နောင်ကြမှာစားမှာဆိုတာမဖြစ်ဘူးလားအခုလှုပ်တယ်ပြီးတော့နောင်စားမယ်ဆိုတာဒီဘက်ကဘဝနဲ့ဟိုဘက်ကဘဝညှိမသွားဘူးလားလို့မကတ်သွားဘူးလားအဲ့ဒါကြည့်နော်ကိုသီမင်းလည်းဘုရားဘာသာဖြစ်ပါလေနဲ့အင်းငါအတွက်ကလေးလုံးမနောက်ဘဝအတွက်ကလေးလုံးမနေပြီးတော့ဒါဆိုတော့ तू ကနောက်ဘဝဒီဘဝလောက်တာကိုနောက်ဘဝပါတယ်ဆိုတာကြီးကအစွဲဖြစ်မသွားဘူးလားအကြောင်းကျိုးလက္ခဏာလား အထုပ်ထဲပါတာကိုလက်ခံတာလားစဉ်းစားကြည့်အထုပ်ဆယ်နဲ့လက်ခံတာဥစဉ်တော့အထုပ်ကြီးနေယူသွားမှာနော်ရေဘူးနဲ့ဖဏမပါရင်အာຫນွေကာမတိပါပဲနဲ့ဒါနနဲ့သီလမပါရင်အေးပါနေဆိုအထုပ်ကြီးလိုလိုချင်တာဥစဉ်တော့လောဘကြီးတာအထုပ်ပါမှတော့တတ္တရာဒိဋ္ဌိဖြစ်ပြီဘဝဒိဋ္ဌိဖြစ်ပြီဒါဥစဉ်တို့တွေးတာနော်ဒါကြောင့်ဥစဉ်တို့စကားပြောတဲ့အခါမှာတော့လောကလက်ခံအောင်လို့ပြောတာပြောပါဒါပေမဲ့ ကိုကွဲထောက်အရေးကြီးတယ်သူတမြန်မြန်နဲ့အ ਨੇ ဆုံးနော်အေးတို့ကတော့စကားဖြစ်ပြောတယ်ဒါပေမဲ့ဒီဘက်မှာလှုပ်တဲ့အထုပ်ဒီအထုပ်ကြီးလိုက်ပါမှာမဟုတ်ဘူးကုစုစီအကြောင်းပြန်ပြီးတော့ထုတ်လုပ်ပေးတာဒီအကျိုးပဲဒါပဲပြောရမှာတကယ်အမှန်ကိုသိတဲ့ခါမှာဒါကုသိုလ်နဲ့ကုသိုလ်အကုသိုလ်ကာမဝိသဘောတိဥပါကဝိဘုအကြောင်းကျိုးပဲဆက်လို့ရတယ်အထုတ်အနေဆက်လို့ရတယ်လားอืมဒါဆိုဥစဉ်တဲ့စကားပြောတယ်ပြင်ဖို့ကောင်းတယ်ဗလားအဲ့ဒီတော့ကောင်းပြီ အဲ့ဒီလိုမျိုးအထုတ်ကလေးပြင်ထားကြပါအောင်နောက်ဘဝတလုံးကြပါအောင်ဆိုတာလေးပဲဦးဇင်းတို့ပြောတဲ့စကားထဲမှာကိုတတ္တရဒိဋ္ဌိဘဝဒိဋ္ဌိပါနေတယ်လို့ဆိုလို့တယ်ဒါမျိုးရနာမှာမရှိတော့ဘူးဟာဘဝမှာလူဆိုတာပြောပြောနေချင်တာမကောင်းတာလည်းပြောပြောလုပ်လိုက်ချင်တာပြီးရင်အေးမင်းတို့အကုသိုလ်လို့ရင်ငရဲခါမယ်ကြမယ်ဆိုတာခမရတို့ဗုဒ္ဓဘာသာမနိုင်ပါဘူးဗျာကိုလှုပ်တာကိုခါမယ်ဆိုတော့ကျုပ်တို့ကဒီပြင်ဘာသာပဲပြောင်းတော့ဘာဖြစ်လဲလဲဆူတောင်းလိုက်ရင် तू အကုန်လက်ခံတယ်လို့ပြောတယ်အဲ့ဒါတော့သူတို့ပဲသွားတော့မယ်ဗျာဘာဖြစ် နောက်ဘဝလည်းခံစရာမလိုဘူးတဲ့သူတို့ကပိုကောင်းတယ်ပိုပြီးတော့စိတ်ချရတယ်တဲ့ကိုလှုပ်တာကိုခါဆိုတော့ခမရတို့မနိုင်ပါဘူးဆိုတော့လူဆိုတဲ့အမျိုးကလှုပ်တော့ကတော့လှုပ်ချင်တယ်ခံဖို့ဆိုတော့ကြာဖရာသခင်သွားလွှဲချတာနော်ကောင်းပြီဒါတော့ तू ကနောက်ဘဝရှိတယ်လို့လက်ခံထားရင်သူ့စိတ်ထဲမှာဘာဖြစ်နေမလဲငါတော့ခံရတော့မယ်ဆိုတော့ဖြစ်မနေဘူးလားဒါတော့ကောင်းပြီနောက်ဘဝမရှိဘူးကဲပြောင်းလိုက်ပြီဘာဘာဖြစ်သွားပြီလဲ အာခင်ဗျားတို့ဗုဒ္ဓဘာသာတွေပြောတဲ့နောက်ဘဝဆိုတာမလို့ချင်းစရာကြုတ်တော့မရှိတဲ့ဟာပဲကိုယ်ကွယ်တော့မှဆိုပြီးတော့မရှိတာကိုတွယ်မသွားဘူးလားမတိတာကိုမရှိတဲ့ဘဝကိုကြိုက်မသွားဘူးလားအေးအဲ့ဒါပြက်တာကိုကြိုက်သွားတာတကယ်ပြက်တာဟုတ်ရဲ့လားမဟုတ်ဘူးအဲ့ဒါမျိုးနဲ့ဘဝမရှိတော့ဘူးဆိုတာကိုကြိုက်ရင်ဥစ္စရာဒိဋ္ဌိကတယ်အဲ့ဒီလိုမျိုးရဟန္တာမှာမရှိတော့ဘူးတဲ့ နော်ဘဝရှိတယ်ဆိုတာလည်းမမကြိုက်တော့ဘူးမရှိဘူးဆိုတာလည်းမကြိုက်တော့ဘူးသူကတော့ခန္ဓာဒီကိလေသာဆိုတဲ့ဒုက္ခအတုံးခဲကြီးနော်ဒုက္ခဆိုတဲ့ခန္ဓာကိုယ်ကြီးငြိမ့်နဲ့ချုပ်တဲ့နေ့ကိုပဲစောင့်နေတော့တယ်တရားနာမှာမရှိတော့ဘူးနော်ကိုင်းကောင်းပြီနောက်တစ်ခုသွားကြစို့နော်တံမြူမီဥပတံတော်တိကာမေတုအနာပိခိနံကန္ထာတတနာဝိဇန္တိ အတရိသောဝိတ္တိကံမြန်မာပြန် နာနေလေဟုလူနာမကျော်ပုဂ္ဂိုလ်၏အပြာဟောတော်မူ၏ကောင်းပြီဉာဏ်တာပုဂ္ဂိုလ်ဖြစ်ပြီဆိုတော့ကိလေသာရှိသေးရဲ့လားမရှိတော့အတွင်းထဲမှာကိလေသာမရှိဘူးဆိုမှတော့ကိလေသာအတွင်းကိလေသာရှိလို့အာယုံကိုမြင်လို့လိုချင်တဲ့ဝိတုကမ္မတွေပုံမှာလည်းတွေ့တာမှုမရှိတော့ဘူးအတွင်းကိလေသာငြိမ့်ပြီဆိုမှတော့အပြင်အတွက်ကဘာမှဟိုတဲ့လှုပ်ဆံမလို့နော် ဒီညနေမှာပြောမယ်ဆိုတော့အများကြီးပေါ့ဗျာနော်ထားတယ်လောက်ပဲထားကြဆိုအချိန်လည်းသိမရှိဘူးဆိုတော့နော်ဒါတော့ယန္တာပုဂ္ဂိုလ်မှာဝတ္ထုကာမဆိုတဲ့အပြင်ဘက်ကအာယဝတ္ထုပစ္စည်းတွေပေါ်မှာတွေ့တာမှုရဲ့အတွင်းထဲမှာကိလေသာဆိုတဲ့တွေ့တာမှုတဏှာမရှိတော့တဲ့အတွက်အပူငိမ့်ပြီနော်ဒါတော့ယန္တာပုဂ္ဂိုလ်မှာဂန္ဓ၄မျိုးဒါလည်းရှင်းခဲ့ပြီးသားဖြစ်ပါတယ်ဂန္ဓ၄မျိုးဥစဉ်တို့မာပြတ်တုတ်နံပါတ်၁၈မှာဂန္ဓနံပါတ်၁၈မှာဥစဉ်တို့ဂန္ဓ၄မျိုးကြောင့်ရှင်းပြီးပြီမာပြတ်တုတ်မှာပြန်ကြည့်လို့ရပါတယ် ဘဝကိုထုံးဖွဲ့တတ်တဲ့တဘွားပြီးတဘွားဟိုဘက်နဲ့ဒီဘက်ပြတ်ထွက်မသွားအောင်ထုံးဖွဲ့တဲ့ကံထားလည်းမရှိတော့ဘူးတဲ့။နောက်ကိလေသာငြိမ့်ပြီလို့ပြောတာအဆက်လည်းပြတ်ထွက်သွားပြီသူ့ကိုချီလို့မရတော့ဘူး။ဒါယန္တာပုဂ္ဂိုလ်ကအဲ့ဒီလိုမျိုးမရတော့တဲ့အတွက်ကြောင့်မလို့တဏှာရဲ့အခုနကဦးဇင်းတို့ပြောခဲ့ပြီဘဝခန္ဓာရှိနေရင်ဒီနယ်ပဲဒီတဏှာနယ်ပဲဟုတ်ရဲ့လား။ဒါတော့တဏှာဒီယန္တာဖြစ်တော့မလိုက်နိုင်ဘူးဆိုရင်နိဗ္ဗာန်ရောက်တော့တဏှာလိုက်နိုင်သေးရဲ့လား။မလိုက်နိုင်ဘူးဒါကြောင့်တဏှာချုပ်ရာကိုတဏှာနေရောတော့ နိဗ္ဗာန်တဏှာညိုတော့တော့နိဗ္ဗာန်ဒါကြောင့်နိဗ္ဗာန်ဆိုတဲ့စကားလုံးဒီတဏှာ600ကိုပြောတာနော်နိဝါနနိဆိုတာကင်းတာမရှိတာပြတ်တာဝါနဆိုတာတဏှာဆိုတော့ဒီဘက်ဘဝကလှုပ်တဲ့ကုသိုလ်အကုသိုလ်ကံကလေးကကာမဝိကလေးကအနာဂတ်ဘဝလေးတစ်ခုကိုလိုက်ကတ်လိုက်တာဒီချုပ်တာလို့ခေါ်တယ်ဟောဘဘဝနဲ့ဒီဘဝအဆက်အောင်ချုပ်ပလိုက်တာအစတစ်ခုကိုကျိုးလေးနဲ့ချုပ်တော့ကတ်မသွားဘူးလားကတ်သွားတယ်ဦးဇင်းတို့ဓမ္မတာတွေ့ထားတာပဲဒီအစတွေကတစ်ခုနဲ့တစ်ခုခြေချောင်းလေးတွေချုပ်ထားတာမဟုတ်လား ဒါပေမဲ့တစ်ခုနဲ့တစ်ခုပူးကတ်နေတဲ့ခါကျတော့ခြေပြောင်းလေးတွေမြင်ရသေးလားပိတ်သွားပြီအဲ့ဒီလိုမျိုးတစ်ခုနဲ့တစ်ခုပူးပြီးတော့ကတ်ပြီးတော့အကြားမရှိအောင်ကတ်ပြီးတော့ခြီထားတာကိုအဲ့ဒီကျိုးလေးကိုတဏှာဒါတော့နောက်ထပ်ဘဝကိုလှမ်းခြီလို့မရပဲပြတ်ထွက်သွားတဲ့ခါကျတော့တဏှာဒီနိဗ္ဗာန်လိုက်သေးရလားမလိုက်တော့တဏှာနေတော့တော့နိဗ္ဗာန်အဲ့ဒါတော့နိဗ္ဗာန်ဆိုတာနိဝါဏတဏှာချုပ်တာနိဗ္ဗာန်နော်ဘာချုပ်တာနိဗ္ဗာန်လဲတဏှာချုပ်တာနိဗ္ဗာန် ဒါကြောင့်မလို့တဏှာနိရောဓနိဗ္ဗာန်ဆိုတာပြောတာရာဂခရောနိဗ္ဗာန်လို့ပြောတာလည်းအတူတူပဲကောင်းပြီဒါကြောင့်မလို့ဘဝကိုချုပ်တတ်တဲ့ဂန္ဓဆိုတဲ့၄မျိုးအချုပ်အဆက်နော်ထုံးဖွဲ့တတ်တဲ့၄မျိုးလည်းရန္တာပုဂ္ဂိုလ်မှာအထုံးပြေပြီးလိုက်ချီလို့မရတော့ဘူးဘဝကိုနောက်ထပ်တစ်ခုဖြစ်ပါအောင်ဆိုလို့မရတော့ဘူးလို့ဆိုလိုတယ်ကမိနောက်ဆက်သွားကြစို့71ကိုနာတတဗုဒ္ဓဘဒဝောဝိဇ္ဇတိ အတ္တဝါပိနိရတာဝါနာတသမိန်ဥပလပတိထိုယန္တာ ဒါယန္တာဖြစ်ပြီးပြီဆိုရင်တော့ယန္တာမဖြစ်သေးခင်ကတော့ဒါသမီးဇနီးမြတ်ပစ္စည်းဥစ္စာပေါ်မှာတွေ့တာရှိမှာပေါ့နော်ဒါပေမဲ့ယန္တာမပြောနဲ့အနာဂံဖြစ်ပြီဆိုတာနဲ့သူကလူပေါ်မှာမနေကြတော့ဘူးဒါသနာပေါ်ကူးသွားကြတယ်ကိုယ့်ရဲ့ဇနီးမယားလျှောက်ကြတယ်လည်းပဲအဲလျှောက်ကြဖြစ်လဲဇနီးမယားကိုနောက်ထပ်အိမ်တော်ပြုဖို့နောက်ခွင့်ပြုတယ်အဲရောက်မိမဖြစ်လို့ရှင်လဲကိုယ့်ဇနီးကိုယ့်ယောက်ျားကိုအဲနောက်ထပ်အိမ်တော်ပြုခြင်းလဲပြုစသဖြင့်အဲလိုခွင့်ပြုပြီးတော့မှမိမိတို့ကဓမ္မနယ်ပြေပဲတခါတည်းအပြီးပင်ကူးသွားကြတော့တာ ဒါရန်တာဖြစ်ပြီဆိုလို့ရှိရင်တော့ဇနီးမယားသမီးသားလင်ယောက်ျားပြည်စည်းဥစ္စာတွေပေါ်မှာဆွဲတဲ့တဏှာလည်းမရှိတော့နော်ဒါကိုဆိုလိုပါတယ်ဒါကတော့အမ်ဦးဇင်းတို့နားလည်ဖို့အမတန်လွယ်ကူတဲ့ကာတာဖြစ်တဲ့အတွက်နော်တိတ်ပြီးတော့အကျင့်မပြောတော့ဘူးဒါတွေကိုနော်မိမိခန္ဓာကိုယ်ကြီးမှာရှိတဲ့တဏှာမှမရှိတော့ဘူးဆိုမှတော့ကြံတဲ့ဟာတွေလည်းတိတ်ပိတ်တဲ့တဏှာဆိုတာမရှိတော့ပါဘူးဒါနံပါတ်7ကိုသွားလိုက်ကြဆိုနော်ယေနနံဝိဇုံဘုဒ္ဓဇနာအထောသမနာ ပြမနာ ဒံတတ္တအပုရခဒံတတ္တမဝါဒေတုနေစတိဘုဒ္ဓဇင်ဖြစ်သော ဒီနေရာမှာပုရုဇဉ်နဲ့နည်းနည်းကြတော့ကိလေသာခိုင်းတာကိုလုံနေကြရတာပဲနော်ဒါတော့အဲပုရုဇဉ်တွေဖြစ်တဲ့နတ်တွေလူတွေနော်တခြားဘာသာဝင်ကနေခြားခိုင်းမှရှိတဲ့ပရပိုက်တွေပဲဒီနေရာမှာတမနာကအခြားခိုင်းမှရှိတဲ့ပရပိုက်ပုံသားတွေအဲ့ဒါတွေကနေပြီးတော့မှဒီရန္တာပုဂ္ဂိုလ်ကိုဟာဒီကိုယ်တော့ရာဂဖြစ်နေတယ်ဒေါသဖြစ်နေတယ်မာနဖြစ်နေတယ်လို့ဆွဆွဲတယ်လို့ဆိုပါတော့တဲ့ အဲ့ဒီလိုဆွဆွဲမယ်ဆိုရင်သူ့ရဲ့သူဆွဆွဲတဲ့ຢာကဒေါသမောဟမာနဆိုတာတွေရတာပုဂ္ဂိုလ်မှာမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်မလို့သူတို့ဆွဆွဲတဲ့အတိုင်းဟုတ်ပါသေးရဲ့လားမဟုတ်တော့ဘူးလို့ဆိုလို့ရှင်တာဘာဖြစ်လို့လဲဆိုရင်အခြေခံဖြစ်တဲ့ဒီကိလေသာအလုံးကကုန်ပြီဆိုတော့ကိလေသာကြောင့်ဖြစ်ပေါ်လာမဲ့ဟာတွေကသူ့မှာဘာမှမရှိတော့ဘူးဆိုတော့လန့်တမခြင်းဘာမှမဖြစ်ဒေါသလည်းမရှိမာနလည်းမရှိတော့ဘူးလို့ဆိုလို့တယ်ဒါကြောင့်ဆွဆွဲမယ်ဆိုရင်ဆွဆွဲတဲ့ပုံကိုယ်တွေပဲမှားအမှားပေါ့နော်လောက်ကြံဆွဆွဲတာပဲဖြစ်နိုင်မယ်တဲ့သူတို့မှာအတွင်းမှာရှိနေတဲ့ အနုတ္တယကိလေသာဘာမှမရှိတော့ဘူးလို့ဆိုလို့တယ်အဲ့ဒါယန္တာပုဂ္ဂိုလ်များမှာကြတော့ဒီပုရိသေများမှာကြတော့အဲ့ဒီကိလေသာတွေကရှိနေတယ်ဆိုတော့ကိလေသာကထားပါတော့နော်လောလောဆယ်မဖြစ်သေးရင်လည်းနောင်ဖြစ်ခွင့်ရှိတဲ့အတွက်ဖြစ်နေတယ်လို့ပြောလို့ရတယ်တဲ့ထားပါတော့အခုချိန်ကိုဦးဇင်းမအခုဒေါသမဖြစ်ဘူးဆိုပါတော့အခုလောလောဆယ်မဖြစ်ပေမဲ့ဦးဇင်းကိုလာပြီးတော့အာဥဝဒရာဒေါသဖြစ်နေတယ်လို့ဆွဆွရင်ဓမ္မနဲ့ ဘာဖြစ်လို့လဲဆိုရင်အခုဒေါသဖြစ်စရာမဖြစ်သေးလို့ဒါစောစောလုံးကကိုကိုကိုကိုတောင်မှအစိတ်ကနည်းနည်းလှုပ်လာတာဆိုတော့အဲ့ဒီတော့အကြောင်းမတိုက်ရင်မဖြစ်ဘူးအကြောင်းတိုက်ရင်ဖြစ်ဖို့အစဉ်သင့်ဖြစ်မနေဘူးလားအေးအဲ့ဒါကြောင့်မလို့နော်ဖြစ်ဖို့ပောက်ကွဲဖို့အစဉ်သင့်ဖြစ်တဲ့အတွက်ပုရိသေပုဂ္ဂိုလ်ဆွဆွဲရင်မှန်တယ်ဒါပေမဲ့ရန်တာပုဂ္ဂိုလ်မှာအဲ့ဒီလိုလည်းမရှိဘူးအကြောင်းတိုက်တိုက်မတိုက်တိုက်သူ့မှာဖြစ်ဖို့ရှိသေးရဲ့လားမရှိတော့တဲ့အတွက်သူ့မှာကအနုတ္တိယကုန်ပြီတဲ့ဆွဲဆွဆွဲရင်ဆွဆွဲတာကလောက်ကြံတာပဲဖြစ်လိမ့်မယ်တကယ်မဟုတ်တော့ဘူးလို့ဆိုလိုချင်တာပါနော် ဒါကြောင့်ယန္တာပုဂ္ဂိုလ်တွေမှာအနုတ္တိယကိလေသာအကုန်လုံးအလျင်ကင်းပြီးဖြစ်တဲ့အတွက်သူ့ကိုကိလေသာဖြစ်နေတဲ့ပုဂ္ဂိုလ်လို့ဘယ်ကိလေသာနဲ့ပဲဆွဆွဆွဆွဆွဆွပိုင်ခွင့်မရှိတော့ဘူးပုထုဇဉ်တွေကတော့ကိလေသာရှိသေးတဲ့အတွက်နော်သူတို့ temptation တစ်ခုခုနဲ့တွေ့ရင်တော့လကောင်းတစ်ခုခုနဲ့အာယုံနဲ့တွေ့ရင်တော့လကောင်းပါသွားနိုင်တယ်ဖြစ်သွားနိုင်တယ်ဒါရရန်တာမှာကျတော့အဲ့လိုလည်းသွားလို့လို့မရတဲ့အတွက်သူတို့ကတော့အာလုံးအပြည့်အစုံငြိမ်းသောပုဂ္ဂိုလ်လို့ခေါ်ပါတယ်တဲ့နံပါတ်73 ဝိတကေတောအမစ္စရိနဩသေးတုဝတတိမုနိနသမေတုဩနဩမေတုကပ္ပံနေတိအကပိယောထိုယန္တာပုဂ္ဂိုလ်သည် ကောင်းပြီဒါကတော့နောက်ကိုရောက်လာတဲ့အခါမှာရှေ့ရှေ့ပြောပြီးသားစကားတွေကနော်အဲနောက်ကစကားတွေရှေ့မှာပြောပြီးသားတွေတော်တော်လေးများများပါတဲ့တွေ့အချို့တွေတော့ဥစဉ်အကျယ်မချဲ့တော့ပါဘူးရန္တာပုဂ္ဂိုလ်ဟာတဲ့ရူပတ္တထဆတဲ့အာယုန်လေးနဲ့တွေ့တဲ့အခါမှာအဲ့ဒါတွေကိုတတ်မဲ့ခြင်းကင်းပြီနော်နောက်ပြီးတော့မစ္စရိယ၅မျိုးနော်ကုလမစ္စရိယလာဘမစ္စရိယအာဝတမစ္စရိယဝဏမစ္စရိယဓမ္မမစ္စရိယဆိုတဲ့ဝန်တိုခြင်း၅မျိုးလည်းသူတို့မှာမရှိတော့ဘူး ပြီးတော့ပစ္စုပန်တန်တရားနဲ့ဖြာနေဆက်တဲ့လောကကိုလည်းမဖောက်မပြန်အမှန်တိတိဖြစ်ရမိမိထင်မြတ်သောတဏီပြောမယ်ဆိုရင်ဒီနေရာမှာခြုံပြောရင်မှန်သုံးမျိုးလည်းကင်းပြီနော်ဒီတေယမန်ဒိဋ္ဌမန်ဟိနမန်ဆိုတဲ့မှန်သုံးမျိုးအဲ့တော့မှန်သုံးမျိုးလည်းကင်းသွားပြီတဲ့နောက်ဆုံးတဏှာဒိဋ္ဌိတို့ပြန်ဖောက်ပြန်မှားယွင်းစွာကြံစီခြင်းမရှိသဖြင့်ဖောက်ပြန်မှားယွင်းစွာကြံစီတတ်သောတဏှာဒိဋ္ဌိနောက်မလိုက်တော့ခုနကပြောခဲ့ပြီအကပ္ပိယော ဆိုတော့အကြံသမားနှစ်ယောက်ဆိုတာတကယ်တမ်းကျတော့ဘသူပြောလဲဆိုရင်တဏှာဒိဋ္ဌိပြောတာဘသူနဲ့ဘသူလဲသူတို့ကဦးဇင်းတို့ကြံပြီဆိုရင်အဲ့ဒီအကြံကလေးရဲ့ရှေ့ကအရင်ခန်းခံထားနေတာဒါကြောင့်မလို့ဦးဇင်းတို့ကြံတာတွေကတဏှာနောက်ပါဒိဋ္ဌိနောက်ပါတဏှာနဲ့ကြံဒိဋ္ဌိနဲ့ကြံအဲ့ဒါကိုသူတို့ကိုအကြံသမားနှစ်မျိုးလို့ခေါ်တယ်အကြံသမားနှစ်ယောက်လို့ခေါ်တယ်ဒါတော့အဲ့ဒီအကြံတွေကဘာဖြစ်လို့သူတို့ကရှေ့ရောက်တယ်လဲဆိုရင်သူတို့ဆောက်တဲ့အိမ်မှာသူတို့ကပိုင်ထားတာကို ပိုင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကဘာပဲလုပ်လို့ဥစဉ်တို့လုပ်တော့မယ်ဆိုရှေ့ကသူတို့အရင် တကားပေါက်မှာရောက်နေပြီဒီအတွက်ကြောင့်တဏှာကိုအခြေခံတဏှာကိုအခြေခံကြံပြီးတော့တဏှာကြံဒိဋ္ဌိကိုအခြေခံကြံဒါဒိဋ္ဌိကဒိဋ္ဌိကပိကလို့ခေါ်တယ်ဆိုတော့သူတို့အကြံနှစ်ခုဒီငကိုတော့ကလှက်ပတ်ထားတာကိုပြောတာကြံတယ်ဆိုတာတခြားမဟုတ်ဘူးအတွေးမှားရင်အမြင်လဲမှားပြီပေါ့ကြံတာကိုမှားရောဒါကြောင့်လူတွေမှာပထမစစဉ်းစားတယ်စဉ်းစားတော့ကဒီလိုမှားအောင်သူကလှုပ်လိုက်ပြီးပြီအဲ့နှစ်ခုထည့်လိုက်တာ ထက်လိုက်တဲ့အတွက်ကြောင့်မလို့ဦးဇင်းတို့အဲ့ဒီနောက်ကိုပါသွားရောအဲ့ဒါကိုတဏှာဒိဋ္ဌိနောက်ကိုလိုက်တယ်ဆိုတာအဲ့ဒါပြောတာဦးဇင်းတို့ကဘဝကိုစဉ်းစားတဲ့အခါမှာအတ္တကိုအခြေခံစဉ်းစားမယ်နော်ပြီးတော့မှဟောမြဲတာကိုအခြေခံစဉ်းစားမယ်ဒါတော့မြဲတယ်လို့ယူဆပြီးဒိဋ္ဌိကအဲ့လိုမြဲတယ်လို့မြင်လိုက်ပြီးနဲ့တပြိုင်နက်နောက်ကလိုချင်တာတွေ့တာကတ်သွားရောသူတို့ကအမြဲတမ်းပါမသွားဘူးလားပြပါသွားတဲ့အတွက်ကြောင့်အဲ့အတွေးတုန်းကတည်းပါတဲ့အတွက်သူတို့ကိုဘဝမှာမှားအောင်လို့အတွေးအကြံလုပ်တဲ့ နှကောင်တဲ့အကြံကောင်ဆိုတာသူတို့ပြောတာနော်ဒါကြောင့်ရန်တာဖြစ်တော့အဲ့ဒီဟာတွေလည်းမရှိတော့ဘူးဒါကြောင့်သူ့ကိုမှားယွင်းအောင်လုပ်နိုင်တဲ့တဏှာတိတိပြုတ်သွားပြီလို့ဆိုလိုပါတယ်ခဲနောက်ဆုံးတစ်ခုဖတ်လိုက်ကြစို့ယတ္တလောကေနာသောစတိဓမ္မေတုသာနာကိစတိတဝေတံတောတိဟုတ်စတိအချင်းယန္တာပုဂ္ဂိုလ်အားလောက၌ ငါဥစ္စာဟုသိမ့်ပိတ္တသောတဏှာမရှိတော့ကိုယ်ပိုင်ဥစ္စာမရှိခြင်းကြောင့်လဲဆိုရင်ခြင်းမရှိဒေဘုံမကသင်္ခါရတရားတို့ကြောင့်လဲမရောက်တဲ့မရောက်ထိုက်သော အရာတို့သန္တဒေါသဗယာမောဟစသည်တို့၏အစွမ်းကြောင့်မရောက်တော့စင်စစ်အမှန်အားဖြင့်ထိုယန္တာပုဂ္ဂိုလ်ကိုဘူပန်ခသိမ့်ငြိမ်အေးပြီးသော သူဟု၍ဆိုအပ်ပေ၏ ဒါနောက်ဆုံးပဲเนาะအဲဒီတော့မြတ်စွာဘုရားဒီပုရဗေဒတုတ်ကြီးကိုအဆုံးတတ်တဲ့အခါမှာရန္တာဖြစ်တဲ့အခါမှာတဲ့လောကမှာငါဥစ္စာရေလို့တိမ့်တဲ့တဏှာလည်းမရှိတော့ဘူးပြီးတော့ကိုယ်ပိုင်ဥစ္စာမရှိခြင်းကြောင့်ကိုယ်ပိုင်ဥစ္စာတိမ့်ထားတာမရှိတဲ့အတွက်ထိုပေါ်မှာကန့်ကြီးတဲ့တဏှာမရှိတဏှာမရှိရင်တော့ကလည်းမရှိတော့ဘူးတဲ့တဏှာရဇာတိတော့ကောနော်ပြရတော့ဇာတိတော့ကောချစ်ချင်းတွေ့တာချင်းကြောင့်သာရင်တော့ကဖြစ်တာ ဒေဘုံမကသင်္ခါရတရားတို့ကြောင့်လည်းမရောက်တဲ့မရောက်ထိုက်သောအရာတို့သို့တဏိသင်္ခါရပစ္စည်းဝတ္ထုတွေကြောင့်ဂတိအဂတိလေးပါးတို့လည်းမလိုက်တော့ဘူးတဲ့ဒါကြောင့်စင်စစ်အဖြစ်ပြောမယ်ဆိုရင်တော့တကယ်ပြောမယ်ဆိုရင်ယန္တာပုဂ္ဂိုလ်ကဒါတွေမရှိတော့တဲ့အတွက်သူပုဂ္ဂိုလ်ကိုငြင်းအေးပြီးတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်လို့ဆိုပါတယ်ဒါကြောင့်ဒီနေရာမှာကျန်တာတွေကတော့အလုံးထင်ရှားပါတယ်เนาะတခုလေးပဲနည်းနည်းလေးဇနည်းနည်းလေးပဲပြောပြရစီဒီတဏမရှိသောကမရှိလည်းအမတန်လွဲပါတယ်ယန္တာပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ခန္ဓာမရှိဘူးဆိုမှတော့ အဲခန္ဓာကိုယ်တွေ့ထားတဲ့တဏှာမရှိဘူးဆိုရင်ငါငါဥစ္စာမသိမ့်ပဲ့ရင်ခန္ဓာကိုယ်ရောမိမိကရှာဖွေထားတဲ့ပစ္စည်းဥစ္စာတွေရောပိုင်တယ်လို့သမုတ်ထားတဲ့ဒီသိရှိသိမဲ့အလုံးပေါ်မှာတွေ့ထားတဲ့တဏှာမရှိရင်ငကိုယ်တော့ကတဏှာရှိလို့ဆက်ဆက်တိမခံဖြစ်တဲ့အပူသောကသည်ပူစရာတဏှာရှိသေးရလားတဏှာကြောင့်ပူတာနော်တဏှာမရှိတော့ကမရှိပဲဒါတော့အဲ့ဒီအပူကလည်းမရှိတော့ဘူးတဲ့ဒီပစ္စည်းတွေဟောရင်ဆိုလို့ရှိရင်တော့ တဏမကုန်သေးတယ်ဆိုလို့ရှိရင်တော့နော်ပျောက်တာပြက်တာဆုံရှုံတာဟာဆွေမျိုးဆုံးလို့ပစ္စည်းဆုံးလို့နော်ဟာလူတွေဆုံးလို့နော်ဘလို့ဖြစ်တယ်ညာလို့ဖြစ်တယ်နဲ့တကူဖြစ်တိုင်းဖြစ်တိုင်းပူရတဲ့ဟာရန်တာဖြစ်တော့ဘာမှအပူတော့ကမရှိတော့နောက်တစ်ခုဓမ္မေတုစာနာကိစီတိအဲ့ဒီစကားလုံးလည်းသိကျယ်ပြန်တယ်ဓမ္မေတုဆိုတာဒီနေရာမှာသင်္ခါရတရားကိုပြောတာသင်္ခါရဆိုတာဦးဇင်းတို့ပြောကြပါစို့ရန်ဖြစ်စေလူဖြစ်စေမိမိတို့အခုရှိနေတဲ့သက်ရှိသက်မဲ့အကုန်လုံးဒီ ကာစေဥဒ္ဒဟာရအကြောင်းတရား၄ပါးကြောင့်ဖြစ်နေတဲ့အကျိုးဆက်ပစ္စည်းဝတ္ထုတွေပဲဖြစ်တယ်။ဒါကြောင့်မလို့မိမိတို့သားအတွက်သမီးတို့ဇနီးတို့မယားတို့လင်ယောက်ျားတို့တပည့်တို့ဆရာတို့ဟာဘာအတွက်ညာအတွက်သာသနာအတွက်နိုင်ငံအတွက်လူမျိုးအတွက်ကြက်ချလုံးပါ။တင်္ခါရနဲ့ပြလွတ်ရလား။မလွတ်ဘူး။နော်မကောင်းတာရည်ရွယ်ချက်နဲ့လှုပ်တာမပြောနဲ့ကောင်းပါတယ်ဆိုတော့ရည်ရွယ်ချက်နဲ့လှုပ်တာတောင်မှအကုသိုလ်ကပါနေသေးတာပဲ။သူ့နယ်ပယ်ကိုမလွတ်နိုင်ဘူး။ဒါကြောင့်မလို့ဦးဇင်းတို့ဒီ သင်္ခါရပစ္စည်းဝတ္ထုတွေကိုနေထိုင်စားနေထိုင်ဖို့အတွက်ရှာဖွေရတဲ့အခါမှာတဲ့တရားရှိတဲ့ပုဂ္ဂိုလ်များဒီဟောဒီသင်္ခါရပစ္စည်းဝတ္ထုမမြဲတဲ့သင်္ခါရဝတ္ထုပစ္စည်းတွေကြောင့်မလို့အဂတိ၄ပါးနောက်ကိုမလိုက်တော့ဘူးနော်ချက်ချင်းကြောင့်စန္ဒာဂတိနောက်ကိုလည်းမလိုက်ဘူးမုံချင်းကြောင့်ဒေါသဂတိနောက်လည်းမလိုက်ဘူးကြောက်ရွံ့မှုပရက်ရှာတစ်ခုခုပေးထားလို့လည်းပဲဘယာဂတိနောက်မလိုက်ဘူးအမှန်အမှန်မသိလို့လည်းမောဟဂတိနောက်ကိုလည်းမလိုက်တော့ဘူးဒါကြောင့်မလို့သူ့မှာ ဒီဥစဉ်တဲ့ပုရိသေတွေမှာတစ်ခုမဟုတ်တစ်ခုနောက်ကိုလိုက်နေတဲ့ဒီအဂတိလေးပါးဒီရဟန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်မှာဘာမှမလိုက်တော့ဘူးတဲ့နော်ဒါတော့လောကနောက်ကိုမလိုက်တော့ဘူးလို့ဆိုလိုတယ်ဥစဉ်တော့ကလောကနောက်ကိုလိုက်နေတာလောကသွားနေတဲ့စီချောင်းကြီးနောက်ကိုလိုက်တာရဟန္တာကြတော့အဲ့ဒီလိုက်နေတဲ့စီချောင်းကြီးနဲ့ပြန်အထက်ကိုဆန်တက်သွားတာတနည်းဥစဉ်တို့ဖြည့်ရိုးဖြစ်စဉ်သင်္ခါရတွေနောက်ကိုလိုက်နေတဲ့သဘောတဘာဝသင်္ခါရနယ်ပယ်ကြီးထဲမှာဖြစ်ဖြစ်မှန်သဘောတဘာဝတွေရဲ့အထူးအထောင်း သဘောတရားတွေကိုလည်းသူနားလည်တဲ့အတွက်ဒါဒီအထူးအထောင်းခံရတဲ့သင်္ခါရနယ်ပယ်လွတ်ရကိုလည်းသူရအောင်ခုံထွက်လိုက်ပြီးပြီဒါတွေကိုတွေ့တာနေသမျှငါတို့ဒုက္ခဖြစ်အောင်မယ်ဆိုတော့ဒုက္ခရဲ့အကြောင်းသမုဒယသစ္စာကိုလည်းကောင်းကောင်းသိပြီရထားတဲ့ခန္ဓာ၅ပါးကြီးဒုက္ခသစ္စာရနေတဲ့ပစ္စည်းဝတ္ထုတွေလည်းပဲဒါကြောင့်တွေ့တာရတာဖြစ်တဲ့အတွက်ဒုက္ခသစ္စာပဲပြောရမှာပဲဒါဒုက္ခသစ္စာနဲ့ဖွဲ့တီထားတဲ့ဟောဒီလောကကြီးရှိသမျှဒီဘာသစ္စာဖွဲ့ဒုက္ခသစ္စာဖွဲ့မှာဖြစ်ဖြစ်မရှိဘူးလား ဟေးမမြဲတဲ့အနိစ္စလည်းရှိနေတယ်ဒီဘယ်ဝိထုမဆိုအသက်ရှိတဲ့မဲ့အကုန်လုံးအနိစ္စရှိတယ်နော်ဒုက္ခကတော့အဝိညာဏကပစ္စည်းဝိထုမှာမရှိဘူးနော်အားလုံးကလည်းအနတ္တကြီးပဲတပ်ပိဋကမှာအနတ္တကြီးပဲဆိုတော့တပ်ပိဋကမှာအနတ္တဆိုတော့ဟောဒီသင်္ခါရတက္ခကြီးကနေပြီးတော့မှဖြစ်စဉ်ကြီးထဲမှာပါသွားတာဒီလောကနောက်ကိုလိုက်တယ်လို့ခေါ်ပါတယ်လောကနောက်ကိုလိုက်တဲ့လူများသည်လောကကြီးပွားရေးအတွက်လုပ်ပါတယ်လောကကြီးပွားရေးလုပ်တဲ့အခါမှာကိုကြီးပွားဖို့ကိုသာကြည့်လို့ရှိရင်အဂတိလေးပါမလိုက်တော့ဘူးလား အေးကိုချမ်းသာရင်ပြီးရောနော်ကိုကိုမြတ်ရင်ပြီးရောဆိုတာလှုပ်လာတဲ့ခါကျတော့ကိုမြတ်ဖို့အရေးကိုချမ်းသာဖို့အရေးကိုနိုင်ဖို့အရေးကိုရှေ့ရောက်ဖို့အရေးလှုပ်တဲ့ခါမှာအာဂတိလေးပါတစ်ခုမဟုတ်တစ်ခုလိုက်တတ်ပါတယ်ဒါလောကကြီးနောက်ကိုလိုက်နေတာပဲဒါတော့လောကကြီးထဲမှာရှိနေသမျှဒါတွေကလဲနေသမျှဒုက္ခရှိအောင်မယ်ဆိုရင်ဒီလဲတဲ့ထက်ကခုံထွက်မှသာလေတို့ဒုက္ခကကျွတ်မယ်ဆိုတာကိုသိတဲ့အခါကျတော့ဟောဒီသင်္ခါရတွေကိုမမြဲတဲ့သဘောဆင်းရဲသဘော နတ္တသဘောကိုမြင်အောင် ရှုတဲ့အခါကျတော့ဟောဒီလောကကြီးတွေကနေတခါတဲ့ကဘာပတ်လမ်းကြောင်းကြီးတွေကနေလဲတာကနေတခါတဲ့တော့တော့ထွတ်ထွတ်သွားသလိုမျိုးပဲဦးဇင်းတို့ဟောဒီကဘာမြေကြီးပြင်ကနေပြီးတော့မှဟောဒီက launch ကနေပြီးတော့ဒီတင်လိုက်တဲ့နေရာကနေတင်လိုက်တဲ့အဲခြားပါ challenger ကြီးဆိုပါတော့เนาะ challenger ကြီးကကဘာဆွဲအားဒူတဲ့ကနေလွတ်အောင်30လောက်တင်မှလွတ်သွားတယ်เนาะဘယ်နှစက်လောက်တင်ရလဲ 30လောက်တဲရတယ်သောတာပန်17အောင်မလို့သူတဂရကံ17အောင်မလို့သူအနာကံ17အောင်မလို့သူနောက်ဆုံးအဆင့်ကြမှာဘယ်ထက်ရောက်သွားလဲဆိုတော့ရဟန္တာအဆင့်ကြမှာလေအဲလေမရှိတဲ့ဆွဲမရှိတဲ့ရောက်သွားတာဆိုတဲ့အခါကျတော့ဝိဇ္ဇနုကြတော့မြေကြီးပြင်မှာကပ်နေတဲ့အတွက်ကြောင့်မလို့သူ့ရဲ့တဏှာဆွဲအားကတဏှာရဲ့ gravity အပြည့်ပဲမရှိဘူးလားတဏှာ gravity အပြည့်နဲ့ဆွဲခံထားရတယ်ဘယ်မှမလုပ်ဘူး အေးသောတာပန်ဖြစ်တဲ့ခါကျတော့သူကတစ်ဆင့်လွတ်သွားပြီဒါကြတော့အပယ်လေးပုံသူမလာတော့သူရဲ့ gravity အပယ်လေးပုံ gravity တောက်ထွက်သွားတယ်ဒါကရာကံကြတော့လည်းပဲသူကလည်းအဲမကောင်းတဲ့ပုံတွေတော့မရောက်တော့ဘူးနော်သူကဥစဉ်အဲလူပုံလူပွားဆိုနှစ်ခါလောက်တော့လာသေးတယ်သူလည်း gravity နည်းသွားပြီတဏှ gravity အနာဂံဖြစ်တော့ကာမတစ်ဆယ့်ပုံ gravity ပြတ်ထွက်သွားရောနော်တဏှဆွဲအားအဲ့ဒီတော့အဲ့ဒီကနေနောက်ဆုံးကြတော့ဟာငါမှ gravity ကတော့ရှိသေးတယ်ကာမ20ဘုံကတ်တဲ့ဆွဲအားမရှိပေမဲ့ငါမှာဘယ်မှာကတ်တဲ့ gravity ရှိတယ်လို့ဗြဟ္မာ20ကတ်တဲ့ဟာရှိနေတယ်ဒီ gravity ကိုသူသွားတွေ့တယ်ဒါကြောင့်မလို့ဟာမဖြစ်သေးဘူးဆိုတော့ဒီခန္ဓာကလွတ်အောင်ဆိုဆက်ပြီးတော့အားထုတ်တဲ့အခါမှာနိဝရဏကင်းကွာနေတဲ့အနာဂတ်ဆိုတာဘာဘာကြမှာလဲခဏပေါ့နော်သူတို့ကြတော့အဲ့ဒီမှာနောက်ဆုံးတသုတ်ကြံတဲ့နောက်ဆုံးတက်သက်ကိုဖြတ်လိုက်တဲ့အခါကျတော့လုံးဝ gravity မရှိတော့တဲ့အတွက်ကြောင့်မလို့ ဦးဇင်းတို့လူလောကကိုဘယ်တော့ခါကာလမှပြန်မလာတော့ပါအနာဂံပြီးတော့မှယဟန္တာကိလေသာသိသူတို့ပြန်လာသေးလား30ပုံနဲ့ကို30ပုံနဲ့ကဆွဲအားပြတ်ထွက်သွားပြီပြန်မလာတော့နော်ဒါကြောင့်လောကကြီးတွေကခုံထွက်သွားလို့လောကကနဲ့လွန်မြောက်လို့လောကဥဒ္ဒရာပုံနှပုတ်ပေါင်းရင်လောကုတ္တရာတဲ့ဘာနဲ့ဘာပေါင်းထားတာလဲဥဒ္ဒရာနဲ့ပေါင်းတော့လောကုတ္တရာဒါကြောင့်ဦးဇင်းတို့ဒီဒီနေ့ နော်မာသမယတုတ်ကြီးကိုလေ့လာလာခဲ့တာဟာဦးဇင်းတို့ဇန်နဝါရီလ29ရက်နောက်ဆုံးတနင်္ဂနွေကစပြီးဒီနေ့ထီအောင်ဦးဇင်းတို့ဂျားမှာနှစ်ပတ်ပြည့်တဲ့အတွက်18ပတ်တိတိလေ့လာလာ18ပတ်တိတိလေ့လာပြီးတော့မှနော်မာသမယတုတ်အားလုံးပေါင်းစုစုပေါင်း9တုတ်ဒီနောက်ဆုံးရာသာကုံရည်ရာကက်ခရဒေါသခရမောဝခရဆိုတဲ့ကိလေသာကုံရည်တွေဥတည်ထားတာဖြစ်ပါတယ် ဒါတော့ဦးဇင်းတို့ဓမ္မပရိပါဇိနိယတုတ်ကလာဝိဝါဒတုသုလသုလပြဝတုမဟာပြဝတုပြီးတော့မှတုဝတကတုအခုနောက်ဆုံးပုရဗေဒတုပုရဗေဒဆိုတာမသေးမီနော်တရားကိုလက်တွေ့မြင်အောင်လို့ဒါဆိုလိုပါတယ်မသေးမီဘယ်လိုကြင်ကြံသွားမလဲဒီတရားတွေကိုရအောင်ဆိုတော့တုတ်တန်တတုတ်တတုတ်ဟောရင်ဂရေတသိမ်းမြလောက်တော့နတ်ပြမာတွေကကြွတ်တန်းဝင်ကြတယ်တဲ့သောတာပန်တဂရကအနာဂံဆိုတဲ့နတ်ပြမာတွေကတော့ပြောမနေနေတော့ဒါတော့ပြန်ပြီးတော့တုတ်ကြီးကိုဦးဇင်းပြန်ပြီးတော့ general recap ပြန်လုပ်မယ်ဆိုရင်ဦးဇင်းတို့ရဲ့ နေုံလာပြည့်နေမှာဟောတဲ့မဟာဝုံဒီကပလူနေပြည်တော်ကြီးပြင်ပမှာရှိတဲ့မဟာဝုံတော်ထဲမှာရန်တာပေါင်း900ကိုဟောနေတယ်သူတို့ကလည်းရန်တာဖြစ်ပြီးပြီဒါတော့ကြံတဲ့နတ်ပြမှာပြိတ္တကြီးစုမိစုဝေးလာလို့မာသမယတုတ်လို့ခေါ်တယ်တတုတ်ဆုံးတဲ့ဆုံးတဲ့ဂရေတသိန်းတသိန်းတိတိကျွတ်တန်းဝင်ရန်တာဖြစ်တယ်သောတာပန်တဂရကနာဂမရင်းနိုင်ဘူးတဲ့ဒါတော့နော်ဂရေပေါင်း6သိန်းကျော်လောက်ရန်တာဖြစ်သွားပါတယ်ဦးဇင်းတို့လည်းပဲအကုန်လုံးအိမ်ပြန်ပါမယ် gravity ကဆွဲအားကောင်းနေသေးတယ်ဆိုတော့နော်အဲ့တော့ဘုရားတို့ဒီဟောဒီတဏ္ဍ gravity လွတ်ရာကိုမိမိတို့ဒီနော်တုတ္တမယညံလောက်နဲ့အ ਨੇ ဆုံးပေါ့နော်တုတ္တမယညံလောက်နဲ့စင်ကြင်တုံတရားနဲ့ထိန်းထားနေရင်သူ့ရဲ့အစည်းကပ်မှုဒီတက်တာပါတယ်ဘာဝနာမယညံလောက်နဲ့ထိန်းနေမယ်ဆိုရင်ပိုးပြီးတော့တက်တာပါတယ်အေးအဲ့ဒါကိုမှတခါတည်းသောတာပတိမဉ္ဇဉ်လောင်းနဲ့ဖြတ်နိုင်မယ်ဆိုတော့တဆင်ချင်းတဆင်ချင်းတဆင်ချင်းလွတ်ထွက်နိုင်ပါတယ်မိမိတို့လည်းပဲရှေ့ကနောင်တော့နောင်တော့ရန်တာ ရန်တာထေကြီးတွေရန်တာမထေမကြီးတွေသွားတဲ့လမ်းစဉ်ကိုမိမိတို့ဒီဘဝခြေဘွားထက်ချက်မှာကွာလိုက်ကြမှာဖြစ်တဲ့အတွက်မိမိတို့ဒီနေ့ကြင်ကြံကြိုးကိုအားထုတ်လေ့လာစီးပူးကသောဓမ္မတဝနာကုသစေရနာပေါင်းသည်ယာကဒေါသမောဟကိုယ်ရနိဗ္ဗာန်ရောက်ကြောင်းအထောက်ပံ့ကောင်းကိုစီကိုငါဖြစ်နိုင်ကြပါစေကုန်တည်းအမြဝေကြမယ်နော် ဟောပါလားကဲလို့လို့ဟောကြောကြောဒီတိုင်းရှ िख ိုးလိုက်လည်းပြီးတာပဲလေရှ िख ိုးခြင်းဝန်ချခြင်းတောင်းပန်ခြင်းဒီမိမိတို့ဤဩဒိဟေတာလောကီလောကုတ္တရာနှစ်ဖြာကြီးပွားချမ်းသာကြောင့်ဖြစ်၏ဟုဘုရားမြတ်စွာမိန့်မာတော်မူခဲ့သည့်တိုင်းနေဂရကမများဤကဲ့သို့ကာယကံဝစီကံမနောကံဖြင့် ပြမခဲ့မိသည်များရှိခဲ့သောခွင့်လွတ်ပါရန်တောင်းပန်အပ်သည်ကိုဦးဇင်းအနေနဲ့အနုအညွန့်ခွင့်ပြုပါ၏ဦးဇင်းဘက်ကလည်းပဲယဟန်တေခါနဲ့မညီသောပြောဆိုပြုမှုများရှိခဲ့သည်ရှိသောတန်တရားကဆူတော်မျိုးတော်များအဖြစ်နဲ့တော်ခဲ့ကြသောတန်တရားဆွေမျိုးသဘောထား၍တော်၎င်းမိမိတို့နဲ့အတူတကွသာသနာပြုပေါ်ပြုဝေခြင်းရဲ့လို့သာသနာပြုပေါ် ပြုပဲအနေနဲ့တော်၎င်းမြင်ပြီးတော့တည်ပြီးတော့ဦးဇင်းရဲ့အပြင်များရှိခဲ့လို့ရှင်လည်းပဲဦးဇင်းအနေနဲ့တရားဓမ္မများကိုခွလွတ်ကြပါရန်အနုအညွတ်ပန်ကြအပ်ပါ၏ဦးဇင်းအနေနဲ့လည်းအာလုံးသောတရားဓမ္မအပေါင်းတို့ကိုအနုအညွတ်ခွင့်ပြုပါသည် အာလုံးချမ်းမှချမ်းသာလို့သာသနာပြုနိုင်ကြပါစေကုန်တည်းမတ်တရားဖြစ်အောင်ပေါ့နော် ဦးဇင်းတို့ကျောင်းမှာအခုအဲစားတော့ဆောင်းတန်းမတ်တက်ကလေးစောက်ထားတာရှိတယ်ရှိတဲ့ခါကျတော့အဲ့ဒါလေးကိုအခုဓမ္မသင်္นานသားများကဒီဒီဘက်စုစည်းအလုံးစုပေါင်းပြီးတော့စုပေါင်းပြီးစုဆောင်လူတဲ့အစားတော့မတ်တက်လူဖြစ်နေဦးဇင်းတို့စရင်ထည့်ပေးလိုက်ပါမယ်နော်အဲ့တော့ဓမ္မသင်္นานသားများလည်းပဲဦးဇင်းအနေနဲ့ကတော့ကိုယ်အနေနဲ့တတ်နိုင်တဲ့မြတ်ကုညီပို့ချတာကိုပဲကျေးဇူးတင်ပါတယ်ဝမ်းလဲဝမ်းသာပါတယ် ဒီနဝကမ္မကိုတော့အလုံးလူသူရောလက်ခံသူရောကုသူဖြစ်တဲ့နေရာလေးနော်အလုံးစုပေါင်းတဲ့အနေနဲ့ဥစဉ်အခုဓမ္မနန္ဒကျောင်းမှာခုနကစာတောင်မန္တကလေးလှုပ်ထားတာရှိပါတယ်လောလောဆယ်အဲတို့ကလည်းပဲလူခံနေကြတယ်ဆိုတော့ဥစဉ်တို့ဒီကသင်္นานသားတွေဓမ္မသင်္นานတစ်ခုပြီးလို့အဆုံးသတ်အနေနဲ့အမတ်တရားလှူတဲ့သဘောမျိုးထားအောင်ဥစဉ်ဒါလေးကိုဆက်လက်ပြီးတော့လွှဲပေးပါမယ်ဒါကြောင့်အားလုံးသင်္นานသူသင်္นานသားများကဝိဟာရကျောင်းလူထဲမှာ ပါဝင်လှူရတာဖြစ်တဲ့အတွက်မိမိတို့လည်းပဲဝမ်းမြောက်မှုမောဒါရုသုံးခြင်းခေါ်ဆုံးနိုင်ကြပါစေ။အာရုအာရုအာရု